ဆရာမှားတော့တကားများဒုက္ခရောက်တာပေါ့ဆရာတပါအယူလွဲတော့တကားအများအတူမရဲခေါ်ဤတဲ့ဟလားအဲ့တော့ခုနတကရုံးကြီးကသူ့ရဲ့ဝါဒတွေပြောလိုက်တဲ့အခါမှာအင်္ဂတိမင်းကြီးသဘောပေါက်သွားတာက လောကမှာကောင်းတဲ့ကျင့်သုံးစရာကျင့်ဝတ်တွေကိုဘာမှပြုစရာမလိုဘူးဆိုပြီးတော့မှအဲ့ဒီလိုလဲသိလိုက်ရသူ့လောကအယုသေးပေးစရာဖြစ်ကျင့်စရာလိုက်နာစရာဒီဘဝနောက်ဘဝအတွက်ကျင့်စရာတွေမရှိတော့ဘူးဆိုတော့ तू ကဘယင်စည်းစိမ်ကာမဂုဏ်ခံစားဖို့ပဲရှိတော့တယ်ဒါတွေမဟုတ်သေးဘူး तू ကကြံတဲ့အမတ်တွေလည်းပဲကြံတဲ့အုတ်ထင်းသူရှိသည်ဖြစ်စေ မရှိသည် ဖြစ်စေဒါပြသမီးမျိုးများကိုလည်းမိမိတို့အလိုရှိကတိမ့်ပိုက်နိုင်တယ်ယူနိုင်တယ်ဆိုတော့ ဘယင်ကအဲ့ဒီလိုမျိုးခွန်ပေးလိုက်တယ်ဆိုလို့ရှိရင်တိုင်းပြည်တဲ့ဘယ်လိုနေမလဲစဉ်းစားကြည့်ပေါ့ဘာတွေဖြစ်ကုန်မလဲဆိုတာအကုန်လုံးအယူအားဖြင့်လည်းဒိဋ္ဌိတွေကို ရောက်သွားတယ်ကာမတုခံလိကဝါရတွေကိုလည်းရောက်သွားတယ်ပြီးတော့လူတွေဆောင်ထင်းရမယ်ကျင့်သုံးရမယ်အကျင့်ဝတ်တွေလည်းမရှိတော့ဘူးဆိုတော့လူစင်ဆက်ကတိလိษံဖြစ်သွားတာ ဒါကြောင့်ဆရာတစ်ပါးအယူလွဲတော်တကားအမြအတူငရဲခုတ်ဤတဲ့အဲ့ဒီပုံကိုယ်တွေဘာတွေဖြစ်ကုန်မလဲစဉ်းစားတာကြည့်ပြီးတော့ဒါကြောင့်ကောင်းပြီဒီတစ်ခါဒီမစ္စည်းမပฏิပဒါလမ်းစဉ်ကိုကျင့်တဲ့အခါမှာအစွန်းနှစ်ဖက်ကလွတ်ဖို့အရေးကြီးတယ်တဲ့ဒါတော့ဗုဒ္ဓဝါဒကဘာကြောင့်မလို့အဲ့ဒီမစ္စည်းမဝါဒလမ်းစဉ်ကိုကျင့်တဲ့အခါမှာအစွန်းနှစ်ဖက်ကိုလွတ်ရမှာလဲဆိုရင် တန်တရားကလွတ်မြောက်ရတဲ့ကြင့်ကြံတဲ့အခါမှာအတိညာဏ်တရားများယာရေးအတွက်အသုံးဝင်တဲ့ဟာတွေကိုယူထားတယ်ပြီးခဲ့တဲ့ပတ်တွေကပြောပြီးပြီကာမတုခံလိကနဲ့အတ္တကိလမထာနိယောဂရဲ့ပြစ်ချက်ကအနာရိယောအနတ္ထတန်ဟိတောအဲ့ဒါလေးနှစ်ခုကိုကင်ထားအဲ့ဒါအဓိကပဲအနာရိယောအရိယာပုဂ္ဂိုလ်တွေ ကျင့်တဲ့အကျင့်မျိုးမဟုတ်ဘူးမြင့်မြတ်တဲ့ပုဂ္ဂိုလ်သူတော်စင်သူတော်မြတ်တဲ့ကျင့်တဲ့အကျင့်မျိုးမဟုတ်ဘူးတနည်းအဲ့ဒီအကျင့်ကို၌ကလည်းမြတ်တဲ့အကျင့်မျိုးမဟုတ်ဘူးဒါကပထမတစ်ချက်ဒုတိယတစ်ချက်ကအဲ့ဒီအကျင့်ကိုကျင့်ရင်ဘယ်ကလောက်ကြီးပဲကြိုးစားကြိုးစားဘယ်လောက်ကြီးပဲကျင့်ကျင့်အကျင့်ဆုံးရင်အကျိုးမရှိဘူးအကျိုးထွက်မလာဘူးလို့ဆိုလိုတယ်ဒါကြောင့်အကျိုးမရှိတဲ့အလုပ်ကိုလှုပ်ချင်းဖြစ်လို့ဒီအကျင့်နှမျိုးသည် မြတ်စွာဘုရားကအစွန်းတစ်ပါးဆိုပြီးတော့မှအဲ့ဒါနဲ့ပယ်လိုက်တာနော်အနာရိယောအနတ္ထတန်ဟိတောအဲ့ဒါလေးမှတ်တာဒါကြောင့်မစ္စည်းမကျင့်စဉ်တိုင်းအစွန်းတရားကိုပယ်ရမည်ဆိုရဝယ်၎င်းအကျင့်တရားများကိုပင်ပန်းတိုင်အဖြစ်ထားကတတ်မှတ်ကျင့်သုံးနေမှုမျိုးကိုသာပယ်ခြင်းဖြစ်သည်နော်ဒီတရားကျင့်နေတဲ့ဟာကိုပဲသူတို့ကဒါနောက်ဆုံးပန်းတိုင်အဲ့ဒီတရားကအဲ့ဒီကျင့်စဉ်ကိုကျင့်ခြင်းကြောင့် အကျိုးတရား နောက်ထပ်ထွက်မလာတော့ဘူးမေဇိမကျင့်စဉ်အတွက်အထောက်အကူဖြစ်သောကာမတုခံလိကသမားတို့သုံးစွဲနေသော အာယုံ၅ပါးထဲမှစားစရာဝတ်စရာ နေစရာဆေးပစ္စည်းများကိုတတိဖြင့်ဆင်ခြင်ကအတိညာရာရေးအတွက်အသုံးပြုသေး၏ဒါတော့ကောင်းပြီအတ္တကိလမထသမားတွေကဘာပြောတယ်လဲဆိုလို့ရှိရင်ဒုက္ခနာကိုယ်ထဲမှာဟောဒီတန်တရားကလွတ်ဖို့ဆိုတာလွယ်တာမဟုတ်ဘူး ဒီလိုစားခါတောက်ခါဝက်ခါနဲ့မရဘူးဆိုပြီးတော့သူတို့အစားတောက်တွေကိုလည်းပယ်တယ်အတွေ့အကြုံအဝတ်မဝတ်ဘူးအစားတောက်ကိုလည်းခြုံနေသမျှခြုံခြုံလာတယ်ခြုံပြီးတော့မှချိုးချိုးချန်ချန်ကျင့်တဲ့အနေနဲ့နည်းနည်းစားမယ်ရက်ချန်စားမယ်မီးလွတ်စားမယ်အစာမစားပဲကျင့်မယ်လေအောင်ထားပြီးတော့ကျင့်မယ်စသည်အဲ့ဒါလိုအကျင့်နေကျင့်တာဆိုတော့ဟောဘက်က နေပြီးတော့မှဇိန်ကာမတုခံလိကသမားတွေကြတော့လည်းပဲအဲ့ဓာတွေကိုကောင်းတဲ့ကောင်းအောင်ဟာ သူတို့ကကြတော့သူတို့ခံစားကျင်တာအာယုံ၅ပါးကိုစိတ်ကိုအထိန်အကွတ်မဲ့ခံစားတာခံစားတော့တစ်ဖက်ကကြတော့လည်းပဲလျော့လွန်းတယ်တစ်ဖက်ကတင်းလွန်းတယ်ဒါတော့ကမ္မတုခံလေးကသမားများသုံးဆွဲတဲ့စားစရာဝတ်စရာနေစရာရှိပစ္စည်းမျိုးကိုကြတော့မစ္စည်းမပฏิပဒါကျင့်စဉ်သမားများကအသိဉာဏ်ဒုရရေးအတွက်ဟောဒီပစ္စည်းများကို စားစရာများကိုစားရမည်ဝတ်စရာများကိုလည်းပဲယဉ်ကျေးသော အရှိကြောက်လုံဖို့အတွက်တော်လကောင်ယဉ်ကျေးတဲ့လူသားများအနေနဲ့တော်လကောင်ဒါကိုဝက်ရမယ်နောက်ပြီးတော့မှတခါနေစရာအစာအုပ်ဆိုတာလည်းရှိရမယ်နောက်ပြီးတော့မကြမ်းမာရင်ဆေးပစ္စည်းကလည်းရှိရမယ်ဒါတော့စားဝတ်နေရေးကြမ်းမာရေးအတွက်ကိုဘုန်းကြီးများကြတော့စွမ်းသင်္ကန်းကြောင်းစစ် ပစ္စည်းလေးပါးကိုသုံးဆွဲရမယ်တဲ့ဒါပေမဲ့သုံးဆွဲတဲ့အခါမှာဟောဒီအာယုံ၅ပါးကာမဂုဏ်ပစ္စည်းဝတ္ထုတွေကိုဒါကိုပန်းတိုင်ဖြစ်ထားမသုံးဘူး ပန်းတိုင်ရာရေးအထောက်အကူပြုပစ္စည်းအဖြစ်ပဲအသုံးပြုတယ်အဲ့ဒါလေးကိုတော့မှတ်ထားဒါမေဇိမပฏิပဒါမှာဒါတွေဘာကြောင့်သုံးတယ်လဲမေးခဲ့လို့ရှိရင်အေးမေဇိမပฏิဒါကျင့်စဉ်ရအတိညာတုရာရေးမှာအထောက်အကူဖြစ်စေဖို့အတွက် သုံးတယ်ဒါတော့အဲ့ဒီပစ္စည်းကိုဒါကိုသူတို့ကာမတုခံလိကသမားများပြောသလိုလောကကြီးမှာဒါတွေကိုသုံးဆွဲမှခံစားမှ လောကနိဗ္ဗာန်ရောက်မယ် ဒါတွေကိုချိုးချံချူတာပေးမဲ့လူမဲ့ဥပုသောင်းနေမဲ့ဆိုလို့ရှိရင်ကာမဂုဏ်အာယုံခံစားမှုတွေအနှောက်အယှက်ဖြစ်တယ်ဒါကြောင့်မလို့ပေးစရာလည်းမလိုဘူးကိုယ့်ဘာသာကိုရှိသမျှတဲ့အကုန်လုံးတာတခါတည်းခံစားပြလိုက်တာကိုဆိုလို့တယ်နောက်ဘဝဆိုတာဘာမှမသိဘူးပေးလူမနေနဲ့လူလေတွေအလူခံစားတာအဋ္ဌိကဝါဒသမားတွေသူကဒီလိုပြောတာဒါကြောင့်အဲ့ဒီလိုအစွန်းကိုလွတ်အောင်လို့စာဝတ်နေရေးကျမ်းမာရေးတွေလိုအပ်တဲ့စွမ်းသင်္ကန်းကြောင်းစီပစ္စည်းလေးပါးများကိုသုံးစွဲဤသို့သောဒါကိုဘာအတွက်သုံးတယ်လဲဆိုအသိဉာဏ်ဒုရရေးအတွက်သုံးစွဲတယ် ဒါမဇ္ဈိမပฏิပဒါလမ်းစဉ်ကိုရှောက်တဲ့အခါမှာဒီစာဝတ်နေရေးကျမ်းမာရေးတပစ္စည်းများကိုသုံးတဲ့အခါမှာဆင်ခြင်ရမယ်သဘောတရားအတ္တကိလမတာသမားတွေကြတော့ဒါတွေကိုသုံးဆွဲနေလို့ရှိရင်ခန္ဓာကိုယ်ထဲမှာအတ္တကိုကင်ဆာပိုးမွေးသလိုမွေးသလိုဖြစ်နေမှာပေါ့တဲ့ဟုတ်တယ်မဟုတ်လားစားကျင်တာလေးကောင်းကောင်းစားနော်ကောင်းကောင်းစားတဲ့ခါကျတော့အချိုတက်တွေအငန်တက်တွေပါမယ်အချိုတက်စားလို့လည်းအချိုတက်နဲ့ပတ်သက်တဲ့ယောဂဖြစ်မယ်အငန်စားတော့လည်းသူတို့နှလုံးတွေဖြစ်လာမယ်သူကဒီလိုမျိုးဘယ်တော့မှပြောက်မှာမဟုတ်ဘူး ဒါတော့ဒီကောင်းနေမနေကြီးအောင်ဒီအိမ်ကြီးကိုအိုမင်းဟောင်းနွမ်းစုပ်ပြတ်သွားအောင်ကိုနေပစ်လိုက်ဒါမျိုးပြောတာဆိုတော့သူကအတ္တဆိုတာလေကအသက်ရှင်နေတဲ့အကောင်လို့သဘောထားပြီးတော့သူတို့မနေကြီးအောင်ဒီခန္ဓာကိုအိမ်ကြီးကိုတခါတည်းပင်ပင်ပန်းပန်းကျင့်ပလိုက်တာကျင့်လိုက်တဲ့ခါကျတော့သူတို့နေခြင်းစရာမကောင်းဘူးအဝယ်လည်းမရှိဘူးအစားတောက်ကလည်းငတ်တယ်လည်းပြတ်တယ်လည်းမသေးုံလေးစားတယ်ခန္ဓာကိုယ်ကြည့်လိုက်တော့လည်းသူများလိုလှလှပပလုံးလုံးဟိုချောချောမောမောမဟုတ်ဆိုလို့ရှိရင်ဒီအတ္တထွက်သွားလိမ့်မယ်ဒါဒီလို ပြီးတော့မှလည်းပဲတခါတည်းအာယုံဒီမျက်စိနာနာလျှာကုန်းနဲ့ပတ်သက်တာတွေကိုလည်းပဲတချို့ကပိတ်ဆို့စောင့်စည်းပြီးကျင့်တဲ့အခါကျတော့အသက်ကိလေသာမဖြစ်ဘူးဆိုတဲ့အခါကျတော့ယဉ်ကျေးတဲ့လူတွေကျင့်သုံးရမယ့်ကျင့်စဉ်ကိုလွန်သွားပြန်ရောဒါပေမဲ့သူတို့မှကြတော့ကျင့်စဉ်တစ်ခုကိုကျင့်မြေဆိုလို့ရှိရင်ဇွဲနဲ့မလျှော်ဘဲနဲ့တခါတည်းပြင်းပြင်းထန်ထန်ကျင့်တဲ့အခါကျတော့အဲမစ္စည်းမပရိပဒါသမားများကဘာကိုပြန်ယူတယ်လဲဆိုရင်ကောင်းပြီမှန်ကန်တဲ့ကျင့်စဉ်တစ်ခုကိုရပြီဆိုလို့ရှိရင်တော့ ဇွဲနဲ့နဘဲနဲ့မိမိရဲ့ပန်းတယ်မယောင်မချင်းကြိုးစားရမယ်အဲ့ဒါကြတော့ယူတယ်နော်ဘာဖြစ်လို့ယူတယ်လဲအဆုံးမှာပန်းတိုင်ရှိလို့အတ္တကလိမထာကပန်းတိုင်မရှိဘူးကြိုးစားပေမဲ့ပန်းဒုက္ခပဲရှိတယ်သူတို့အဆုံးကဘာရှိလဲဒုက္ခကြဲကြဲလို့လေနော်အတ္တကလိမထာရဲ့အဆုံးကဘာပဲရှိလဲမြတ်စွာဘုရား conclusion ချပြီးပြီမင်းတို့အတ္တကိလေသာရဲ့ကျင့်စဉ်မှာဒုက္ခတဲ့ပြီးတော့အနာရိယော ပြီးတော့အနတ္တတာဟိတောအဲ့ဒီကောက်ရှိကိုမမေ့နဲ့ဒါကြောင့်မိမိကျင့်စဉ်မှာကတော့အဆုံးမှာဒုက္ခမဟုတ်ဘူးအဆုံးမှာကအသိဉာဏ်ရာရည်တွေစကုကရဏီညာနာကရဏီထားလာမယ်ဒါကြောင့်အတ္တကလိမထသမားများကျင့်တဲ့ကျင့်စဉ်နဲ့ပတ်သက်ရင် ပြင်းပြင်းထန်ထန်ကျင့်တဲ့အကျင့်မျိုးမလျှော့ဘဲနဲ့ဒီတထိုင်နဲ့နဲ့ကိလေသာကိုလွတ်အောင်ကျင့်နိုင်မဲ့အကျင့်မျိုးကိုမြတ်စွာဘုရားကလက်ခံတယ်ဒါတော့ ကာမတုခံလိကဘက်ကစွန့်သင်္ကန်းကြောင့်စိတ်နဲ့ပတ်သက်တဲ့ပစ္စည်းလေးပါးကိုအတိညာဏ်တူရာရည်အတွက်တတိနဲ့ဆင်ခြင်ပြီးစားဖို့သုံးဖို့ဆွဲဖို့မဇ္ဈိမကယူတယ်။အတ္တကိလမထာဘက်ကနေပြီးတော့မှအကျင့်စဉ်တစ်ခုကိုကျင့်ပြီဆိုရင်တော့မှန်မှန်ကန်ကန်အကျင့်ကိုမဇ္ဈိမပฏิပဒါလမ်းစဉ်ရောက်ပြီးမေခင်ရှိပါအကျင့်ကိုကျင့်ပြီဆိုရင်တော့အဲ့ဒီအကျင့်ကနေပြီးအတိညာဏ်တူရာရည်အတွက်မယောင်မချင်းပြင်းပြင်းထန်ထန်ကျင့်အဲ့ဒါကအတ္တကိလမထာသမားတွေဘက်ကနေပြီးတော့မှယူတဲ့အကျင့်မျိုး ယူတာမဟုတ်ဘူးဒါကမက်ဆီမအနေနဲ့လက်ခံတာကို ပြောတာအတုယူတာတော့မဟုတ်ဘူးဒါတော့ပြင်းပြင်းထန်ထန်ကျင့်နာခြင်းတူရင်မက်ဆီမပฏิပဒါမှာဘာရှိသလဲဆိုရင်လမ်းအဆုံးရှိတယ်အကျိုးရှိတယ်အတ္တကိလမထမှာလမ်းအဆုံးမရှိဘူးအကျိုးမရှိဘူးအနာရိယောအနတ္ထတန်ဟိတောနော်မေဇိမပฏิပဒါကျင့်စဉ်မှာကအတ္ထတန်ဟိတောလို့ပြောလို့ရတယ်အကျိုးရှိတယ်အကျိုးစီးပွားနဲ့ဆက်ရှင်တယ်မိမိရဲ့လမ်းစဉ်မိမိရဲ့မျှော်မှန်းချက်သည်ကိလေသာလွတ်မြောက်ရေး ဘဝဒုက္ခကလွတ်မြောက်ရေးဟုတ်တယ်မို့လားဒါတော့အသိဉာဏ်တုကိုရပြီအရတမဉာဏ်ကိုရပြီဆိုတာနဲ့တပြိုင်နက်ဟောဒီတန်တရားကနောက်ထပ်ခန္ဓာမဖြစ်တော့ဘူးဆိုရင်ဒီကိလေသာကမလွတ်ဘူးလားလွတ်ပြီလွတ်ပြီဆိုရင် ကိုလိုချင်တဲ့အကျိုးနဲ့မကိုက်ဘူးလားကိုက်တယ်စောစောလေးတုန်းကအတ္တကိလေသာသမားများကာမတိခံလိကသမားများကတော့အကျိုးမရှိတဲ့ကျင့်စဉ်ဖြစ်လို့အနတ္ထသံဟိတောမေဇိမကျင့်စဉ်ကြတော့အကျိုးရှိလို့အတ္ထသံဟိတောအဲ့ဒါလို့ကြွားတယ် အဲ့ဒီတော့ကောင်းပြီအဲ့ဒီမှာမြတ်စွာဘုရားကနေပြီးတော့ပထမဘာပြောသလဲဆိုလို့ရှိရင်ဣတိခောဘိခဝေဥဘောအန္တေမေဇိမာပฏิပိဒတထာဂတေနအဲ့ဒီမှာတထာဂတေနဆိုတာလည်းမပါဘူးလားပါတယ်အဲ့ဒီစကားလုံးလေးကိုဦးဇင်းတို့ပြိဿမှတ်ထားမြတ်စွာဘုရားကသူတစ်ပါးတည်းမဟုတ်ဘူးဘုရားအားလုံးလို့ပြောခြင်းရင်အဲ့တထာဂတဆိုတဲ့စကားလုံးကိုသုံးတယ် နော်သူကသူတယ်မဟုတ်ဘူးပြီးခဲ့တဲ့အတိတ်မှာပွင့်တဲ့ဘုရားတွေရောလက်ရှိပွင့်နေစေငါဘုရားရောနောင်လာမယ့်အနာဂတ်ဘုရားတွေရောဘုရားမှန်ရင်အားလုံးကတတန်နဲ့ထွက်မဲ့ဟာမျိုးဆိုရင်တထာဂတဆိုတဲ့စကားလုံးနဲ့သုံးတယ်ဒါကြောင့်တထာဂတဆိုတဲ့စကားလုံးဒီဘုရားအားလုံးရဲ့အမြင်ဘုရားအားလုံးရဲ့ခံယူချက်ဘုရားအားလုံးရဲ့မိတ်ဆိုချက်ဖြစ်ခဲ့ရင်တထာဂတလို့သုံးတယ်ဒါတော့အခုမြတ်စွာဘုရားချမှတ်တဲ့လမ်းစဉ်ဟာ သူတပါးတည်းနော်ဟိုရှေးဖះနဲ့မတူပဲသူ့ကြမှာဒီဟာမြင်တာလားလို့ဆိုရင်မဟုတ်ဘူးရှေးဖះလည်းသစ္စာဘယ်နှပါလဲ၄ပါးပဲသူလည်း၄ပါးနောင်ပွင့်မဖះလည်းအတူတူပဲလို့ဆိုလို့တယ်ရှေးဖះလည်းအစွန်းနှစ်ပါးပယ်မှာပဲသူလည်းပယ်တယ်နောင်ပွင့်တဲ့ဖះလည်းပယ်မှာပဲဒါမျိုးဆိုလို့တာဆိုတော့တထာဂရဏအဘိဓမ္မဗုဒ္ဓကောင်းပြီ तू သိတဲ့သစ္စာတရားသည် तू တပါးတည်းသိတဲ့သစ္စာလားဆိုရင်မဟုတ်ဘူးအဲ့ဒါကိုပြောချင်တာ ငါတပါးတဲ့ငါငါကြမှာဒီသစ္စာကိုအသက်ကိုသိတာမဟုတ်ဘူးအရင်အရင်ငါလည်းဒီဖရားတွေလည်းဒီသစ္စာပဲငါဖရားလည်းဒီသစ္စာပဲနောင်ပွင့်မဲ့ဖရားတွေလည်းဒီသစ္စာပဲဒါကြောင့်တထာဂတိနာဘိသံဗုဒ္ဓမြတ်စွာဘုရားကမိမိမှမိမိတပါးတည်းမဟုတ်ဘူးတဲ့ဘုရားအားလုံးကိုယဉ်ညွှန်းပြီးတော့သုံးလို့တဲ့နေရာတိုင်းနေရာတိုင်းမှာပိဋကတ်တော်မှာတထာဂတဆိုတဲ့စကားလုံးလေးတွေနဲ့သွားတွေ့တယ်ဒါကြောင့်တထာဂတဆိုတဲ့စကားလုံးလေးရဲ့အဓိပ္ပာယ်ထူးခြားချက်ကဘုရားကိုဟောတဲ့စကားလုံးတွေထဲမှာ မိမိတပါးတည်းမဟုတ်ဘုရားအားလုံးအနေနဲ့ပြောခြင်းရင်ဘယ်စကားလုံးသုံးမလဲဓာတ်ထာဂတဆိုတာလေးသုံးတယ်အဲ့ဒါလေးမှတ်ထားမဇ္ဈိမအကျင့်ဖြင့်သစ္စာလေးပါးကိုသိခြင်းဒီငါဘုရားသာမဟုတ်ဘူးတဲ့ဘုရားရှင်တိုင်းသိတဲ့အသည့်ဆိုလို့ရှိရင်ဟောဒီအသည့်ဒီဘုရားတိုင်းသိတယ်လို့ပြောတာဒီသစ္စာကိုဘုရားတိုင်းမြင်တယ်လို့ပြောတာဒါတော့ဘာဖြစ်လို့ဒီစကားပြောသလဲဆိုရင်လောကကြီးမှာအခုဘုရားက ရန်တာဖြစ်နေပြောမယ်ဆိုဘုရားတစ်ခုတဆူပဲရှိသေးတယ်ဘုရားတစ်ပါးပဲရှိသေးတယ်ဘသူကိုသွားမေးကြည့်ပါလားဘသူကိုကြည့်လိုက်ပါလားသူတို့ဒါရန်တာဖြစ်ပြီလို့ညွှန်စရာရှိရလားမရှိဘူးအခုမှပင်စားဝကိ၅ဦးကိုတက်တက်ထူပြီးတော့ဟောနေတော့ရှင်မာကပင်စားဝကိ၅ဦးဒါပေမဲ့တရားနာပရိသတ်၅ဦးဆိုပြီးမှဒလောကလုံးကိုပြောနေတာဒလောကလုံးကိုသူကကျင်ညာချစ်ထုတ်နေတာ အခုငါဖះဟောမဲ့တစ္ဆာမဇ္ဈိမပฏิပဒါလမ်းစဉ်သည်ငါဖះတပါးတည်းမဟုတ်ဘူးဖះရှင်တိုင်းသိတဲ့လမ်းစဉ်ဖြစ်တယ်ဒါတော့အဲ့သူကိုယ်၌ကလည်းသူကြမှာသိတယ်ဆိုတာမျိုးမဖြစ်တော့ဘူးဒါကြောင့်ဖះတိုင်းဖះတိုင်းသိတဲ့လမ်းစဉ်မျိုးဖြစ်လို့တထာဂတဆိုတာနဲ့လည်းသုံးတယ်ငါလည်းတည်ပြီးပြီငါကိုယ်တိုင်ကိုဒီလမ်းကို ဖြတ်လျှောက်ခဲ့ပြီးပြီဆိုတော့ self experience ကို ပြောခြင်းလို့ဘယ်စကားလုံးထပ်သုံးလဲ အဘိတံဗုဒ္ဓတဲ့စကလုံးလေးတစ်လုံးချင်းတစ်လုံးချင်းမှာအတိတ်ပဲအဲ့ဒါလိုရှိတယ်ဘုရားတို့ရွတ်တုံးကတော့ဒီလောက်ရတာတွေ့ကြမှာတွေ့မယ်ဒါပေမဲ့တကယ်တည်တည်ချာချာလေ့လာတဲ့အခါမှာဦးဇင်းပြောကြတဲ့အတိုင်းဒါကဗုဒ္ဓဇင်ရဲ့ platform ဖြစ်တဲ့အတွက်ကြောင့်တလုံးချင်းမှာအတိတ်ပဲရှိတယ်လို့မှာဒါကြောင့်ဦးဇင်းတလုံးချင်းသွားတာကူတလုံးကမကြောဘူးတလုံးကမကြောဘူးဒီစကလုံးတွေကဘလောက်လင်းနေတယ်လဲဆိုတာနော်တခါတလေ ဒီပြင်ဒီပြင်တုတ်တန်နေနေပြန်ရှင်ကြည့်မှဒီစကလုံးတွေကပြန်အတိတ်ပဲပေါ်တယ်ပိဋကမှာလည်းတစ်ခါတလေခက်တာကတတုတ်แท้ကြည့်လို့အကုန်မရဘူးပိဋကတည်းကအကုန်ဖြန့်ကြည့်ရတယ်ဖြန့်ကြည့်လိုက်မှသူတို့စစ်နွယ်ရတွေကအတိတ်ပဲအကုန်လုံးအဲ့မှာပါလာတာဒါတော့ကောင်းပြီဘေသဗုဒ္ဓဆိုတာဟာဒီနေ့ခေတ်လူပြောပြောရင်တော့ဒီဟာကိုကိုကိုယ်တိုင်သိပြီးပြီနားလည်ပြီးပြီဒီစကားကိုရောက်ပြီးပြီပေါက်ပြီးပြီလို့ဆိုလိုတယ် ဒါကြောင့်ကိုကိုတိုင်းတိတဲ့ဟာကိုသာလောကကြီးကလက်ခံမှာသူများကိုပြောချင်တဲ့အခါမှာဟာဟိုတဆင့်ဟာနောက်တဆင့်ဟာဘာကြီးပဲအဘိုးပဲအဘေးပဲဆိုပြီးတော့ရှေ့တက်ဟိုပြောဒီပြောဆိုရင်မင်းဟာကွာတေးသေးချာချာလိုက်လေအဖျားရှုလေဆိုတာမျိုးဆိုရင်သူပြောတဲ့စကားကိုလက်ခံမှာမလားလက်မခံဘူးဒါကြောင့်မြတ်စွာဘုရားကကိုယ်တိုင်းဒီနော်အရေးကြီးတဲ့အတွက်ကြောင့်မလို့တထာဂတိနဘိတံဗုဒ္ဓငါဘုရားသည်တိအပ်သော နော်အရင်ဘုရားသိတယ်လို့ तू ပြောရလားအေးငါရှိရပွင့်သွားတယ်ကတ္တဝဘုရားအဲ့လိုပဲပြောတယ်အဲ့ဒါလိုမဟုတ်ဘူး तू ကအဲ့ဒီဘုရားတွေလည်းဟောတယ်ငါလည်းဟောတယ်ဒီလိုပြောရမှာဒါမှခိုင်လုံမယ်အဲ့ဒီတို့ကြောင့်ဘိတံဗုဒ္ဓတဲ့ထိုးထွေးရဲ့တည်တော်မူအပ်ပြီးဟူသောစကားဖြင့်ငါကိုယ်တိုင်အိမစ္စမအကျင့်ဖြင့်တစ္ဆာလေးပါးကိုထိုးတွင်းသိခဲ့ပြီဆိုတဲ့လမ်းစဉ်မှန်ကြောင်းတည်တည်ထူနေတာအခုမြတ်စွာဘုရားပြောတာ အစွန်းနှစ်ပါးကိုပယ်ပြီးတော့မဇ္ဈိမလမ်းစဉ်ကိုကျင့်ပါလို့ပြောတယ်ဒါမဇ္ဈိမလမ်းစဉ်ကို तू ဥတည်ချပေးရုံပဲရှိသေးတယ်ဒါတော့ကောင်းပြီတလောကလုံးကလက်ခံထားတာကအတ္တကိလမထာအကျင့်တပအကျင့်ကိုအမြင့်ဆုံးအကျင့်အဖြစ်နဲ့တန်တရားကထွတ်မြောက်ကြောင်းဖြစ်နေလက်ခံထားတယ်ဘုရားကအခုမလုပ်လိုက်လဲဆိုတော့အဲ့ဒါကို तू က criticize လုပ်တယ်ဒီအကျင့်နှစ်ပါးကိုပယ်ရမယ် ဒါပေမဲ့လောကကြီးကအဲ့ဒါကိုအမျက်အနေနဲ့တန်တရားကထွက်ကြောင်းသူရောငါရောကိုမကျင့်နိုင်ရင်တောင်မှကျင့်တဲ့သူကိုချီးမွမ်းနေတာသူတို့ကို၌ကလည်းပဲဒီအကျင့်ကြီးကတန်တရားထွက်ကြောင်းလို့လက်ခံထားတယ်ဒါကိုမှဖျားပယ်တာလွယ်လွယ်လေးနဲ့လက်ခံမှာမလားကိုကြိုက်ပြီဆိုရင်ဝါရတကူကြိုက်ပြီဆိုရင်အဲ့ဒါလောက်ပြောရုံနဲ့လက်ခံမှာမလားစဉ်းစားကြည့် temptation ဟိုရင်ပေါ့ဗျာနဲသေးတယ်ပေါ့နော်ဆွတ်ဆောင်မှုနဲသေးတယ် attraction နဲသေးတယ် မလုံလောက်သေးဘူးပြောရမယ်ဆိုရင်မေဇိမာပฏิပဒါကိုကျင့်မှပြောပြီးကောင်းပြီလောက်ခိုင်းတယ်ဆိုရင်သူသူကိုကိုဘာမျောတယ်လဲအကျိုးမျောတယ်အကျိုးမျောတယ်ဆိုတော့လူတွေကလောက်ရတော့မယ်ဟဲ့ဆိုလို့ရှိရင်ဘာရမှာလဲဒါကအရင်စမေးတာဒါတော့ဘုရားဈေးတယ်ပြောပြောမယ်ဆိုလို့ရှိရင်တော့လူတွေဘာကြိုက်တယ်လဲဆိုတာသိတယ် ပစ္စည်းတစ်ခုခုထုတ်ပြီးဆိုလို့ရှိရင်ဒီပစ္စည်းကဘလောက်ကောင်းကြောင်းဘလောက်ခံကြောင်းဘလောက်ခံကြောင်းဘလောက်အဲခက်မိကြောင်းပေါ့နော်ဘယ်ဟာနဲ့ရှင်ကြည့်လိုက်ရင်ငါကဘလောက်ရှိကိုတာနေကြောင်းပစ္စည်းတွေမကြော်ညာဘူးလားခမရှင်ပါလေဒါလည်းကြော်ညာတာပဲကြော်ညာချက်တစ်ခုပဲဝါဒတွေအများကြီးတဲ့မှာမြတ်စွာဘုရားကသူ့ဝါဒမစ္စည်းမလမ်းစဉ်ကောင်းကြောင်းကိုပြောပြီးဒီပြင်ဝါဒတွေအာဏာချက်ကိုပြောပြီးပြီဒါပေမဲ့အဲ့ဒီကိုင်ဒါဆွန်ထားပါတော့ကျုပ်တို့ ကျင့်သုံးနေတဲ့အတ္တကိလမထာနဲ့ကာမတုခာလိကမကောင်းမှုဆိုရင်ခမရတို့ကျင့်စဉ်ဘာလဲလာမှာပဲဟုတ်တယ်မဟုတ်လားလူလူချင်းပြောရင်လေဒါတော့အရှင်ဘုရားကျင့်စဉ်ကဘာတော့အာမစ္စိမပိဋိဒါမစ္စိမကျင့်ဘာရမလဲဒါကိုပြောတာဒါတော့လူတွေရဲ့စိတ်ထဲမှာနာနေတဲ့သူတွေရဲ့စိတ်ထဲမှာသို့မဟုတ်တတ္တဝါတွေရဲ့စိတ်ထဲမှာက18ကိုတက်သိကျင်တာလေးကိုကြိုပြီးတော့မြတ်စွာဘုရားပြောတယ်စက္ခုကရဏီဘာလဲလဲ ကာရဏီမဇ္ဈိမပฏิပဒါအကျင့်ကိုကျင့်မယ်ဆိုရင်ပညာမျက်စိကို ဖြစ်စေတတ်၏ပညာမျက်စိကိုဖြစ်စေတတ်၏ဆိုတာပညာမျက်စိရမယ်လို့ပြောတာဒါတော့မျက်စိတွေမှာအများကြီးရှိတယ်ဦးဇင်းတို့အမေမွေးတော့ကပါတဲ့မျက်လုံးကိုဦးဇင်းတို့မန္တစက်ခုခေါ်တယ်မန္တစက်ခုအသားဆိုင်မျက်လုံးဒါတော့အသားဆိုင်မျက်လုံးကလည်းပဲအသားဆိုင်မျက်လုံးမှာတယောက်နဲ့တယောက်အမြင်အာရုံချင်းမှမတူပဲ နော်တချို့ကခမိုးမွေးမြင်တယ်တချို့ကရှင်းရှင်းလင်းလင်းမြင်တယ်နော်အသက်တချို့ကငယ်တာမဟုတ်ကြီးတာမဟုတ်သေးဘူးငငယ်လေးကတည်းကမွဲ66ပါတယ်ခိုင်တူရဲ့လားမျက်လုံးတောင်မှာတယောက်နဲ့တယောက်အမြင်မတူဘူးဒါတော့လူတိုင်းမှာရှိနေတဲ့မျက်လုံးဒါကြောင့်မလို့ကြည့်လေဦးဇင်းတို့ကမြန်မာတန်းရတာမတူတော့ဘူးလားမြန်မာများမြန်မာများဖြုတ်လိုက်ဇလုံးတွေပူးနေတော့တာပဲတခါတည်းရှေ့တိုးလိုက်နောက်ဆိုလိုက်မျက်စိကိုပွက်လိုက်နေတခါတည်းဖြဲလိုက်မျက်လုံးတခါတည်းပွက်လိုက်နေကြည့်နေရတာဒါမြန်မာလေးတက်လိုက်ခါမှနည်းနည်းရှင်းရှင်းလင်းလင်းမြင်တာ ဆိုတော့မျက်မှန်မှာလည်းပဲအဲမျက်စိမှာလည်းပဲအဲ့ဒါလိုပဲတယောက်နဲ့တယောက်မတူဘူးတခါမျက်စိကမျက်မှန်တောင်မှအာအနေများမတူရင်တခါတည်းရှင်းရှင်းလင်းလင်းမြင်တာမမြင်တာကွာသေးတယ်ဆိုတော့မြတ်စွာဘုရားကလိုချင်တာကတတ္တဝါတွေလိုချင်တာက နော်အမေမွေးလိုက်တဲ့မျိုးလုံးမန္တစိတ်ခုကလည်းလူတိုင်းပါတယ်ထားညာနာစိတ်ခုလိုချင်တယ်ဉာဏ်ပညာနဲ့သိနိုင်တဲ့မြင်နေတဲ့ဉာဏ်မျိုးလုံးမျိုးကိုလိုချင်တယ်ဒါကြောင့်မဂ္ဂင်၈ပါးကိုကျင့်မယ်ဆိုရင်တဏိသီလသမารိပညာ တိခါသုံးပါးကိုကျင့်မယ်ဆိုရင်ဟောဒီတန်တရားကထွက်ကြောင်းဖြစ်တဲ့ယုံနံနှစ်ရပ်ကို၎င်း၎င်းတို့၏ဖြစ်ဖြစ်ကို၎င်းအနိစ္စဒုက္ခအနတ္တလက္ခဏာသုံးပါးကို၎င်းသိနိုင်မြင်နိုင်မယ်ပစ္စည်းတစ်ခုကိုမျက်လုံးနဲ့ကြည့်သလိုဉာဏ်မျက်လုံးထဲမှာမြင်မယ်ဆိုတဲ့အခါကျတော့ဒီညမှာယုံနံကို မြင်မယ်လို့ပြောတာဘာကြောင့်လဲဘာကြောင့်ယုံနံမြင်မှာလဲဦးဇင်းတို့တတ္တဝါတွေက ဟောဒီခန္ဓာကိုယုံနာအဖြစ်နဲ့လက်မခံထားဘူးဘာအဖြစ်လက်ခံငါအဖြစ်နဲ့လက်ခံထားတာဒါငါပဲဟောဒီခန္ဓာကိုကြီးကငါပဲခံစားတာလည်းငါပဲတွေးတော့တာလည်းငါပဲသိတာလည်းငါပဲမြင်တာလည်းငါပဲအလုံးကငါဒါတော့ဟောဒီအတ္တလေးကဒီရုပ်ပေါ်မှာတည်တယ်စသဖြင့်အမျိုးမျိုးအတ္တပေါင်း20ဦးစုံနဲ့တက္ကဋိတွေ20ပြောခဲ့ပြီးပြီဆိုတော့အဲ့ဒီအတ္တပေါင်းမျိုးစုံနဲ့ ဒီခန္ဓာကိုယ်ကိုပဲအမျိုးမျိုးလှည့်ပြီးတော့ဆွဲတဲ့အတ္တအဖြစ်နဲ့သာလေလက်ခံထားတာဒီဟောဒီအတ္တဝါလို့ခေါ်သောအတ္တလို့ခေါ်သောဟောဒီလူသည်တကယ်ခြုံပြီးကြည့်လိုက်ရင်ဘာနဲ့ဘာပဲရှိလဲဆိုတော့ယုတ်နဲ့နာမဲရှိတယ်ယုတ်နဲ့နာရဲ့သဘာဝကလည်းဖြစ်တာနဲ့ပြက်တာပဲရှိတယ်ဒါတော့မမြဲတဲ့သဘောတရားဆင်းရဲတဲ့သဘောတရား အစိုးမရတဲ့သဘောတရားအမိန်ပေးလို့မရတဲ့သဘောတရား control လုပ်လို့မရတဲ့သဘောတရားဒီသဘောတရားရှိတဲ့အတွက်အနတ္တအဲ့ဒီမြုပ်နေသောကွယ်နေသော သူ့ရဲ့မူရင်းသဘာဝကိုမြင်နိုင်တယ်ဆိုပြီးတော့မြတ်စွာဘုရားညွှန်ပြတာဒါတော့ဒီမျက်လုံးသည်မန္တစစ်ကိုမဟုတ်ဘူးညာနာစစ်ကိုယုံနံနှစ်ရက်ကို ထိုးတွင်းပြီးသိနေတဲ့ညာမျိုးကိုဇက္ခုကရဏီလို့ခေါ်တယ် ဒါတော့ကျမ်းဂန်ထဲမှာဖွင့်တာကတော့သက္ကုကရဏီညာနာကရဏီဥပသမယအဘိညာယသံဘောဓာယနိဗ္ဗာနာယဒီစကလုံး အကုန်လုံးကအတူတူပဲတဲ့သူကဘုန်းကြီးပြောပြောရင်တော့ပရိယေပုတ်ပဲလို့ဆိုတာစကလုံးပဲကွာတဲ့အဓိပ္ပာယ်ကအတူတူပဲဒါတော့ဘုန်းကြီးတွေကတော့ဒါကိုပရိယေသုံးတယ်လူတွေကတော့ပရိယေဆိုတာလှက်ပတ်တာပြောတာနော်ဒါပေမဲ့ဘုန်းကြီးတွေအနေနဲ့သုံးတယ်ဆိုတာစကလုံးလေးတစ်လုံးပြီးတစ်လုံးပြောင်းသုံးတာ တချို့ကစေခုကရဏီလို့ပြောရင်နတ်တွေနားလည်မယ်မြမာတွေနားလည်မယ်တချို့ကညာနာကရဏီလို့ပြောမှနားလည်တယ်တချို့ကြတော့ဥပသမယပြောလိုက်မှနားလည်တယ်တချို့ကြတော့အဘိညာယပြောမှနားလည်တယ်တချို့ကြနိဗ္ဗာန်ယပြောမှတချို့ကြတံဘောဓာယပြောမှအဲ့တော့စကလုံးလေးတွေတစ်လုံးနဲ့နားမလဲတစ်လုံးတစ်လုံးနဲ့နားမလဲတစ်လုံးပြောင်းပြောင်းသုံးတာဒါတော့အကျိုးချုပ်အတိုးချုပ်ပြောရင်တော့ပညာဉာဏ်မျက်စိကို ဖြစ်စေနိုင်တဲ့အကျိုးရတယ်လို့ပြောတာ ဒါပေမဲ့အဲ့ဒီနေရာလေးမှာမဆီဆရောကြီးကဒီစကလုံးလေးတွေရဲ့ထူးခြားပုံလေးတွေကိုသူကကြစ်ကြံအထုတ်တဲ့ခါလေးတွေမှာတွေးပုံလေးတွေနဲ့နှိုင်းရှင်းပြီးတော့ပြောတာလေးတွေအမတန်ကောင်းပါတယ်စကုကရဏီညာနာကရဏီဉာဏ်ပညာကိုလည်းဖြစ်စေတတ်တယ်တဲ့ဒါတော့ဉာဏ်ပညာကိုဖြစ်စေတယ်ဆိုတာကတော့ပြောရမယ်ဆိုလို့ရှိရင်တူတူပါပဲစကုကရဏီနဲ့ညာနာကရဏီအတူတူပါပဲဒါတော့မက္ခရှိဘအကျင့်ကိုကျင့်ပြီဆိုလို့ရှိရင်ဘာကြောင့်ဉာဏ်ကိုဖြစ်စေတယ်လဲဆိုလို့ရှိရင် စောစောတုန်းကသူတို့တန်တရားကထွက်ကြောင်းလို့လက်ခံထားတာက လောကနိဗ္ဗာန်ကို ရောက်ချင်ရင်ဘယ်ကျင့်ကိုလိုက်စားရလဲလောကနိဗ္ဗာန်ကိုရချင်ရင်ကာမတုခံလေးကကိုလိုက်စားတယ်ခန္ဓာကိုယ်ရဲ့ရှိတဲ့အတ္တကိုနှင်ထုတ်ချင်ရင်အတ္တကိလေသာအကျင့်ဒါတော့သူတို့အကျင့်နဲ့သူတို့ကလည်းပဲသူတို့လွတ်မြောက်ရေးအတွက်သူတို့မျှော်မှန်းတဲ့လောကနိဗ္ဗာန်ရာရေးအတွက်ဒါအကျင့်စင်မှမဟုတ်လားလို့ဒါတော့ဗုဒ္ဓကပြောတာက အေးတဲ့မင်းတို့လိုချင်တာကနိဗ္ဗာန်နော်ချမ်းသာတာကချမ်းသာဆုံးကိုလိုချင်တာဒါတော့မင်းတို့ကျင့်နေတာကကာမကာမဂုဏ်လိုက်စားတယ်ဒုတိမုတ်အတိညာဏ်တွေရဲ့ပိတ်ဖုံးကြောင်းအတ္တကိလမထာကိုကျင့်တယ်ဆိုတဲ့အခါကျတော့ဒီအမောင်တုနဲ့ပိတ်ဖုံးထားတဲ့ကိလေသာကိုခွာဖို့လိုရမယ့်ဟာကိုသူတို့ကပြန်ပြီးတော့လောင်းထဲ့သလိုဖြစ်နေတာဆိုတဲ့အခါကျတော့ကိလေသာဓုကပါမလားထူလာမလားထူလာမယ်ထူလာမယ်ဆိုတော့ဒီပရမတ်ဆိုတဲ့သဘောတရားယုံ nant ဆိုတဲ့သဘောတရားတွေ အနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာသဘောတရားတွေကဒီကိလေသာတွေထူနေရင်မြင်လို့ရပါမလားမမြင်မရဘူးဒါတော့သူတို့ကျင့်စဉ်ကကျင့်မယ်ဆိုရင်ဒီစက္ခုကရဏညာနာကရဏဖြစ်ပါမလားစက္ခုညာနာမဖြစ်ရင်ယုံနာမြင်မမလားနော်မမြင်တော့ဘူးယုံနာမမြင်လို့ရှိရင်ဖြစ်ပြက်လည်းမသိနိုင်ဘူးအနိစ္စဒုက္ခအနတ္တလည်းမသိနိုင်ဘူးအဲ့ဒါကြောင့်မလို့မေခင်ရှင်ဘာကတော့အဲ့ဒါလို့မဟုတ်ဘူးတဲ့ထူနေသောကိလေသာတွေပါလွာပြီးတော့သွားအောင် ပိတ်နေတဲ့ကိလေသာတွေပေါက်ထွက်သွားအောင်ထိုးဖောက်နိုင်တဲ့စွမ်းအင်တတ္တိရှိတယ်။တနည်းမှောင်ပိတ်နေတဲ့အမောင်ကိုအလင်းနဲ့ကြည့်နိုင်တဲ့စွမ်းအင်တတ္တိရှိတယ်လို့အဲ့လိုပြောတာ။ဆိုတော့မိမိတို့မြို့မနာကပပိစိတာတို့ဒီဘဝထွတ်မြောက်ရေးလမ်းစဉ်အတွက်ကာမဂုဏ်တွေစွန့်ပြီးတော့ပပိစိတာလောက်တာမဟုတ်လား။သူတို့မြို့မန်းကြီးကပပိစိတနာလေဒွေမေဘိခဝေအန္တာပပိစိတနာအဲ့ဒီစကားလုံးလည်းမပြောက်စင်နဲ့။ပပိစိတာဘာလို့လှုပ်တယ်လဲတန်တရားကထွတ်ချင်လို့လှုပ်တယ်။ ဒါတော့မင်းတို့တန်တရားကထွက်ရှင်လို့ကျင့်တဲ့အတ္တကလိမထာအကျင့်သည်ကိလေသာပါရင်မဟုတ်ဘူးတဲ့ကိလေသာထူရေးလောင်နေသောမိကိုထတ်လောင်အောင် လောင်စာထည့်တယ်လို့ပဲအစာကျွေးတာနဲ့အတူတူဖြစ်နေတယ်ဒါကြောင့်မို့ကိလေသာတွေဒီပိုးပို့ပြီးတော့ထူလာတဲ့အတွက်ကြောင့်တကယ်သိရမဲ့ယုံ nant သဘောတွေကိုမသိတော့ဘူးတဲ့အဲ့ဒါကြောင့်မလို့စက္ခုကရဏီမဖြစ်ဘူးညာနာကရဏီအသိဉာဏ်ကိုလည်းမဖြစ်စေဘူး ဒါကြောင့်တကယ်ကျင့်ကြံတဲ့ပုဂ္ဂိုလ်တွေကြတော့မိမိကျင့်ရင်ကျင့်ကနေပြီးတော့မှဒီရုပ်ရဲ့ဖြစ်စဉ်ကိုယ်တော်၎င်းနာမ်ရဲ့ဖြစ်စဉ်ကိုယ်တော်၎င်းရုပ်နာမ်တို့ရဲ့ကြောင်းကျိုးဆက်သွယ်မှုကိုယ်တော်၎င်းကြောင်းကျိုးဆက်သွယ်မှုကြောင့်သိလာရတဲ့လက္ခဏာ၃ပါးကိုယ်တော်၎င်းဖြစ်ဖြစ်ကိုယ်တော်၎င်းမြင်လာပြီဆိုတဲ့အခါကျတော့အော်ငါတို့ငါတို့ကထင်တာဒီထက်မှာအတ္တကလေးရှိတယ်လို့ထင်တာဒီခန္ဓာကိုယ်ကိုဗြဟ္မာကတော်၎င်းထာဝရကတော်၎င်းဖန်ဆင်းတယ်လို့ထင်တာဗြဟ္မာထာဝရကဖန်ဆင်းတဲ့အတွက်ငါတို့မြင်ရတယ် မြင်တဲ့အတွက်သိတယ်မြင်သိစိတ်ဖြစ်တယ်ဒါတော့ဒီအသိစိတ်တွေရဲ့ထဲမှာအတ္တကထိမ့်ချုပ်မှုရှိတယ်လို့ထင်တာတကယ်တမ်းကြတော့မဟုတ်ဘူးမျက်စိဆိုတဲ့ရုပ်တရားအပြင်ဘက်ကယူပါယုံဆိုတဲ့ရုပ်တရားအဲ့ဒီနှစ်ခုတိုက်ဆိုင်တဲ့အခါမှာဘာဖြစ်လဲစက္ခုဝိညာဉ်မြင်သိစိတ်ဖြစ်တယ်အဲ့ဒီမြင်သိစိတ်ဖြစ်တဲ့သုံးချက်ထဲမှာထာဝရပါလားဓမ္မလည်းပါရလားမပါဘူးဒါတော့သူ့ရဲ့ယုံနာရဲ့ကြောင်းကျိုးဆက်သွယ်မှုသာလျှင်ဖြစ်တယ် ဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီကြောင်းကျိုးစစ်တွေကိုတဖြည်းဖြည်းနဲ့ရုပ်သဘောနာမ်သဘောကိုသိပြီးတော့မှအဲ့ဒီကမှတစ်ဆက်ဒီအကြောင်းကြောင့်ဒီကျိုးဒီအကြောင်းကြောင့်ဒီကျိုးဟာဖြစ်လာတဲ့ဟာတွေကလည်းစိတ်တွေကတစ်ခုပြီးတစ်ခုပြက်သွားတယ်ပျောက်သွားတယ်ကုံသွားတယ်ဘာလက္ခဏာဖြောခေါ်မလဲအနိစ္စလက္ခဏာမမြဲဘူးတစ်ခုပြီးတစ်ခုပြောင်းတယ်ပျောက်တယ်ဆိုတာမမြဲတာပြောတာမမြဲဘူးဆိုလို့ရှိရင်တတ္တဝါတွေရဲ့တန်တမာလိုချင်တာကညှော်မှန်းချစ်ပန်းတယ်ကဘာလဲဆိုရင် မြဲတာချမ်းသာတာကောင်းတာကိုကိုဘာသာကိုအစိုးပိုင်တာဒါကိုလိုချင်တယ်ဒါပေမဲ့သဘာဝတရားကမမြဲဘူးမမြဲတဲ့အတွက်ဆင်းရဲတယ်ဆင်းရဲတာနဲ့မမြဲတာကိုမမြဲအောင် ချမ်းသာအောင်ပြောင်းပြန်လှန်လို့မရတာကအနတ္တအဲ့ဒါကသဘာဝပဲအဲ့ဒါ natural law ပဲဒါ man-made law မဟုတ်ဘူးဆိုတော့ natural law ကိုသိကျင်တယ်မြင်ကျင်တယ်ဆိုတဲ့အခါကျတော့ဒီစက္ခုကရဏီညာနာကရဏီဖြစ်မှကြည့်လို့ရတယ်ဘယ် microscope နဲ့မှ ကြည့်လို့မရဘူး electronic microscope နဲ့လည်းခွဲလို့မရဘူးနော်ဒါကြောင့်မလို့ဒီသဘောတရားကိုသိအောင်ဘယ်လမ်းစဉ်ကသွားမယ်မေစီမလမ်းစဉ်ကသွားအဲ့ဒါပြောတာဒါကြောင့်မလို့တခါတော့ကရှင်အနန္ဒာကနေဘေကုဏီမကျောင်းကိုရောက်တဲ့အခါမှာဘေကုဏီမကျောင်းမှာသတိပဋ္ဌာန်ကျင့်စဉ်တွေကိုကျင့်ပြီးတော့နေတဲ့အခါကျတော့အဲ့ဒီကျင့်ရင်ကျင့်ရင်ကနေပြီးတော့မှသူတို့သူတို့ကျင့်လို့အကျိုးတရားရလာတာပေါ့အကျိုးတရားရလာတဲ့အခါမှာ ဒီเจ้าမှာကျင့်နေတဲ့သီရိပဒံကျင့်နေတဲ့အဲသူတို့အမျိုးသမီးဘိက္ခုနီတွေပေါ့လေဒီကျင့်စဉ်ကိုကျင့်နေတဲ့ပုဂ္ဂိုလ်တွေဟာငကောတော့ကမတည်သေးတဲ့ယုံ nant တရားတွေကိုလည်းကွယ်ကွယ်ပြားပြားသိတယ်ယုံ nant ရဲ့အကြောင်းအကျိုးတွေဖြစ်တဲ့ပြစ္ဆာပရိက္ခဉာဏ်သဘောတွေကိုလည်းသိသိချာချာမြင်တယ်အဲ့ဒါရဲ့နော်ဒါတွေကိုပြန်ပြီးတော့သုံးသပ်ဆင်ခြင်တဲ့အနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာနောက်ပရိစ္ဆသမုပ္ပါနီးပဋ္ဌာန်းဤတွေနဲ့ဆက်သွယ်နေတဲ့အကြောင်းအကျိုးတွေကိုလည်းသိလာတယ် ပြီးတော့ယုံနာနေရဲ့ဖြစ်ခြင်းပြစ်ခြင်းဥရိယပြရသဘောကိုလည်းမြင်တယ်ဆိုတော့ဒီအတိညာနဲ့တခုပြီးတခုသူတို့အတိညာနေထူးထူးခြားခြားဖြစ်တာကိုသူတို့ပြောပြတဲ့အခါအာနန္ဒာကဘေကုဏီမတွေပြောတဲ့အကြောင်းကိုမြတ်စွာဘုရားကိုပြောတဲ့အခါကျတော့ဟုတ်တယ်အာနန္ဒာဒီတိရိပဋ္ဌာန်ကျင့်စဉ်တွေကိုကျင့်မယ်ဆိုရင်ဒီလိုပဲအတိညာတွေကတဖြည်းဖြည်းတဖြည်းဖြည်းနဲ့ဝိပဿနာပညာတွေကနေနောက်ဆုံးမဲ့ပညာဖို့ပညာတိရောက်လာတယ်ဆိုတော့မြတ်စွာဘုရားပြောတာ အဲ့ဒီလိုမျိုးမတိသေးတဲ့ယုံ nant သဘောတရားဖြစ်ဖြစ်သဘောတရားလက္ခဏာ၃ပါးအဲ့ဒါတွေကို သိတာကိုစကုကရဏီညာနာကရဏီလို့ပြောတာကောင်းပြီနောက်တစ်ခုပါတယ်လဲမြန်မာလိုကငြိမ့်စေတာကိလေသာကိုငြိမ့်စေတာဆိုတော့ကိလေသာကိုငြိမ့်စေတယ်ဆိုတာကငြိမ့်တယ်ဆိုတဲ့နေရာမှာသူ့ရဲ့ဆန့်ကျင်ဘက်ကထားကြွား တောင်းကြံခြင်းလို့အဲ့ဒီဆန့်ကျင်ဘက်ကလေးကိုမှတ်တာဒါတော့ကိလေသာတွေထကြွတောင်းကြံနေတဲ့အခါမှာထိုကိလေသာတွေရဲ့တောင်းကြံမှုကိုခံရတဲ့တတ္တဝါတွေကြမှာနော်ဒါတွေကကိုကိုယ်တိုင်ဖြစ်နေတဲ့ကိစ္စဘယ်မှကြူရှင်တက်မေးစရာမလိုဘူးဒါတော့ကိလေသာတွေထကြွတောင်းကြံပြီဆိုလို့ရှိရင်မိမိဖြစ်နေတာကိုလည်းမသိဘူးဘာဖြစ်နေမှန်းလည်းမသိဘူးမှားမှန်းမှန်မှန်းလည်းမသိဘူးဒါတော့ဘသူတွေကနေဒီလိုဖြစ်အောင်လုပ်တယ်လဲဆိုလို့ရှိရင်နံပါတ်1လို့လည်းပဲပြောကြပါစို့ဗျာ နိဝရဏကိလေသာအမှန်ကိုမမြင်အောင်ဘသူတွေကဖုံးထားလဲနိဝရဏတွေကဖုံးထားတယ်ဖုံးထားတယ်ပိတ်ထားတယ်ဆို့ထားတယ်ဖုံးပိတ်ဆို့ထားတဲ့အတွက်ကြောင့်မလို့ဒီအသိဉာဏ်တုတွေကိုမရောက်နိုင်ဘူးမရောက်နိုင်တဲ့အတွက်ကြောင့်မလို့မိမိအာဟုသူတွေဖြစ်တာကိုလည်းဖြစ်မှမသိဘူးကိလေသာဖြစ်တာကိုလည်းဖြစ်မှမသိဘူးမသိတဲ့အတွက်ကြောင့်မလို့အမှန်ကိုလည်းမမြင်တော့ဘူးမမြင်တော့သူတို့ခိုင်းတဲ့အတိုင်းကိလေသာကခိုင်းတဲ့အတိုင်း မိမိတို့ကလှုပ်လှုပ်တော့တာပဲလောဘကြီးစရာမြင်လို့ရှင်လည်းပဲလောဘချစ်ချင်းတက်တာပဲຢာကဖြစ်စရာရှင်လည်းຢာကချစ်ချင်းဖြစ်တာပဲဒီຢာကကြောင့်မလို့အာရှစ်စရာတွေတွေ့ရမယ်ဟာကိုလည်းမရှိတော့အောင်နောင်ဖြစ်လာမဲ့အကျိုးတွေကိုလည်းမမြင်တော့အောင်ဒေါသကြောင့်ဖြစ်တဲ့ကိလေသာလည်းထုံးနည်းလည်းကောင်းပဲဒါတော့ကိလေသာကကိုယ့်ကိုခိုင်းတော့ကိလေသာကမာစတာဖြစ်သွားရောကိုကကိလေသာရဲ့ကျွန်းအဲ့ဒါပြောတာ ဒါတော့ဒီဟာတွေကငါငါတို့ကိုကိလေသာတွေကခိုင်းနေတာပဲကိလေသာတွေရဲ့အဲတောင်းချမ်းမှုကိုငါတို့ခံရတာပဲဆိုတာသိတဲ့အခါကျတော့ဒီကိလေသာခိုင်းတာကိုမလုပ်တော့ဘူးဒါကလည်းသိတဲ့အခါကြရင်ဆိုတော့ဘယ်လိုဒီတိုင်းလေးဒီတိုင်းထိုင်နေလို့သိပါမလားမသိဘူးဒါတော့မဂ္ဂရှိပါအကျင့်နဲ့ကျင့်လိုက်တဲ့အခါမှာအဲ့ဒီဟာဩကိုဖြစ်နေတာဟာကိလေသာတွေရဲ့အနှောင့်အယှက်တောင်းချမ်းမှုကိုခံရတယ်ဆိုတာကိုလည်းသိတယ်အဲ့ဒီကနေလွတ်ကြောင်းအကျင့်ကိုလည်းသိတယ် သိတဲ့အတိုင်းလဲကျင့်တဲ့အခါမှာစောစောတုန်းကထားကြွတောင်းကြတဲ့ကိလေသာတွေငြိမ်းပြီးကျသွားတာဥပသမာယဗါတယ်လေကိလေသာတွေကိုလည်းငြိမ်းစေတယ်ဗါတယ်ငြိမ်းစေလေကိလေသာကိုလည်းငြိမ်းစေတယ်ဒါတော့ဝိပဿနာအားထုတ်တဲ့ပုဂ္ဂိုလ်များအနေနဲ့ပြောမယ်ဆိုဝိပဿနာမေတ္တဖြစ်တဲ့အချိန်ခါမှာလွယ်လွယ်ပဲပြောကြပါစို့နော်အားလုံးသိပြီးသားမြင်ရင်ဘယ်လိုမှတ်မလဲမြင်တယ်လို့မှတ်တယ်လွယ်လွယ်လေးပဲကြားရင်ရွေချက်ကဘာအတွက်လဲ ကိလေသာမဖြစ်ရေးပဲဆက်ပြီးတော့မှမြင်တာကြားတာကိုဆက်ပြီးတော့မှစူးစူးဆက်ဆက်အာယုံစိုက်ကြည့်တော့မယ်ဆိုရင်အဲ့ဒီရဲ့နောက်ကတခါတည်းဘာပါလာတော့မလဲဆိုရင်မြင်တာကောင်းရင်နောက်ကဘာဖြစ်မကြိုက်တော့ကောင်းမှမကောင်းမှလည်းဘာမှမသိရင်ဟောဖြစ်မဲ့တေချာနေတာပဲသူ့နောက်ကဖြစ်မဲ့ဖြစ်စဉ်ကြီးတန်းနေတာပဲစတိဒီလောဘဒေါသမောဟမဖြစ်ရတဲ့အတွက်မြင်တဲ့အာယုံပေါ်မှာခံစားမှုလည်းမပေါအောင် ဒေါသလည်းမဖြစ်အောင်ဘာမှမသိလိုက်တာလည်းမဖြစ်အောင်လို့တတိနဲ့မြင်လိုက်တဲ့အရာကလေးကိုပဲဘာကလို့မကြည့်ပဲနဲ့အယိတ်ညသဘောထားပြီးမြင်ရင်မြင်တယ်လို့မှတ်လိုက်တာဆိုတဲ့အခါကျတော့မြင်ခြင်းကြောင့်ဖြစ်တဲ့ကိလေသာမျက်လုံးကတစ်စက်ခန္ဓာကိုယ်ထဲဝင်ပြီးတော့တောင်းကျမ်းစရာရှိသေးရဲ့လားမရှိဘူးမရှိတဲ့အတွက်ဝိပဿနာနဲ့ရှုလို့ငြိမ်သွားတဲ့ကိလေသာကိုဒါဝိပဿနာမက်ကတတ်လိုက်တာပဲဒရင်ကအဖြစ်ဟုတ်တယ်မဟုတ်လားဒရင်ကအဖြစ်တတ်လိုက်တာ အဲအဲ့ဒီလိုတည်တယ်ကတတ်ရင်တတ်ရင်တတ်ရင်ကနဲ့မိမိကအလေးကျင့်ကောင်းလာတဲ့ခါနောက်ပိုင်းကျတော့တော်ယုံတန်ယုံငါတို့ကကြိုက်နှစ်သက်တဲ့အာယုန်တွေကိုလည်းမကြည့်ပဲမရှုပဲနားမထောင်ပဲမစားပဲမသွားပဲနဲ့ထိမ့်ချုပ်လာနိုင်တယ်ထိမ့်ချုပ်လာနိုင်သည်နဲ့အမျှဘသူသက်တာကိုသက်တာတာဘသူသက်တာတာလဲခုနကကိလေသာအတောင်းကြံကိုသက်တာပြီလေအဲ့ဒီကနေပြီးတော့ကျင်ရင်ကနေဝိပဿနာမဲ့ဉာဏ်ရင့်တန်လို့ရှိရင်တကယ်အရတ္တမဲ့ဉာဏ်ကြီးတွေရောက်လာတာနော် အဲ့ဒီလိုမျိုးရောက်လာတဲ့အတွက်ကြောင့်မလို့ဝိပဿနာမက်ကနေပြီးတော့တဖြည်းဖြည်းတဖြည်းဖြည်းအထက်ကိုတည့်ရင်အရိယာမက်ကိုရောက်မယ်အရိယာမက်ကိုရောက်ရင်အရိယာမက်ကိုရောက်တာနဲ့တပြိုင်နက်သူ့ရဲ့မက်တွေအဆင့်အတိုင်းကိလေသာတွေကိုတတ်သွားပြီတတ်သွားပြီးတဲ့အခါကျလို့ရှိရင်ဒါပါတော့ရန္တာဖြစ်သွားပြီဆိုလို့ရှိရင်ရန္တာပုဂ္ဂိုလ်တဏ္ဍကိလေသာကြံသေးရဲ့လားမကြံတော့ဘူးသူ့ရဲ့နိဗ္ဗာန်သူ့ရဲ့ကိလေသာတွေငြိမ့်သွားပြီငြိမ့်သွားတာဒီနိဗ္ဗာန်ပဲကိလေသာငြိမ့်တာ ဒါပေမဲ့ခန္ဓာကိုယ်ကတော့ရှိနေတုံးပဲခန္ဓာကိုယ်ကမရှိဘူးလားဟောဒီတောက်ပါတိဒေသလို့ခေါ်တဲ့ခန္ဓာအနေနဲ့တော့ကြံသေးတယ်ဒါပေမဲ့ဟောဒီခန္ဓာမှာငကိုယ်တော့ကတောင်းကျတဲ့ကိလေသာရှိသေးရဲ့လားမရှိတော့ဘူးကိလေသာဖျက်ပြသွားပြီလို့ဆိုငြိမ်းသွားပြီအဲ့ဒီလိုငြိမ်းစေနိုင်တဲ့အကျိုးလဲရပါတယ်ဆိုတော့ဟာပေစားဝိကငါကအဲ့မှာစဉ်းစားတာဟာဟုတ်တာပေါ့တို့လိုချင်တာဒီအကျိုးပဲတို့ရှာတာဒီတရားပဲ တို့မျောမှန်းချက်ကလည်းဒီတရားပဲဆိုပြီးတော့တို့အဲ့ဒီမှာခေါင်းလေးတဆဆတညိမ့်ညိမ့်နဲ့အဲ့ဒီမှာမြတ်စွာဘုရားတရားကိုပို့ပို့ပြီးတော့စစ်ကညွတ်သွားတယ်တို့လိုချင်တဲ့ဟာနဲ့ဘုရားကပြောလိုက်တာနဲ့ကတို့လိုချင်တဲ့အကျိုးနဲ့ဘုရားပေးလိုက်ဟောလိုက်တာနဲ့ကွတ်တီကြိုက်လေတယ်ဒါတော့ကိုကလည်းလိုချင်တယ်ဒါကိုပဲမျောမှန်းချက်ထားတယ်ပြောတာကလည်းဒါပဲရမယ်လို့ပြောနေတယ်ဆိုတော့နားထောင်တဲ့ပုဂ္ဂိုလ်ကပိုးစိတ်ဝင်စားတယ်အဲဒါကြောင့်မလို့တို့ရဲ့စိတ်သည် မြတ်စွာဘုရားဟောနေတဲ့တဲ့မှာပိုးပိုးပြီးတော့မြတ်စွာဘုရားက attention ယူယူသွားတာဒီလူတွေဘာလိုချင်လဲဆိုတာသိနေတာဖြစ်တဲ့အတွက်သူတို့ရဲ့ attention ရတယ်အာယုံတစ်ပါးစိတ်မသွားဘဲနဲ့နားထောင်ရင်ညံမပါဘူးလားညံပါတယ်နားလဲထောင်စဉ်းလဲစဉ်းစားတယ်လောလောပြောတာတော့စဉ်းစားတယ်ပေါ့နော်ဒါပေမဲ့စဉ်းစားတယ်ဆိုတာဆင်ကျင်တာပဲဆင်ကျင်တယ်ဆိုတာအတိညာဖြစ်အောင်လို့တွေးနေတာဒါကိုတွေးပေးနေတာဟောတော့ကမတိခဲ့သေးတဲ့အချက်တွေကိုသိပြီး သိတဲ့အခါကျတော့မိမိဘုရားကဟောနေတဲ့အချက်နဲ့မိမိတို့နားလည်ထားတဲ့အချက်တွေနဲ့နှိုင်းရှင်နှိုင်းရှင်စဉ်းစားစဉ်းစားလိုက်လိုက်လက်ရင်းကနေနားထောင်နားထောင်တာတက်တက်မဟုတ်ဘူးကျင့်တဲ့ဘက်ကိုလည်းနှလုံးသွင်းတဲ့ဘက်ကိုလည်းပို့ပေးတယ်ဒါတော့နှလုံးသွင်းတာဒီမိမိဆင်ခြင်တယ်ဆင်ခြင်တယ်ဆိုတာကျင့်တာပဲအဲ့တော့နားထောင်ရင်းနဲ့ကျင့်ရင်းနဲ့တခါတည်းတွဲသွားတယ်ကောင်းပြီနောက်တစ်ခု ဘာရလဲအဘိညာယမြန်မာလိုကဟုတ်ပြီဒီနေရာမှာအဘိဆိုတဲ့သဘောတည်ထူခြားသောလို့အဓိပ္ပာယ်ရှိတယ်နော်ဒါတော့ဦးဇင်းတို့လောကီအဆင့်အနေနဲ့သိကြတဲ့ဉာဏ်နေသည်ရိုးရိုးသည့်သူသည့်ကိုယ်သည့်လောကီနဲ့ပဲအတိဆိုတော့ तू လည်းသိနိုင်တယ်ကိုယ်လည်းသိနိုင်တာပဲဒါတော့ယုံနာကိုထိုးထွင်းပြီးထိုးဖောက်ပြီးသိနေတဲ့ဉာဏ်မျိုးမဟုတ်တဲ့အတွက်ဒါထူးတဲ့အတိဉာဏ်လို့မဆိုနိုင်ဘူးဒီနေ့တန်တရားကလွေရည်အတိဉာဏ်မျိုးမဟုတ်တဲ့အတွက်ဒါ လောကီအသိဉာဏ်ကတော့တန်တရားလေရေးတာဖြစ်တဲ့အတွက်ထူးခြားတယ်လို့မဆိုနိုင်ဘူးအခုမြတ်စွာဘုရားဟောလိုက်တဲ့နော်ဉာဏ်မျိုးကတော့ပင်စားဝိငါဟုသူတို့လိုချင်နေတာဘဝထမြောက်ကြီးတွေလိုချင်နေတယ်ဆိုတော့ထူးသောဉာဏ်ကိုပဲလိုချင်တယ်ထူးသောဉာဏ်လိုချင်တဲ့အတွက်ကြောင့်အဘိညာယမြတ်စွာဘုရားလည်းတန်းထည့်လိုက်တယ်ထူးသောဉာဏ်ဖြင့်သိဖို့လည်းအကျိုးရမယ်တဲ့ဒါတော့ရှင်းဖြစ်တဲ့ဝိပဿနာမဲ့များကြောင့်ဖြစ်ပေါ်လာတဲ့လောကီဝိပဿနာမဲ့ဉာဏ်များဖြင့် ယုံ nant တရားများကို၎င်းအနိစ္စဒုက္ခအနတ္တလက္ခဏာများကို၎င်းသိမြင်လာနိုင်၏ဝိပဿနာမေခင်များယဉ်တန်ပြည့်စုံလာသောအခါနိဗ္ဗာန်ကိုအာယုံပြုပြီးအရိယာမဉ္ဇဉ်ဒုကြီးများဖြစ်ပေါ်လာ၏ဒါတော့ဦးဇင်းတို့ပညာတစ်ခုကိုလေ့လာတဲ့အခါမှာဟိုးတုန်းကငငယ်တုန်းကလေ့လာတဲ့ဟာတွေကအခုကြီးသည့်အထိအောင်အသိဉာဏ်ရဲ့သဘာဝဓာတ်သက်တည်းလေးကြာမနေဘူးလားကြာနေတယ်ဦးဇင်းတို့ငငယ်တုန်းကကြစ်ခဲ့တဲ့ကာကြီးခါခွေအခုအခုလည်းမရဘူးလား ABC တွေလည်းမရဘူးလားဒါပေမဲ့အဲ့ဒီတုန်းကအချိန်နဲ့အဲ့ဒီတုန်းကအရွယ်တွေကအခုရှိသေးရလားမရှိဘူးပြီးသွားပြီကုန်ပြီချုပ်ဆုံးခဲ့ပြီပျောက်ပြီဒါတော့ဦးဇင်းတို့ရဲ့တန်တန်မှာကပ်ပြီးပါတာဘာကြံခဲ့တယ်လဲဆိုရင်တတ္တိစွန့်အင်လေးကြံခဲ့တယ်ဘာကြံခဲ့လဲအဲ့ဒီစွန့်အင်လေးဆိုတာကသူကတခါတည်းဒီဘဝထဲမှာကပ်ပါနေတာမြတ်စွာဘုရားပါရမီပြည့်တာအဲ့ဒီလိုနည်းနဲ့ပါသွားတာနော် ဒါပေမဲ့အဲ့ဒီစွန့်ရင်တတ္တိကိုဒီပြင်နန္တရားယုတ်တရားတွေသဘောမျိုးကြီးလို့တော့တောက်လျှောက်ကြီးသွားနေတယ်လို့တော့မဟုတ်ဘူးနော်စွန့်ရင်တတ္တိဆိုတာကတိစရာကိုတိဖို့အကြောင်းကြုံလာရင်တိဖို့ချက်ချင်းပေါ်လာတယ်ပြောတာဟုတ်တယ်မဟုတ်လားဒါတော့ကိုအခုနေမစင်းစားတဲ့အကြောင်းအရာကိုကိုကခေါင်းထဲမှာထည့်ထားတာရှိရလားမရှိဘူးဒါပေမဲ့ဟိုးတော့ငါလစ်လာခဲ့တဲ့အခါကျတော့သကလုံးလေးဥစဉ်ကတလုံးရှိရနေပြောလိုက်နောက်ကနေတမ်းမပေါ်လာဘူးလား ဟေးအဲ့ဒါလိုပြောတာဒါတော့ရှေးရှေးတုန်းကအရင်အရင်တုန်းကလေ့လာခဲ့တဲ့စခဲ့တဲ့ဟာက နောက်တစ်ခုသိဖို့အတွက်အထောက်အကူဖြစ်တယ်အခုလေ့လာတာဒီနောင်ကိုဓာတ်ကြီးတဲ့အသိဉာဏ်ရဖို့အတွက်အထောက်အကူဖြစ်မယ်အဲ့ဒါပြောတာတခုသေးတခုကိုအထောက်ပံ့အထောက်ပံ့အဲ့ဒါလိုနည်းနေသူ support လုပ်ပေးနေတာအဲ့ဒီနည်းနေသူကသွားတာကိုအသိဉာဏ်တတ္တိအဖြစ်နဲ့ကြံခဲ့တယ်ကိန်းတယ်လို့ပြောတာဒါတော့စောစောလေးတုန်းကဘာမှမသိသေးခင်တုန်းက နော်သင်တန်းအားဖြင့်လည်းပဲမလည်လာဘူးဘူးကျင့်စဉ်အားဖြင့်လည်းအားမထုတ်ဘူးဘူးဒါတော့အခုသင်တန်းအနေနဲ့လှုပ်လာတာသိတာတွေအများကြီးသိလာပြီနော်အဲရိတ်သားတွေမှာသွားအားထုတ်တဲ့ခါကျတော့ဩဒါရုပ်လို့ခေါ်တယ်ဒါနံလို့ခေါ်တယ်ဒါဒီလိုရှုရတယ်မှတ်ရတယ်ဆိုတော့အတီလေးတွေပို့ပို့ပြီးတော့မပြည့်စုံလာဘူးလားအဲ့ဒါကိုပြောတာအဲ့တော့ရှေ့ရှေ့အသိဉာဏ်သည်နောက်နောက်အသိဉာဏ်တို့ရာရည်တွေအထောက်ပံ့ဖြစ်တယ်ဟောဒီလက်ရှိအသိဉာဏ်သည်နောက်ထပ်အသိဉာဏ်တို့တစ်ခုရဖို့အတွက်အထောက်ပံ့ဖြစ်တယ်ဘာမှမသိခင်တုန်းက အသိဉာဏ်အဲရိုးရိုးသိတာကနေမိမိဒီတရားဘာဝနာတွေသင်တန်းတွေအထုံမှုတွေကိုလှုပ်ဖို့အတွက်တိုက်တွန်းချက်ကလေးပါလာတယ်အဲ့ဒီအတွက်ကြောင့်မလို့မိမိပါလာတဲ့အတွက်ကြောင့်ဒီကိုလာတယ်နားထောင်တယ်လေ့လာတယ်အသိကလေးရတယ်အဲ့ဒီအသိကနေဆင်ခြင်မှုကိုပေးတယ်ဟာဒါဒီတိုင်းလည်းမဖြစ်ဘူးငါဘဝတဲ့ထက် apply လုပ်မှဖြစ်မယ်ဆိုပြီးတော့ကိုကိုတိုင်းလည်းလေ့လာကျင့်လဲကျင့်သုံးအဲ့ဒီနည်းနဲ့လှုပ်လာတာလှုပ်လာတဲ့အတွက်ကြောင့်မိမိကြင်ကြံမှုအားထုတ်မှုလေ့လာမှုဒီဘဝထဲမှာ ဆင်ခြင်စရာကြင့်ကြံစရာအားထုတ်စရာဖြစ်လာတဲ့ခါကျတော့ဟာဘဝကထမင်းစားဖို့တည်းအရေးကြီးတာမဟုတ်ဘူး။ဘာလဲအရေးကြီးတယ်လဲ။အသိဉာဏ်ဒုရရေးလည်းအရေးကြီးတယ်။လွတ်မြောက်ရေးအတွက်လည်းအရေးကြီးတယ်။ဆိုတော့ငါဟာတစ်ခုတမိမှတစ်ခုလုံးလို့တော့မဖြစ်ဘူး။နှစ်ခုစလုံးတွဲလုံးမယ်ဆိုပြီးတော့နေ့စဉ်ဘဝထဲမှာကျင့်စဉ်ပါမလာဘူးလား။ကျင့်စဉ်မှာပါလား။အဲ့ဒါဟန်ဟောတော့ကမလုပ်ခဲ့ဘူးဆိုရင်အခုဖြစ်လာပြီ။ဖြစ်လာပြီဆိုရင်ဒါအဲ့ဒီအသိကကျင့်ဖို့အတွက်ထောက်ပံ့ပေးလိုက်တာ ဒါအထူးပဲကိုယ့်တို့ထူးသွားတာပဲအေးဟိုတော့ကနော်မိမိရဲ့သီလကိုမဆောက်တည်ဘူးဟာငါတော့ငါရဲ့မွေးနေ့ဖြစ်စေလာပြီလာွယ်နေ့ဖြစ်စေဥပုပ်ကလေးတော့မှန်အောင်စောင့်မယ်ဆိုတာအဋ္ဌထံကလေးနဲ့လှုပ်လာတာဒါလေးကကျင့်စဉ်ထူးလာတာပဲကိုယ့်ဘဝထဲမှာကျင့်သုံးလာတာအဲ့ဒီလိုမျိုးပဲမိမိတို့ရှေးတုန်းကနော်လေ့လာခဲ့တဲ့ဟာဒီနောင်တအသိဉာဏ်ဒုရဖို့အတွက်ဝိပဿနာဉာဏ်ဖြစ်ဖို့အတွက်ဝိပဿနာဉာဏ်ကလည်းပဲနာမရူပ ဖြစ်တာကနေပစ္စယပရိက္ခဉာဏ်ဖြစ်ဖို့ပစ္စယပရိက္ခနဲ့သမတနာသမတနာနဲ့ဥရိယပယဘယ်ငါဘယအဲ့လိုဉာဏ်စင်းနဲ့တဆင်းပြီးတဆင်းတက်သွားဖို့အရေးအဲ့ဒီကနေပြီးတော့နောက်ဆုံးအရိယာမေဉာဏ်ကြီးတွေဖြစ်ဖို့အရေးအထိအထောက်ပံ့ဖြစ်သွားတာဒီရှေ့ရှေ့သောဉာဏ်ဒီနောက်နောက်ဖြစ်ပေါ်လာမယ့်ဉာဏ်တူးကြီးတွေဖြစ်ဖို့အတွက်ထူးခြားတဲ့အသိဉာဏ်တူးတွေအဖြစ်နဲ့ပေါ်လာတယ်လို့ဒီလိုမှတ်ရမယ်။ဒါကြောင့်အဘိညာယဆိုတာဘာလဲလို့ပြောမယ်ဆိုရင် နောက်ထပ်နောက်ထပ်ထူးခြားတဲ့ဉာဏ်မျိုးပေါ်လာဖို့ နောက်ဆုံးဘယ်တော့မှတခါမှတတန်တရားလုံးမတွေ့ဘူးတဲ့နိဗ္ဗာန်ကို သောတာပတ္တိမဉဏ်နဲ့တွေ့လိုက်တဲ့အချိန်ကမှာအထူးခြားဆုံးသောအမြင်တွေ့အဲ့ဒီမှာရတာပဲအဲ့ဒါမျိုးသိတာကိုမြင်တာကိုအပညာရလို့ခေါ်တယ်လို့မှတ်ပါနောက်တစ်ခုပါလဲတံဘောဓာယဆိုကြည့်ပါဦးနော်ထိုးထွန်း၍တည်ခြင်းငါလည်းဖြစ်၏အဲအလုံးကတော့တည်ခြင်းဆိုတဲ့စကားလုံးရဲ့ ဒီ synonyms တွေပဲเนาะဒါတော့ဒီနေရာမှာစကလုံးလေးကတန်ဘောဓာယဆိုတာထိုးထွင်းပြီးသိတယ်စကလုံးကပါတယ်လေထိုးထွင်းပြီးသိတယ်အတိမှလည်းမတူဘူးเนาะသူတို့ပြန်တာတော့များသောဖြင့်သူက realization ဆိုတဲ့စကလုံးလေးပြန်တယ် knowledge ဆိုတာလည်းသိတာမဟုတ်ဘူးလားလို့ဒါပေမဲ့ realization ဆိုတာလည်းသိတာပဲဒါပေမဲ့ realization ဆိုတဲ့စကားလုံးလေးကြရင်ဘာနည်းနည်းပို့လာလဲဆိုတော့ထိုးဖောက်သိတယ်ဟုတ်တယ်မဟုတ်လားအဲ့ဒီသဘောထိုးဖောက်သိတယ်ဆိုရင် ။ तू ထိုးเสียဖောက်เสีย तू မှာရှိနေတယ်။ဒါလည်းပဲတစ်ချက်တည်းမှတ်ထားမှာ။တိเสียဟာပေါ်ပေါ်ထင်ထင်ကြီးထင်သာမြင်သာမဟုတ်ဘူး။တိเสียတွေဒီပိတ်ဖုံးနေတယ်။စောစောကပြောပြီးပြီဘာတွေဖုံးလဲကိလေသာတွေနိဝရဏတွေဖုံးနေတာ။ဒီဘဝကြီးကိုဟောဒီကိလေသာနိဝရဏတွေဖုံးတဲ့အတွက်ဒါကိုပဲအတုံးအခဲအဖြစ်အဆိုင်အခဲအဖြစ်မြဲတယ်ရဲ့လို့ဒီလိုမှတ်ပြီးတော့မှ သဘောကျစရာကောင်းတယ်ဒီစိစိတ်နဲ့မြဲတယ်ဆိုပြီးတော့ကောင်းတယ်မြဲတယ်ချမ်းသာတယ်ဆိုတော့ထင်မြင်ခြင်းနဲ့ဘဝကိုမိမိတို့ကချစ်တက်လာတာမဟုတ်လားတကယ်သိပြီဆိုတဲ့ခါကျတော့နောက်ဆုံးဘဝကိုနှိကုံးချုပ်တော့ဒုက္ခနဲ့အဆုံးသတ်တယ်အခုလာတော့မယ်သစ္စာလေးပါပြောတော့မယ်ဆိုတော့အဲ့ဒီလိုမျိုးမိမိရဲ့ရှင်းမှာပိတ်ဖုံးနေတဲ့အဝိဇ္ဇာတွေနော်အလွဲတွေကိုသိစေအောင်လို့လမ်းလွဲကြီးတွေလှုပ်ထားတယ်အဲ့ဒီလမ်းလွဲကြီးတွေကိုလည်းပဲမိမိတို့ကလမ်းမှန်ရအောင်သွားတယ်ဖုံးနေတဲ့ဟာတွေကိုလည်းပဲဖယ်ထုတ်ပစ်လိုက်တယ် ဒါတော့အဲ့ဒီအဝိဇ္ဇာဆိုတဲ့ပိတ်ဖုံးတာတွေကိုမေခင်ရှင်ဘာအချင်းနဲ့ဖောက်ထွန်းပြီးတော့မှ အောက်ွယ်မှာ ပြောင်းနေတဲ့ယုံ nant ဆိုတဲ့သဘောတရားတွေဖြစ်ဖြစ်သဘောတရားလက္ခဏာသဘောတရားတွေကိုဝိပဿနာဉာဏ်နဲ့ထိုးထွင်းပြီးသိတယ်ပြီးတော့အရိယာမေဉာဏ်နဲ့တခါတည်းဖောက်ထွင်းပြီးသိလိုက်တယ်အဲ့ဒါလို့ထိုးထွင်းဖောက်ထွင်းပြီးသိနိုင်စွာဉာဏ်ပညာကိုတန်ဘောဓာယဘာလို့ခေါ်လဲအဲထိုးထွင်းရည်တည်ခြင်းကဆိုအဲ့ဒါကိုဆိုလိုပါတယ်နောက်ဆုံးတစ်ခုပါတယ်လေမြန်မာလို့ အဲဟုတ်ပြီဒါတော့မိမိတို့ရွေချက်ကဘာလဲဆိုရင်နိဗ္ဗာန်ကိုမျက်မှောက်ပြုဖို့နော်အဲ့တော့ဝိပဿနာဉာဏ်နေဝိပဿနာတွေအားထုတ်ကြတဲ့ပုံကိုယ်တွေကုသိုလ်ကောင်းမှုပြုလုပ်ကြတဲ့ပုံကိုယ်တွေဟာဒီနိဗ္ဗာန်နောက်ဆုံးကြတော့ဘာလဲဆိုရင်ဗန်းတိုင်ကနိဗ္ဗာန်ရောက်ရေးပဲကုသိုလ်ကောင်းမှုလုပ်တယ်ဘာအတွက်လဲနိဗ္ဗာန်ရောက်ရေးပဲဒါတော့ဘာသာတွေမှာ तू လဲ तू နိဗ္ဗာန်ကိုလဲကိုနိဗ္ဗာန်မြုံမှန်းချက်ကလေးတော့ရှိတာပဲအဲ့ဒီကိုရောက်မယ်ရမယ်ဆိုတဲ့ဟာနဲ့ချစ်တက်နေကြတာ ဒါပေမဲ့တချို့ဟာတွေမှာတော့မိမိတို့ရဲ့ဘာသာတရားတွေကပြောကြည့်ရဟောဒီဟာကျင့်စဉ်မဲဆိုပြီးတော့ကျင့်တော့ကျင့်တာပဲဒါပေမဲ့ကုသိုလ်မဟုတ်ပဲအကုသိုလ်တွေဖြစ်နေတယ်အကုသိုလ်တွေဖြစ်နေတော့ကောင်းတဲ့ဘုံကိုရောက်ဖို့ဘဝတန်တရားလွတ်မြောက်ဖို့ဆိုပြီးတော့ကျင့်တာကကောင်းတဲ့ဘုံကိုလည်းမရောက်ဘူးဘဝတန်တရားလည်းမလွတ်ဖက်နဲ့ဆိုးတဲ့ဘုံတန်တရားတဲ့လဲတဲ့နေရာတဲ့ရောက်ထွက်သွားတာဒါကြောင့်မလို့ဆရာတစ်ပါးအယူလွဲချော်တော့တကားအများအတူငရဲခေါ်သည်ဆိုတာခုနအဲ့ဒါကိုပြောတာနော်ဒါကြောင့်ဆရာ မိမိချင်းကတဲ့ဆရာမှန်ဖို့သိအရေးကြီးတာဒေါတာဗန်ဖြစ်ဖို့တပုရိသတန်သေးဝတပုရိသူပါနေတရားအမတန်အရေးကြီးတယ်မြတ်စွာဘုရားကအာနန္ဒာပြောတဲ့အကိုချက်ချင်းပယ်ချတာကြည့်သူတော်ကောင်းတွေပေါ့ရင်လိုအပ်တဲ့အကျိုးတရားတဝက်ပြီးတယ်အာနန္ဒာအဲ့လိုမပြောနဲ့အားလုံးပြီးတယ်ကဲမြတ်စွာဘုရားနဲ့မြတ်စွာဘုရားတိတို့ဆရာသူတော်ကောင်းကိုပေါင်းမိတဲ့အတွက်မိမိလောကုတ္တရာအကျိုးသောတာပန်ဖြစ်ခြင်းအကျိုးတွေမရဘူးလား ရတယ်ဒီသောတာပန်ဖြစ်ပြီဆိုမှတော့တန်တရားနောက်ပြန်လဲတယ်ဆိုတာမရှိဘူးဘယ်တော့မှတန်တရားထဲမှာယူထမ်းမလုပ်တော့ဘူးတော့မဆိုဦးဇုံတော်ယူထမ်းလုပ်အောင်ပါကွာလားယူထမ်းနေရရှိတယ်ရနောက်တွေအကုန်သွားအောင်ပါပဲကားတယ်အဲ့ဒါကြောင့်မလို့နိဗ္ဗာန်ရနောက်ဆုံးမိမိတို့ရဲ့ပန်းတိုင်ဖြစ်တဲ့နိဗ္ဗာန်ကိုရောက်ရေးအတွက်လဲဟောဒီမေဇိမအကျင့်ကပေးပါလိမ့်မယ်နော်ဒါကြောင့်ဟောဒီနေရာမှာနိဗ္ဗာန်ဆိုတဲ့စကားလုံးဒီငြိမ်းချင်းကိုဟောတယ်ဘာခေါ်လဲငြိမ်းချင်းငြိမ်းတယ်ဆိုတဲ့စကားလုံးလေးပဲကောင်းတယ်အေးရင်သိမ့်မကောင်း အေးတယ်ဆိုရင်သူ့ရဲ့ဆန့်ကျင်ဘက်ကဘာရှိသေးလဲပူဓာတွေအေးဓာတွေလာပြီဆိုရင်ခံစားချက်ဝိရိဒဒုက္ခဖြစ်လာလိမ့်မယ်ဒါကြောင့်ဝိဇ္ဇတို့ယတနာတုတ်ထဲမှာပါတယ်လေခိနံပုရဏံနဝနတ္ထိတံဘုံဝိရတ္တစိတ်တိုင်တိကေဘဝတမေတေခိနဘီဇာအဝေတုံလိစန္တနိဗ္ဗန္တိတိရာယထာယံပတိပောအဲ့ဒီစကားလုံးလေးနော်မိတော့ကလေးတောက်နေတယ်ငြိမ့်သွားတယ်အဲ့ဒီမိပဲရောက်သွားတယ် နော်ငိမ့်တာပဲချုပ်တာပဲပြောလို့ရတယ်မိဘူးတဲ့ဝင်သွားတာလည်းမဟုတ်ဘူးလေတဲ့ရောက်သွားတာလည်းမဟုတ်ဘူးနော်ကြံပြင်းကြီးတဲ့စုံသွားတာလည်းမဟုတ်ဘူးနော်ဘယ်ဆိုဘယ်ထဲမှလိုက်ရှာလို့မရတော့ဘူးငိမ့်သွားပြီချုပ်သွားပြီပျောက်သွားပြီဒါကိုငိမ့်တယ်လို့ပဲပြောတယ်ဒါတော့ဘဝတန်တရားမှာကိလေသာကတိဆောက်ပေးလိုက်တဲ့ဟောဒီဘဝခန္ဓာသည်ရန္တာဖြစ်လို့တိဆောက်ပေးသူတဏှာလဲစင်ရော့နောက်တာဘဝတစ်ခုတိဆောက်လို့မရတော့ဘူး မရလို့မရတဲ့ခါကျတော့ဟောဒီခန္ဓာပရိနိဗ္ဗာန်သုတိလို့ခေါ်တဲ့ယန္တာရဲ့နောက်ဆုံးသုတိဘယ်ခဏမှာပရိဒီနိဗ္ဗာန်ဆိုတဲ့အငိမ့်ဓာတ်ကိုရောက်သွားတာလွယ်လွယ်ကလေးပြောမယ်ဖြစ်ဖြစ်သဘာဝကဒီဘက်မှာ ဖြစ်ဖြစ်ရဲ့ဆန့်ကျင်ဘက်မဖြစ်မပြစ်တည်ငြိမ်တဲ့တန်တိဆိုတဲ့သဘောလက္ခဏာကဒီဘက်မှာဖြစ်ချင်းဖြစ်ချင်းလှုပ်ရှားခြင်းဒီဘက်မဖြစ်မပြစ်တည်ငြိမ်ခြင်းနိဗ္ဗာန်ဘက်အဲ့ဒီဓာတ်နှစ်ခုသည် ဖြစ်ဖြစ်တဲ့ဓာတ်ကနေ ငြိမ့်တဲ့ဓာတ်ကိုပြောင်းတယ်လို့မှတ်တာတတ်တော်ပါသေးလားယောက်ျားလည်းပါသေးလားမိန်းမလည်းပါသေးလားဘယ်သူမှမပါဘူးဒါကြောင့်မလို့ဓာတ်သဘောတစ်ခုမှဓာတ်သဘောတစ်ခုသို့ပြောင်းခြင်းသာလျှင် ဖြစ်တယ်တတ္တရပါသေးရလားဥစ္စေတာရောနိဗ္ဗာန်ကြောက်စည်းစစ်တာတွေတော့နောက်မှသွားတော့ပေါ့နော်ကောင်းပြီဒါကြောင့်နိဗ္ဗာန်ဆိုတာငြိမ့်တယ်လို့ပဲကောင်းတယ်ချုပ်တယ်လို့ပဲကောင်းတယ်တို့မဆိုရင်တော့ ဟာငိမ့်တယ်ဆိုရင်အေးငိမ့်အေးတယ်ဆိုလို့ရှိရင်ဟာငိမ့်နှွေးနှွေးလေးကောမရှိဘူးလားငိမ့်ပူပူလေးရောမဖြစ်ဘူးလားမကောင်းဘူးလားအခုလိုအေးနေတဲ့အချိန်ငိမ့်ငိမ့်ပြီးရင်နှွေးနှွေးလေးကပူမကောင်းဘူးလားအေးနေမကြိုက်တော့ဘူးလေကျုပ်တို့ကအခုမှချမ်းတာ哦ဆိုတော့အဲ့ဒါလိုစောရကတက်လာလိမ့်မယ်ဒါကြောင့်မလို့ငိမ့်အေးတာတွေနှွေးတာတွေပူတာတွေမဖြစ်အောင်ငိမ့်တာပဲကောင်းတယ်နိဗ္ဗာန်ရာကိလေသာတို့ဤငြိမ်းခြင်းခန္ဓာတို့ဤငြိမ်းခြင်းကိုဘာလို့ခေါ်မလဲအနုပါတိတေသနိဗ္ဗာန် နောက်ထပ်တဖန်ပြန်ပြီးတော့ခန္ဓာ၅ပါးဖြစ်ခြင်းမရှိတော့ဘူးချုပ်သွားပြီဆိုတော့နိဗ္ဗာန်ရဆိုတာအနုပါတိတေတနိဗ္ဗာန်အနေနဲ့နောက်ဆုံးယုံနာခန္ဓာတို့ချုပ်ငြိမ်းခြင်းဆိုတော့မင်းတို့လိုချင်တဲ့အကျိုးလည်းရမယ်တဲ့အလုံးဘယ်နှပါးရှိသွားပြီလဲ6ပါးဆိုကြည်စမ်းပါစက္ခုကရဏီညာနာကရဏီဥပတမယအဘိညာယတံဘောဓာယနိဗ္ဗာနာယတံဝတ္တတိဒါနောက်ကလိုက်ပေးတာနော် စကုကရဏီတံဝတ္တိဉာဏ်ပညာဉာဏ်မျက်စိဖြစ်ဖို့လည်းရစေနိုင်တယ်ဉာဏကရဏီတံဝတ္တိပေါ့နော်ဉာဏ်ကိုလည်းဖြစ်စေနိုင်တယ်ပေါ့ဥပသမယတံဝတ္တိငြိမ့်ဖို့လည်းဖြစ်စေတယ်အဘိညာယဉာဏ်တူးဖြစ်ဖို့လည်းရဖို့လည်းဖြစ်စေတယ်တံဘောဓာယထိုးထွင်းသိနိုင်ဖို့လည်းဖြစ်နိုင်တယ်နိဗ္ဗာန်ယမင်းတို့လိုချင်တဲ့ကိလေသာငြိမ့်တဲ့နိဗ္ဗာန်ကိုရောက်ဖို့လည်းဖြစ်နိုင်တယ်ဆိုတော့ဒါတွေကဘာတွေလဲဆိုရင်ဘာဘာအကျင့်ရဲ့အကျိုးလဲမေဇီမာပฏิပဒါရဲ့အကျိုးအဲ့ဒါလို့မှတ်တာ ဒါတော့မြတ်စွာဘုရားကမေဇိမပฏิပဒါကျင့်ရင်အကျိုးဘယ်နှမျိုးနဲ့ပြောလဲအကျိုး6မျိုးနဲ့ဝေဝေဆာဆာပြောသွားတာကောင်းပြီဒီနေရာမှာမေဇိမဆိုတာဘာလဲဆိုတာလေးကိုမိမိတို့အောက်ကဟာလေးဖတ်ကြည့်ပါဦးကတမသတ္တ အောက်ရှိကိုဆက်ပါယဟန်တို့အောင်မြင် ဖို့ဆက်ဖတ်လေအောင်အယမေဝအယမေဝအတိယောအတိယောမေတောတေယ မြန်မာပြည်မှာဆက်ဖတ်လိုက်ပါအင်္ဂါ၈ပါးရှိသော တော်လေးတော့ငါဖတ်တော့ငါတမ္မာဒိဋ္ဌိလို့ဇလုံးကိုပြီးပြီးဖတ်နော်တမ္မာဒိဋ္ဌိလို့မဖတ်နဲ့နော်တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပောတမ္မာဝါစာတမ္မာကမ္မန္တောတမ္မာအာဇီဝောတမ္မာဝါယာမောဝါယမောမဟုတ်ဘူးနော်ဟွန်းတမ္မာတတိတမ္မာသမာဓိအဲ့ဒီမှာမြတ်စွာဘုရားကဘာလဲဆိုရင်သူကမေဇိမပฏิပဒါကို သူ့ဘာသာသူအမွန့်တင်ပြောပြီးပြီ ကဲကောင်းပြီအဲ့ဒီမဇ္ဈိမပฏิပဒါဆိုတာဘယ်ဟာကိုပြောတာလဲဆိုပြီးတော့မှသူ့ဘာသာသူပဲမေခွန်းထုတ်ပြီးသူ့ဘာသာသူပြန်ဖြေပြတယ်အေးမဇ္ဈိမပฏิပဒါဆိုတာဒီအင်္ဂါ၈ပါးနဲ့ပြည့်စုံတဲ့အကျင့်ပဲတဲ့အဲ့ဒါကိုတလုံးချင်းပြန်ပြောပြတာဆိုတဲ့အခါကျတော့မဇ္ဈိမပฏิပဒါဆိုတာဟာအင်္ဂါ၈ပါးနဲ့ဖွဲ့စည်းထားတဲ့ကျင့်စဉ်တရားလို့ပြောတာနော်8 in 1ပေါ့ဟုတ်လားကျင့်စဉ်အနေနဲ့တခုတည်း ဒါပေမဲ့အတွင်းထဲမှာဘယ်နှခုထည့်ထားလဲ၈မျိုးရှိတယ်အဲ့ဒီ၈မျိုးကိုမြတ်စွာဘုရားကဟောဒီလောကကြီးထဲမှာလမ်းအဖြစ်နဲ့ပထမခင်းပြလိုက်တာအခုဘာဖြစ်လို့လဲဆိုလို့ရှိရင်လမ်းနှစ်သွယ်ကိုတော့မြတ်စွာဘုရားကမှားတဲ့အနေနဲ့ပယ်ထားပြီးပြီ criticize လုပ်ထားတယ်ဒါကြီးကမဟုတ်ဘူးမှားတယ်ဆိုပြီးတော့ဒါဆိုလို့ရှိရင်သူလမ်းကိုချပြရတော့မယ်သူကမေဇိမပฏิပဒါအနေနဲ့နာမည်ပေးတယ်သူလမ်းနာမည်ကမေဇိမလမ်း ပฏิပဒါဆိုတာကျင့်တဲ့လမ်းပြောတာတွားတာလည်းဒါပဲကျင့်တာလည်းဒါပဲသူရဲ့ကျင့်စဉ်လမ်းကမေစိမပฏิပဒါအလယ်အလတ်ကိုကျင့်တယ်ကျင့်မယ်ဆိုရင်အဲ့ဒီအလယ်လတ်ကိုဘာနဲ့တိဆောက်တယ်လဲအင်္ဂါ၈ပါးရှိတဲ့အကျင့်တရားတွေနဲ့တိဆောက်ထားတာအဲ့ဒါကိုမြတ်စွာဘုရားကနေချပြတယ်ဒါတော့အဲ့ဒီအင်္ဂါ၈ပါးဆိုတာဟာဒါဟာမြတ်စွာဘုရားဗဇာထက်ပေါ်တဲ့အတိုင်းတန်းစီပြီးတော့မှရှောက်ပြောသွားတာမဟုတ်ဘူးနော်ရှင်းနောက်စင်နာသီပလင်ဒါအမြဲတမ်းစိတ်ဝင်စားစရာကောင်းတယ် ဖွဲ့စည်းထားတာလည်းအမှန်တန်စိတ်ဝင်စားစရာကောင်းတယ်အခုနပြောသလိုပဲဒီရဲ့ဒီ၈မျိုးနဲ့အကုန်လုံးပေါင်းစုတဲ့ဟာကိုမက္ခင်၈ပါးမက္ခင်၈ပါးဘာလဲပြောရင်မဇ္ဈိမပฏิပဒါဒါကြောင့်မက္ခင်၈ပါးနဲ့မဇ္ဈိမပฏิပဒါဒီအတူတူပဲအဲ့ဒါကိုမှတ်ထားမက္ခင်၈ပါးသည်မဇ္ဈိမပฏิပဒါမဇ္ဈိမပฏิပဒါသည်မက္ခင်၈ပါးအတူတူပဲနော်ဒါကြောင့်မြတ်စွာဘုရားသည်ဘဝလွတ်မြောက်ရေးအတွက်ကို မေဇိမပฏิပဒါကိုပြောတယ်မေဇိမလမ်းကိုချပြတယ်အဲ့ဒီမေဇိမလမ်းဆိုတာဘယ်သူလဲဆိုရင်မေခေရှဘာပဲပြောတယ်အဲ့ဒီမေခေရှဘာတိပဲလေမေဇိမပฏิပဒါလမ်းတဲ့ဒါအတူတူပဲလို့ဆိုလို့တယ်စကလုံးမဲ့ကွဲတယ်ကောင်းပြီအဲ့ဒီထက်မှာဟောဒီရှင်မျိုးတွေကနံပါတ်1ဘယ်သူလဲဆိုရင်တမ္မာဒိဋ္ဌိမေခင်တမ္မာဒိဋ္ဌိမေခင်ကို လွယ်လွယ်မှတ်ရင်ဒုက္ခသစ္စာ၌တည်ခြင်းသမုဒယသစ္စာ၌တည်ခြင်းအဲ့လိုအစဉ်တိုင်းနဲ့မှတ်ထားဒါတော့အချင်းချုပ်ရင်တော့ သစ္စာ၄ပါး၌သိတဲ့ဉာဏ်ကိုဘာလို့ခေါ်မလဲတမ္မာဒိဋ္ဌိလို့မှတ်ထားပါသစ္စာ၄ပါးနဲ့သိတဲ့ဉာဏ်ကိုတမ္မာဒိဋ္ဌိဒါတော့ဉာဏ်นี่အမျိုးမျိုးရှိတယ်အဲ့ဒီဉာဏ်မလို့မှတ်ထားအောင်ဉာဏ်ဆိုရင်ရှိသမျှအကုန်သိတယ်လို့မထင်နဲ့သစ္စာ၄ပါးကိုသိတဲ့ဉာဏ်ကိုသာလျင်ဘာလို့ခေါ်မလဲဒါဆိုရင်ဒီပြဒီပြဟာတွေသိတာကိုတမ္မာဒိဋ္ဌိလို့ခေါ်လို့ရပါမလားမရသေးဘူးကန့်တတ်ချက်ရှိတယ်နော်သူ့ရဲ့နာမည်လက်မှတ်တွေရှိထားတယ်ဘယ်လိုဘယ်လိုဘောင်းတွေခတ်ထားတာ ဒါကြောင့်မလို့ကိလေသာအသောကုံလို့တချို့ရဟန္တာတွေဖြစ်သွားပေမဲ့ပိရိကကိုမသိဘူးရင်ပိရိကစာပေသူတို့မသိဘူးစာပေအလွတ်ရတဲ့ပုံကိုမျိုးလို့မရဘူးဒါပေမဲ့သူတို့ကျင့်စဉ်အရာကိလေသာကုံတယ်မှန်းတယ်အဲ့ဒီပိရိကတွေကိုရဟန္တာ ဖြစ်လို့ချင်းအကုန်အလွတ်ရသလားဆိုရင်ဘယ်ရမလဲသူတို့လည်းသိကျင်ပြန်ဟိုတန်းလောက်ရတာဒါကြောင့်ရဟန္တာဖြစ်အောင်ကိလေသာကိုကုံအောင်ကျင့်တဲ့ကျင့်လို့ရတဲ့အသည့်က သစ္စာ၄ပါးနဲ့ပတ်သက်ရင်တွေ့ဝေမှုမရှိအတိအကျပြောနိုင်တယ်သူလန်းသူပြန်ခင်းပြနိုင်တယ်ဒါဆိုရင်ဘုရားပိဋကသုံးပုံအကုန်လုံးပြန်ပြစမ်းပါဆိုမပြနိုင်ဘူးအဲ့ဒါကြတညာဖြစ်သွားပြီသူလည်းသိကျင်ရင်ဘုရားဟောတော့သိကျင်သူလည်းကြည်ပဲကြက်ပဲမှတ်ရတယ်ဟောအဲ့ဒါကြောင့်မလို့ပြောတာဒါကြောင့်ဉာဏ်နေမှာမျိုးမျိုးရှိတယ်နော်ဒီတချို့ရန်တာဖြစ်ပေမဲ့ပါဠိတွေကိုမသိဘူးဒါပေမဲ့ကျင့်စဉ်ရသူပြောတတ်တယ်မှန်းနေအောင်ပြောတတ်တယ် မမှားဘူးကျင့်စဉ်ရစကလုံးလည်းမမှားဘူးပြောတဲ့အဆင့်နဲ့လည်းမမှားဘူးဘာဖြစ်လို့လဲ तू ကကိုယ်တိုင်လမ်းလျှောက်သွားတာဆိုတော့ဒီလမ်းကို तू ပြောပြတတ်တယ်ဘေဘီဘယ်ရောက်တယ်ဘေဘီဘယ်ရောက်တယ် तू ကိုယ်တိုင်ဖြတ်သွားတာဒါတော့အဲ့ဓာတွေကိုဒီပြင်ဘာသာတစ်ခုအနေနဲ့မှတ်တမ်းတင်ထားတဲ့ပိဋကတ်ကိုပါဠိလိုမှတ်တမ်းတင်တော့အဲ့ဒါတွေဆိုရင်ရွတ်ပြစမ်းပါဆိုရင် तू မရွတ်နိုင်ဘူးဒါကြောင့်မရွတ်နိုင်ဘုရားဟောတဲ့ဒေသနာတို့အကုန်လုံးပြန်ပြစမ်း तू မပြနိုင်ဘူးဒါပေမဲ့ तू သိတာကသစ္စာလေးပါးနဲ့ပတ်သက် तू သိတယ် အဲ့ဒါဟာသူ့အပြစ်မဟုတ်ဘူးညံရဲ့သဘောပဲမတူလို့တချို့မှအဘိညာဉ်ဓုတွေရတယ်တချို့မှပရိသံပိဒညံတွေရတယ်အတချို့ကြတယ်လည်းဝိဇ္ဇာသုံးပါးရတယ်ဒါတော့မရခဲ့ရင်အဲ့ဒီမရတဲ့အပိုင်း तू မသိဘူးရရင် तू သိတယ်နော်ဒါတော့ကောင်းပြီဒီနေရာမှာတမာဒိဋ္ဌိဆိုတာရဲ့နော်ဉာဏ်ဆိုတာဘယ်လိုလဲဆိုရင်ဒုက္ခသစ္စာ၌သိခြင်းသမုဒယသစ္စာ၌သိခြင်းនិရောဓသစ္စာ၌သိခြင်း မက္ခသစ္စာနဲ့သိခြင်းအဲ့ဒီသစ္စာ၄ပါးကိုသိတဲ့ဉာဏ်ကိုသာဘာလို့ခေါ်မလဲတာမာဒိဋ္ဌိလို့ခေါ်အဲ့ဒါဒါတော့ तू ကကျင့်စဉ်နဲ့တက်ရိုက်ဆိုင်တယ်အဲ့တော့ကျင့်စဉ်နဲ့တက်ရိုက်ဆိုင်တဲ့အရာတွေမှာသစ္စာ၄ပါးနဲ့ပတ်သက်ရင် तू တွေးဝေမှုမရှိဘူးလို့ဆိုလိုတယ်ဒါတော့အဲ့ဒီမှာတမ္မာဒိဋ္ဌိဆိုတော့ဦးဇင်းတို့ထာဂရာတွေမှာဖွင့်ပြတဲ့တမ္မာဒိဋ္ဌိ၅မျိုးသို့မဟုတ်6မျိုးကိုနည်းနည်းလေးလေ့လာကြည့်လိုက်အောင်ဆိုအဲ့ဒါဘာလို့ဆိုလို့ရှိရင်နည်းနည်းလေးတမ္မာဒိဋ္ဌိ6မျိုး1နဲ့3ထိုးထားတယ်အလုံးဖတ်ကြည့်ပါဦး ကမ္မတက္ကတာကံလေး တချို့နေရာမှာတော့တမ္မာဒိဋ္ဌိကို၅မျိုးပြတာလည်းရှိတယ်ဒါပေမဲ့အပြည့်စုံကတော့အင်္ဂုတ္တရထာဂရတတယောက်ထဲမှာစာမျက်နှာ45မှာ6မျိုးပြထားတာရှိတယ်ဒါကြောင့်ဘုရားတို့တဏ္ဍသားများတမ္မာဒိဋ္ဌိနဲ့ပတ်သက်လို့ပြည့်ပြည့်စုံစုံသိအောင်လို့6မျိုးကိုပြလိုက်ပါတယ်ကောင်းပြီနံပါတ်1ကာမတက္ကတာတမ္မာဒိဋ္ဌိအလုံးရင်းနှီးပြီးသားစကားလုံးဖြစ်တယ်အဲ့ဒါလေးကိုအောက်မှာကာမတက္ကတာတမ္မာဒိဋ္ဌိဆိုတာလေးဖတ်ကြည့်စမ်းပါဤတမ္မာဒိဋ္ဌိသည် ဟုတ်ပြီဒီကာမတက္ကရာတမ္မာဒိဋ္ဌိဆိုတာနံပါတ်1တမ္မာဒိဋ္ဌိဟာ तू ကယုံကြည်จิตတရားတရားကိုအခြေခံတယ်ယုံကြည်จิตတရားတရားကိုအခြေခံပြီးတော့မိဘဆရာသမားတွေရဲ့ဆုံးမချက်ကျမ်းဂန်တွေမှာပြဆိုထားတာတွေကိုမိမိကဖတ်တယ်မှတ်တယ်လေ့လာတယ်အဲ့ဒီခါကျတော့ဒီဒီထဲမှာရှိနေတဲ့ပြောတဲ့အချက်လက်တွေကိုနှိုင်းချိန်ပြီးတော့မှလက်ခံတာယုံကြည်တာကိုကာမတက္ကတာတမ္မာဒိဋ္ဌိလို့ခေါ်တယ် အဲ့မှာပြောချင်တာကဘာလဲဆိုရင်တမာဒိဋ္ဌိမှာကမ္မတက္ကရာတမာဒိဋ္ဌိမှာတတ္တာနဲ့ပညာဖရလဲသွားတယ်အဲ့ဒါမှတ်တာဘာနဲ့ပါတတ္တာနဲ့ပညာပြိုင်တူသွားတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်ကမ္မတက္ကရာတမာဒိဋ္ဌိဖြစ်ဖို့အရေးကိုမိမိကဆရာသမားပြောတာကိုလက်မခံဘူးအခုလိုသင်တန်းတွေမှာလာပြီးတော့မတက်ဘူးဆိုလို့ရှိရင်စဉ်းစားဖို့အတွက်အဲနှိမ့်တိုင်းချင်စရာမရှိဘူးဒါတော့မှန်ကန်တဲ့အယူတကူဖြစ်ဖို့အတွက်ကို ဆရာသမားတွေရဲ့တွင်သွင်းမှုဆုံးမမှုစာပေဖတ်မှုစာပေလေ့လာမှုတွေအများကြီးထောက်ပံ့ဖြစ်တယ်။ဒါကြောင့်တတ္ထာဆိုတဲ့ယုံကြည်ခြင်းနဲ့ပညာဆိုတဲ့အသိဉာဏ်သည်တွဲပြီးတော့မှသွားတယ်။အဲ့ဒီတွဲပြီးတော့သွားတဲ့အတွက်ကြောင့်အဲသူကတတ္ထာနဲ့တွဲသွားမှမှန်တယ်။ဒါတော့သူတို့သူစရိုက်ဆယ်ပါးတွေမှာဆိုလို့ရှိရင်ဘာပါလဲဆိုလို့ရှိရင်နောက်ဆုံးမှာတမ္မာဒိဋ္ဌိတခုရှိတယ်မို့လား။အဲ့ဒီဟာကမ္မတက္ကရာတမ္မာဒိဋ္ဌိခေါ်တယ်။အဲ့တော့သူစရိုက်ဆယ်ပါးတွေမှာနောက်ဆုံး ဒိတ်ဟိုတဲ့ကိုကာမတက္ကရာဒီသူစိတ်ကြားထဲမှာပါတဲ့အတွက်ဒါတမ္မာဒိဋ္ဌိလို့ခေါ်တယ်နော်အဲ့ဒီကာမတက္ကရာတမ္မာဒိဋ္ဌိဟာဒီကုသိုလ်လုပ်တဲ့အခါတိုင်းမှာ သူကအခြေခံကြတယ်ဘာဖြစ်လို့လဲဆိုရင်ကာမတက္ကရာတမ္မာဒိဋ္ဌိရဲ့အရင်ကံဒီယုံကြည်ချက်ရှိလို့ယုံကြည်ချက်ကဘာတွေလဲဆိုရင်ကံရယ်ကံရဲ့အကျိုးရယ်ဒီဘဝရယ်နောက်ဘဝရယ်ဘုရားတရားတန်ခါရဲ့ဂုဏ်တွေရယ် အဲ့ဒါတွေကိုလက်ခံတဲ့မိမိတို့မှတ်ထားသောလေ့လာထားသောကြားဘူးထားသောဒီအကြောင်းအရာတွေကိုချင့်ချိန်ပြီးတော့မှနော်ယုံကြည်တဲ့တရားတရားမျိုးပညာမျိုးလိုတယ်ဒါကြောင့်ကမ္မတက္ကရာတမ္မာဒိဋ္ဌိဟာကုသိုလ်တစ်ခုလုပ်တော့မယ်ဆိုရင်လုပ်ဖို့အတွက်အဓိကတွန်းအားနေရာမှာရှိတယ်တဲ့ဒါတော့ကံဟာဒီကံရဲ့ကောင်းတာကိုလည်းလက်မခံဘူးဒီလှုပ်ထားတဲ့ကံရဲ့ကောင်းကျိုးဆိုးပြစ်ကိုလည်းလက်မခံဘူးဆိုရင်ဒီအလုပ်ကိုလုပ်ပါအောင်မလား မလုပ်တော့ဘူးမလုပ်ရင်ကုသိုလ်ဖြစ်ပါအောင်မလားမဖြစ်တော့ဘူးဒါကြောင့်ကာမတက္ကရာတာမာတိတိဟာသူကကုသိုလ်ဖြစ်ဖို့အတွက်အမတန်အရေးကြီးတယ်တဲ့အမတန်အရေးကြီးတယ်ဒါတော့မြတ်စွာဘုရားလက်ထက်တုန်းကယဟန်နေအမ်တချို့ရဟန်းဝလာကြတယ်ရဟန်းဝပြီးတော့မြတ်စွာဘုရားရှင်မှာတရားလာတောင်းတယ်တောင်းတဲ့ခါကျတော့ तू ကသူ့ကိုတရားလေးတူတူဟောပါလောလောဆယ်တရားကျင့်နိုင်ဖို့အတွက် instruction ပေးပါလို့ခေါ်တာလျှောက်ထားတာ အဲ့တော့မြတ်စွာဘုရားကနေပြီးတော့ဘာပြောအေးအဲ့ဒါဆိုရင်လည်းမြတ်စွာဘုရားတသမကြီးကတွန်ပိခုအာတိမယဝီတော်တွေကုသလနာဓမ္မနံဒီလိုဆိုရင်တဲ့ခြေသားယံကုသိုလ်ကို အစကတည်းလို့စင်ကြယ်အောင်လုပ်တဲ့ကုသိုလ်ကိုအစကတည်းလို့စင်ကြယ်အောင်လုပ်ဆိုတော့အစဆိုတာကိုဘာမှမသိဘူးဖြစ်နေတာကုသိုလ်ရဲ့အစကဘာလဲဆိုတာသိဖို့တစ်ဆင့်လိုမလားဘူးလားလိုတယ် အဲ့ဒါကြောင့်မလို့ကုသိုလ်ရဲ့အစဘာလဲဆိုတော့ကောစာရိကုသလနာဓမ္မနာတီလင်စသူဝိသုတ်တံဒိဋ္ဌိစဥစုကာဆိုတာလေးရှိတယ်နော်ကုသိုလ်လုပ်တော့မယ်ကုသိုလ်ရဲ့အစဒီနံပါတ်1ကတီလတဲ့နံပါတ်1ကဘာလဲတီလနံပါတ်2ကဖြောက်မှတ်တဲ့အယူတဲ့နံပါတ်2ကအေးဖြောက်မှတ်တဲ့ယူဆိုတာကာမတက္ကရာသမ္မာဒိဋ္ဌိကိုပြောတာဒါတော့စဉ်းစားကြည့်လေတီလလူဘဝအတွက်တနည်းကိုဘဝအတွက်ဘလောက်ရေးကြည့်တယ်လဲ ဒီနေ့လူတွေအတွက်သီလဘယ်လောက်အခြေခံကြတယ်လဲဘာသာယုံနာမယုံနာနဲ့မဆိုင်ဘူးလူကျင့်စဉ်ဆိုတာသီလဆိုတာကဟောဒီလောကကြီးထဲမှာလိုအပ်လို့ထားတဲ့စီကံကိုယ်တွေနှုတ်တွေဖောက်ပြားမှုမရှိအောင်လို့ထိမ့်တဲ့ကိုယ်စီကံနှုတ်စီကံဒါတော့တိုးတက်ခြင်းတဲ့လူမျိုးယဉ်ကျေးခြင်းတဲ့လူမျိုးအသိဉာဏ်ရခြင်းတဲ့လူမျိုးဒီစီကံမလိုဘူးလားလူတာပဲစီကံပြစ်တာနဲ့သွားရောတာကျင့်စဉ်နဲ့အကုန်လျှော့ကြရောတိတိရမဲ့ ဟိုအတိတရားတွေလည်းအကုန်လုံးပြည့်စည်ရောလူလူချင်းထိမ့်သိရမယ်အဲဝရိစာရိတ္တသီလတွေလည်းပြည့်စည်ရောစာရိတ္တသီလရောဝရိတ္တသီလရောပြည့်ကြရတာသီလမရှိတော့ဘူးဆိုလို့ချင်းလူတွေရဲ့ dignity တခါတည်းလျှော့ကြသွားရောဆိုတော့ဦးဇင်းတို့ကလူရဲ့ standard တွေကိုကကျင့်စဉ်နဲ့သတ်မှတ်ထားတာနော်ဒါတော့လူတယောက်မှာဘက်ကလောက်ကြီးပဲစိတ်တွေရွှေတွေငွေတွေဝတ်ထားစမ်းပါစေသူ့မှာကျင့်စဉ်မရှိတော့ဘူးဆိုရင် တီလမရှိတော့ဘူးဆိုလို့ရှင်သူ့ကိုလူတွေအထင်ကြီးပါဦးမလားအထင်မကြီးတော့ဘူးเนาะပစ္စည်းဒါအထင်ကြီးခြင်းကြီးမယ်လူကိုတော့အထင်မကြီးတာအမှန်ပဲဒါကြောင့်လူတယောက်ရဲ့ဂုဏ်သိက္ခာသည်ဘယ်မှာမူတည်တယ်လဲဆိုရင်တီလမှာမူတည်တယ်လူတရားရဲ့ဘဝလွတ်မြောက်ရေးသည်ဘယ်မှာမူတည်တယ်လဲတီလမှာပဲမူတည်တာပဲနောက်တစ်ခါဘဝလွတ်မြောက်ရေးအတွက်ထပ်သွားမယ်ဆိုရင်အယူဖြောင့်ဖို့အရေးကြီးတယ်နောက်တစ်ခုပါလဲအေးဒီနေရာမှာဒိဋ္ဌိစဥစုကာ အယူဖြောင်းရမယ်ဆိုတာတခြားမဟုတ်ဘူးတဲ့ကာမတက္ကတာတမ္မာဒိဋ္ဌိအယူမှန်ရှိဖို့အရေးကြီးတယ်တဲ့ဒါတော့မြတ်စွာဘုရားကကုသိုလ်ရဲ့အစသည်ဘယ်နှချက်ပေးလဲနှစ်ချက်တိလကိုလုံအောင်ထိန်းအယူကိုဖြောင်းအောင်ဖြောင်းမှတ်အောင်ထားဒါတော့ဘယ်ယူလဲလို့မေးရင်ကာမတက္ကတာတမ္မာဒိဋ္ဌိကာမတက္ကတာတမ္မာဒိဋ္ဌိဘာလဲထပ်မေးအောက်မှာပါတယ်ဘုရားတရားတန်ခါကံကံဤအကျိုး ဤဘဝတမလွန်ဘဝအလုံးပေါင်းဘယ်နှချက်ရှိလဲဟိုနောက်နားမှာအဖြေထွက်နေတာတောင်းမှမသိကြဘူးလားခုနပါရှိတယ်ဖရာရဲ့တရားတန်ခါကံရဲ့ကံအကျိုးရဲ့ဤဘဝရဲ့နောက်တမလွန်ဘဝရဲ့အလုံးပေါင်းဘယ်နှပါရှိလဲအဲ့ဒီခုနှစ်မျိုးနယ်ပယ်မှာယုံကြည်တာ လက်ခံတာကိုဘာလို့ခေါ်ကမ္မတက္ကတာသမ္မာဒိဋ္ဌိ ဒါကိုပဲကာမတက္ကရာတမာတိတုလို့ပြောခြင်းပြောဒါကိုလက်ခံရင်အယူဖြောင့်တယ်လို့ပြောခြင်းပြောအတူတူပဲကံကောင်းပြီအဲ့ဒီနေရာမှာစောရကတက်လာရောနော်ကုသိုလ်ကောင်းမှုတစ်ခုလုပ်တဲ့အခါမှာဘသူကအရေးကြီးလာလဲကာမတက္ကရာတမာတိတုအရေးကြီးတယ်ဒါတော့ဘုရားတို့ဘုန်းကြီးများလည်းပြောတယ်ကာမတက္ကရာတမာတိတုမရှိရင်ကုသိုလ်တော့မဖြစ်ဘူးကာမတက္ကရာတမာတိတိမရှိရင်ဘဝကောင်းရောက်ဖို့မပြောနဲ့ကုသိုလ်တောင်မဖြစ်ဘူးလို့ တခါပြောတဲ့ခါကျတော့ဦးဇင်းတို့ကမ္မတက္ကရာတမ္မာတိတွေစတန်ဒတ်ကဘာတွေနေထားလဲဘုရားကိုယုံကြည်ခြင်းတရားကိုယုံကြည်ခြင်းတန်ခါယုံကြည်ခြင်းကံကိုယုံကြည်ခြင်းကံအကျိုးယုံကြည်ခြင်းဤဘဝယုံကြည်ခြင်းဒါဆိုဒီပြင်တိလိษံနေကြဘယ်လိုလုပ်မလဲတိလိษံမှုကဒီပြင်ဘာသာလူတွေဘယ်လိုလုပ်မလဲကံပြောကြပါဦး ဗုဒ္ဓဘာသာလို့ပြောမယ်ဆိုတော့နော်ဗုဒ္ဓဘာသာလို့ပြောတဲ့အခါမှာကိုကကိုဘာသာအတွင်းပြောရင်တော့မှန်တယ်ဒါပေမဲ့ဒီစကလုံးကဦးဇင်းတို့နည်းနည်းစကလုံးသုံးတဲ့အခါမှာဦးဇင်းတို့ဘုန်းကြီးတွေပေါ့နော်လူကြတော့ထားတော့နဲကိုတစ်ခါတလေကြရင်ဩဘောင်ကြော်သွားတာမျိုးလည်းရှိတယ်ဘောင်ကျင်းသွားတာလည်းရှိတယ်ဒါမရှိရင်ကုသိုလ်မဖြစ်တော့ဘူးဘဝကောင်းမရောက်တော့ဘူးဆိုရင် ဇတ်တော်တွေထဲမှာပါတဲ့တိလိษံတွေကကာမတက္ကရာတမာတိတိဘလို့လို့ရှိမလဲသူတို့နတ်တွေဖြစ်တယ်လူတွေဖြစ်တယ်အဲ့ဒါပြဿနာတက်တာတက်တဲ့အကွက်ကဒီဟုတ်တယ်ကာမတက္ကရာတမာတိတိဆိုတာနိဗ္ဗာန်ရောက်ဖို့မြင့်မဲ့ဟာမျိုးကိုဒါဆိုလိုတယ်ဘဝကောင်းရဖို့ကတော့တိလိษံတောင်ဖြစ်တယ်အဲ့ဒါဦးဇုံနဲ့နည်းနည်းလေးခွဲမှတ်စေခြင်းလို့ပြောတာဒါတော့ကောင်းပြီအဲ့ဒီမှာဘဝကောင်းရောက်ဖို့ဆိုတဲ့နေရာမှာအလုတ်မှာမူတည်တယ် မိမိလုပ်တဲ့လုပ်ငန်းတစ်ခုသည်ဖြူစင်တန်ရှင်းတဲ့စိတ်နဲ့လုပ်ခံမယ်ဆိုရင်အဲ့ဒီအလုပ်သည်အပြစ်ကင်းသောအလုပ်အပြစ်ကင်းတဲ့အလုပ်ကိုကုသိုလ်လို့ခေါ်တယ်အပြစ်ကင်းတဲ့အလုပ်ကိုအဲကုသိုလ်ရဲ့ definition အဲ့ဒါနဲ့မှတ်ထားသူတစ်ပါးကိုမထိခိုက်စေရဘူးမိမိကိုလည်းမထိခိုက်စေရဘူးအဲ့ဒီလိုအလုပ်မျိုးသည်အပြစ်ကင်းတဲ့အလုပ်ခေါ်တယ်အဲ့ဒီအပြစ်ကင်းရဲ့အဲ့ဒီအလုပ်ကိုပါဠိလိုကုသလဗမာလိုပြောရင်တော့ပါဠိပြမြန်မာဆိုကုသိုလ် ဒါတော့ကုသိုလ်ဆိုတာဟာအပြစ်ကင်းတဲ့လုပ်ငန်းမှန်ရင်သူ့ရဲ့ natural law အရာပေးတာကကောင်းသောအကျိုးကိုပဲပေးတယ်ဒုက္ခဝိပါကလက္ခဏာတဲ့နောက်ကကပ်ရင်ပဲအနာဝိဇ္ဇာလုံတော့ကအပြစ်မရှိရဘူးဒါသူ့ရဲ့လိုအပ်ချက်ပဲလုံတော့ကဘာမရှိရဘူးလဲအပြစ်မရှိရဘူးအပြစ်မရှိတဲ့လုပ်ငန်းမှန်ရင်ဒုက္ခဝိပါကကောင်းကျိုးပေးမယ်ဟောရှင်းမနေဘူးလားရှင်းနေတယ်ရှင်းတယ်ဒါကြောင့်မလို့ အပြစ်ကင်းစင်တဲ့လုပ်ငန်းနော်ဒီပြင်ဘာသာကလူတွေလည်းပဲသူတို့လည်းပဲဒါကလေးကိုပေးလိုက်ရင်ဗုဒ္ဓဘာသာနဲ့ထပ်တူမကြပါပဲဒါလေးကိုပေးလိုက်လို့အဝယ်စားပေးရင်နွေးနွေးထွေးထွေးလေးရှိမယ်သူတို့ချမ်းသာမယ်ဒီအကျိုးရမယ်လို့သူတို့လက်လက်မခံဘူးလားလက်ခံတယ်ငါနေတဲ့ပုဂ္ဂိုလ်ပေးလိုက်ရင်ဝါဝါလဲလဲနေရမယ်သူတို့လက်စိတ်ချမ်းသာမယ်ဒါတော့သူလက်မခံဘူးလားလက်ခံတာပဲငါပေးလိုက်ရင်သူတို့စိတ်ချမ်းသာသွားမယ်အဆင်ပြေမယ်ဒီလောက်လဲသူတို့လက်မခံဘူးလား ဒါသူလုပ်တဲ့အလုပ်တွေသူလက်ခံနိုင်ဒါကံကံကံအကျိုးကိုလက်ခံတယ်လို့ဆိုတာကိုတွယ်ဝိုက်သောနည်းအဖြစ်မရောက်ဘူးလားရောက်ပါတယ်ဟုတ်တော့မလားနေရာတကာကိုကဘုရားဘာသာ monopolize မလုပ်ပါနဲ့ဒီပြင်ဘာသာလည်းမျှဝေခံစားပါအောင်အမြင်ကျဖို့အရေးကြီးတယ်နော်ကိုကအမြင်ချင်းချင်းကလေးနဲ့ဘောင်ခပ်လိုက်ရင်အဲ့ဒီဘောင်ကကိုသူများမမီပဲကိုဝင်သွားတတ်တယ်အဲ့ဒီဘောင်ထဲကိုနော်ကိုကစကလုံးအကြီးကြီးတွေနဲ့ပြောပြောတဲ့ခါကျတော့ နေစမ်းမအောင်ဒါဆိုခမရတို့ဇတ်တော်တွေထဲမှာပဲခမရတို့ဗုဒ္ဓဘာသာကျမ်းစာတွေထဲမှာပဲတိလိษံကနတ်ဖြစ်တယ်တိလိษံကလူဖြစ်တယ်ကြတော့သူတို့ကကာမတက္ကရာတမ္မာတိဉာဏ်ပါသလားလို့မေးခဲ့ရင်ခမရတို့ကြောင်ပိတ်သွားမယ်အဲ့ဒီအပြစ်တခုရှိတယ်ဒါကြောင့်ကာမတက္ကရာတမ္မာတိကမြတ်စွာဘုရားအခုပြောလိုက်တာဒီအမြင့်ဆုံးဖြစ်တဲ့နိဗ္ဗာန်ရောက်ရေးအတွက်ကိုလုံမဲ့ဆိုရင်တော့ပါမရတယ်လောကီဘုံဗြဟ္မာဖြစ်ဖို့နတ်ဖြစ်ဖို့လူဖြစ်ဖို့ဒီ လောကထဲမှာတန်တရားထဲမှာနော်လဲတဲ့ချမ်းသာလောက်ကတော့ဒါကိုမပါတော်လဲပဲသူတို့လုပ်တဲ့အလုပ်ကအခုနပြောတဲ့ဟာနဲ့ညီနေရင်ဖြစ်တယ်။ဒါကြောင့်မလို့ဦးဇင်းကဒါလေးကိုဥပမာပေးတဲ့အနေနဲ့ဖျားလောင်စီးသွားတဲ့ကာဏကမြင့်ဟာဒလိษံပဲ။ဒလိษံဆိုတဲ့အခါကျတော့သူတို့မှဘလောက်ရမလဲ။မဟာကုသိုလ်အကုသိုလ်ဟိတ်ကိုဟတိချင်း38စိတ်ရဖြစ်၄ရက်အပေခွင်းဆိုတော့ဒလိษံမှာဖြစ်တာစိတ်ပေါင်းဘလောက်ရှိလဲ။30နဲ့ အဲ39မဆုံးမှတ်မိတယ်အဘိဓမ္မာအဘိဓမ္မာတက်တဲ့လူတွေကြေပြီးတော့မှုန်သွားတာနဲ့ပြာဖြစ်သွားပြီဘာမှမကြံခဲ့ဘူးနော်သူတို့လက်ထင်မသိနဲ့နော်မဟာကုသစိတ်၈ပါးပါတယ်အာကုသစိတ်၈ပါးဒါထားတော့သူရောကိုရောတိလိစ္ဆာနဲ့လူအတူတူရတယ်ဟာသစ်ဟာသစ်တုပ္ပဆိုတဲ့အဟိစိတ်တွေကတပါးကျင်ဉာဏ်စိတ်တွေအကုန်ရတယ်မဟာကုသအာကုသဟတ်နော်ဒီဟာသစ်တုပ္ပတစ်ခုကျင်လိုက်ပြီးတော့38ပါးသောစိတ်ဒီတိလိစ္ဆာအပေပုံသားတွေလည်းရတယ်ဒါတော့မဟာကုသစိတ်သူတို့မှာဖြစ်ခွင့်ရှိတယ် ဖြစ်ခွင့်ရှိတယ်ဒါတော့တခုရှိတာကသူတို့ကိုဘာနဲ့ဦးဇင်းတို့ကပြောမလဲဆိုတဲ့အခါကျတော့ဉာဏ်ရှင်မရှင်နဲ့ပြောကုသိုလ်ဖြစ်မဖြစ်နဲ့မပြောနဲ့သူတို့လည်းဖြစ်တယ်သူတို့လည်းမဖြစ်ဘူးလားဖြစ်တယ်ဒါတော့ဉာဏသံပယုတ်နောက်တစ်ခုကဝိပယုတ်ဉာဏ်ရှင်မရှင်ဉာဏ်မရှင်ခဲ့တဲ့ကုသိုလ်နဲ့ဉာဏ်ရှင်တဲ့ကုသိုလ်ဒါကိုပဲပြောကြစို့အဲ့ဒါဆိုရင်အပြစ်မကင်းဘူးလားအဲ့ဒီလိုပြောလိုက်တဲ့အတွက်ဟောဒီဂွန်သည်တလိ္ဆန်လည်းပါဝင်နိုင်ခွင့်ရှိတယ် အခြားဘာသာတွေလည်းပါဝင်နိုင်ခွင့်ရှိတယ်နတ်တွေပြမာတွေအကုန်လုံးပါဝင်နိုင်ခွင့်ရှိတယ်ဒါတော့ဒီမြတ်စွာဘုရားရဲ့ဓမ္မသည်တဘာဝကိုသာဟောတာဖြစ်တယ်လူမျိုးတစ်မျိုးဘာသာတစ်ခုကိုဟောတာမဟုတ်ဘူးဗုဒ္ဓကဟောလို့ဗုဒ္ဓဘာသာပြောပေမဲ့ဗုဒ္ဓဘာသာအတွက်ဒီတရားတစ်ခုတည်းမဟုတ်ဘူးဒါအားလုံးနဲ့ဆက်ဆံပြီးတော့ဖြစ်နေတဲ့သဘာဝကိုသာပြောတာဥပမာဖြင့်ထားပါတော့ဘုရားကဟေးမိမကိုင်းနဲ့မိပူတယ်ဆိုရင်ဗုဒ္ဓဘာသာမှပူတာလားငရုတ်တိစက်တဲ့မစားနဲ့စရင် ဗုဒ္ဓဘာသာမှာဆက်တာလား natural law ပဲဒါကြောင့်မလို့မိမိတို့စကားပြောတဲ့ခါမှာအော်ဘုရားတရားဟာဘာသာနဲ့မဆိုင်ဘူးတဘာဝနဲ့ဆိုင်တယ်လို့မှတ်ဓမ္မ means nature ဓမ္မဆိုတာ nature ကိုပြောတာတစ္ဆာတရားဟာ nature ဘုရားပုံပုံမပုံမဲ့ရှိတယ်ယုံ nant ဆိုတာရှိတယ်ဘုရားပုံပုံမပုံမဲ့ဟုတ်တယ်မဟုတ်လားဒါကအသိဉာဏ်ကသာဘုရားဖော်ထုတ်ပေးတာကောင်းပြီဒါတော့အဲ့ဒါလေးကိုမိမိတို့မှတ်မိအောင်လို့နည်းနည်းလေး နော်ကောသံဘီရန်နေကွဲလို့မြတ်စွာဘုရားကဘယ်လဲလဲတော့သွားတဲ့ခါကျတော့မြတ်စွာဘုရားကိုနော်အဲဆင်ဘယ်လဲလဲဆင်ကြီးကနေပြီးတော့မှဒီဝေယဝဆလောက်တယ်ဝေယဝဆကုသိုလ်ဖြစ်တာပဲဟုတ်တော့မလားနော်အဲ့ဒီတို့ကြောင့်နတ်ပြည်ရောက်တယ်မြတ်စွာဘုရားတရားကိုနာရင်ဖားကလေးတကောင်လည်းပဲဒီလိုပဲနွားကြောင်သားကြောကုန်းမဟုတ်ဒုံးနဲ့ထောက်မိလို့သေးတယ်ဘုရားတရားမှန်တော့သိမှာမဟုတ်ဘူးဒါအတန်ကလေးตาရကလို့ဒါနားထောင်နေခြင်းဖြစ်တယ်ဒီအတန်ကလေးပုံမှာ အာယုံပြုတ်သေးတဲ့အတွက်နတ်ပြည်မှာဖာနာတာဆိုတာဖြစ်တယ်။ကဲဘယ်မလဲကာမတာကရသမာဓိတိဟုတ်တယ်မလားဟောတော့ကဒီဂောဒကဟိုရင်ဆိုတာကဂောဒကနတ်သားဆိုတာက तू မဖြစ်ခင်တော့က तू နွားဒီဟိုရင်ပေါ့ယောဂပိတွေဖြစ်လို့ထွက်ပြေးရင်းကနေပြီးတော့မှနွားတွေပိုင်ဆိုင်တဲ့တတိကြီးကလာသမျှလူတွေကိုဒီနွားနွေးတစ်ပတ်တည်းတဲ့အစာတွေကျွေးတာဒါတော့ခွေးပိုင်တဲ့တတိခွေးမကြီးကနော်တတိပိုင်တဲ့ခွေးမကြီးက အဲ့နွားတို့အကောင်းစားတွေကိုဒါကြနနာစားတောင်းနေတော့အော်ဒီခွေးမကြီးကမှငါတို့ထက်မြတ်သေးတယ်တာသေးတယ်ဆိုစိတ်ကဖြစ်သွားတာအဲ့ဒီစိတ်နဲ့ तू ကစားမိလို့တော့ခွေးဖြစ်တယ်ခွေးကနေတခါပြန်ပြီးတော့မှအဲ့ဒီခွေးရှင်ကနေပြီးတော့မှနောက်တော့ဗာလဲ तू ကပစ္စကဘုရားတပါးကိုတောသားပြီးတော့ပြင်တော့ခွေးခေါ်သွားတာခွေးခေါ်သွားတဲ့ခါကျတော့နောက် तू နေမကောင်းလို့ခွေးကိုအပင့်ခန်းလိုက်တာအပင့်ခန်းတော့ခွေးနဲ့ပစ္စကဘုရားနဲ့လည်းရင်းနှီးနေတယ် နောက်ပဲအဲ့ဒါလိုနေရင်ကနေပိစိကဗုဒ္ဓဒီပြင်ရကြွသွားတော့အဲ့ဒီပိစိကဗုဒ္ဓပုံမှာစစ်ကဆွဲပြီးတော့ခွေးသေးခွေးနှက်ဖြစ်တယ်ဗမလဲကမ္မသက္ကရသမရိတိမပါဘူးဒါပေမဲ့စစ်ကတော့သူတို့လုပ်တဲ့အလုပ်ကအပြစ်ကဲမနေဘူးလားအပြစ်ကဲတဲ့ကုသိုလ်ဖြစ်နေတယ်ဒလိဆန်ဆိုတော့သူတို့ညံရှင်မရှင်အဲ့ဒါတော့ကွာလိမ့်မယ်ဒါကြောင့်ကောင်းတဲ့လုပ်ငန်းတစ်ခုလုပ်တဲ့အခါမှာကုသိုလ်ဖြစ်မဖြစ်ဆိုတော့ standard နဲ့သွားမတိုင်းနဲ့ကောင်းအပြစ်ကင်းရင်ကုသိုလ်ဖြစ်တာပဲကုသိုလ်မှန်ရင်အကျိုးပေးမှာပဲ ဒါပေမဲ့ပါတဲ့ကုသိုလ်အကျိုးတွေမှာမိမိတို့ကညံပါပါပါမပါဒါပဲကွာသွားလိမ့်မယ်ကုသိုလ်လုပ်တဲ့ထဲမှာညံပါမပါအဲ့ဒီနှစ်ချက်ပဲကွာလိမ့်မယ်ဒါကြောင့်ဒီအခြားခြားသောဒီတိဋ္ဌိတွေရဲ့တပည့်ဖြစ်ပါလေနဲ့ကိုနတ်ဖြစ်တာတွေရှိသေးတယ်နော်ဒါဒီဘက်ကကြည့်ရင်မိစ္ဆာဒိဋ္ဌိပဲသို့တော့သူတို့မိစ္ဆာဒိဋ္ဌိမှာကဒီ ဒီနတ်ပြည်ဗမာပြည်တွေလူပြည်တွေကိုမရောက်နိုင်တော့တဲ့မိစ္ဆာဒိဋ္ဌိမဟုတ်ခဲ့လို့ရှိရင်သူတို့လည်းသူတို့အာဘနဲ့သူတို့ကြည်တာရှိတယ်သူတို့အလုပ်တဲ့ကုသိုလ်ကောင်းမှုနဲ့ကောင်းတဲ့ဘဝရောက်တာရှိတယ်အမတန်ဆိုးတဲ့ဟာမျိုးကြမှာတာအပေကြတာမျိုးဒါတော့သူတို့လည်းပဲကောင်းတဲ့ဟာလေးတွေနဲ့ရှိတဲ့အတွက်နတ်ပြည်ရောက်တယ်ရှိတယ်နောက်ပုရဏကတ္တပရဲ့တပည့်တွေနတ်ဖြစ်တာရှိတယ်ဘုရားရှင်မှလာလျှောက်တယ်ဒါကြောင့်မလို့ကုသိုလ်တစ်ခုကိုပြောတဲ့အခါမှာ လုံနေတဲ့ဟာတွေကသူ့အတွက်တော်လကောင်းအများအတွက်တော်လကောင်း နော်ဘေးမဖြစ်ဘူးအပြစ်မဖြစ်ဘူးဆိုရင်ဒီအလုပ်ကိုအပြစ်ကင်းစင်တဲ့အလုပ်ကုသိုလ်လို့ခေါ်တယ်အပြစ်ကင်းစင်တဲ့အလုပ်ဒီဘာစုမတောင်းပဲနဲ့နောင်မှပြန်ပြီးတော့ကောင်းတဲ့အကျိုးကိုအလိုလိုနဲ့နဲ့ထုတ်လုပ်ပေးတယ်အဲ့ဒီအတွက်ကြောင့်ကောင်းတဲ့အပြစ်ကင်းစင်တဲ့အလုပ်မှန်ရင်ကောင်းသောအကျိုးကိုပေးတဲ့အတွက်လူပြည်မှာလည်းဖြစ်နိုင်တယ်နတ်ပြည်မှာလည်းဖြစ်နိုင်တယ်ပြမပြည်မှာလည်းဖြစ်နိုင်တယ်လို့မှတ်ထားပါကောင်းပြီဒါကတော့နည်းနည်းကာမတက္ကရာသမာဓိတိနဲ့ပတ်သက်ပြီးတော့ တစ်ဖက်ကိုလည်းတိတ်ဟိုအစွန်းထွက်မသွားဘူးမိမိတို့ဒီဘုရားရဲ့တရားကိုရှိတဲ့အတိုင်းလေးပဲမှတ်တာကောင်းတယ်တခါတလေကျတော့ပြောတဲ့ပုံကိုယ်တွေအာဘော်တွေကဟိုလွန်ပြီးတော့မှကြောင်ပိတ်မိတတ်တယ်နော်ကိုစကားနဲ့ကိုကြောင်မိပိတ်မိတတ်တယ်လို့ကိုအယူနဲ့ကိုလည်းပဲကိုစာနဲ့ကိုစာမကြည်ဖြစ်တတ်တယ်ဘုန်းကြီးတို့ပြောတော့မှတ်ထားနောက်စာတစ်ပုဒ်ကြတော့အဲ့ဒါနဲ့ကသဘောချင်းကမတိုက်ဆိုင်မတိုက်ဆိုင်တော့ဒီဟာငါဘယ်လိုဖြည့်ရှင်းရမလဲဆိုတော့အစာမကြည်တာမျိုးပေါ့နော် dangerous မဖြစ်တော့ အဲကိုယ့်ဘာသာကိုယ်လည်းပဲအဲ့မှာ doubt တွေဖြစ်လာတယ်တန်တရားဖြစ်လာတာနော်အဲ့တော့တန်တရားဖြစ်ရင်လည်းပဲနိစ္စရာနော်ပုဂ္ဂိုလ်မေးရတယ်ယာနေတို့တို့လည်းမေးပေါ့ဗျာနော်ကိုကိုချင်းဓမ္မဓမ္မမိတ်ဆွေချင်းချင်းလည်းမေးလို့ဆွေးနွေးလို့ရတာပဲတန်တရားဖြစ်ရင်တော့မထားနဲ့တန်တရားကြည့်ရင်မကောင်းဘူး။ကဲကောင်းပြီနောက်ထပ်တစ်ခုသွားကြစို့နော်။ဇာနာဓမ္မဒိဋ္ဌိဒါတော့လွယ်လွယ်ပဲပြောကြပါစို့ဗျာသိရှင်းနေမှာဆိုလို့နော်။ဇန်တွေကိုဇန်ရတဲ့အခါမှာ လွယ်လွယ်ကပြောရမယ်ဆိုရင်ဇန်နဲ့တွဲပြီးတော့ပါတဲ့ဉာဏ်ကိုဇာနာတမ္မာဒိဋ္ဌိလို့ခေါ်ပါတယ်ဇန်တွေကိုရတဲ့ခါမှာလည်းပဲဇန်ရတဲ့ပုဂ္ဂိုလ်ဒီဉာဏတန်ပြုတ်ဖြစ်တဲ့ကုသိုလ်မျိုးနဲ့ပါတဲ့ပုဂ္ဂိုလ်မှရတယ်နော်ဒွေပုဂ္ဂိုလ်တွေအနေနဲ့ဉာဏ်မပါလို့ရှင်ဇန်မရဘူးဇန်ရတဲ့ပုဂ္ဂိုလ်မှန်သမျှဝိပဿနာဉာဏ်နဲ့ရတဲ့ပုဂ္ဂိုလ်မှန်သမျှတိခိတ်ပုဂ္ဂိုလ်မှရတယ်ဉာဏ်ပါတဲ့ကုသိုလ်ကိုလောက်ခဲ့မှရတယ်ဒါမှမဟုတ်ဆိုလို့ရှိရင်ဒီဘဝမှာဉာဏ်ဇန်တူးလည်းမရဘူးဉာဏ်တူးလည်းမရနိုင်ဘူးဒါတော့အဲ့ဒီဉာဏ်တွေကိုဇာနာတမ္မာဒိဋ္ဌိလို့မှတ်ပါ တနည်းအားဖြင့်တော့ပြောမယ်ဆိုလို့ရှင်တော့လည်းပဲဒီဇန်တွေကို အားထုတ်တဲ့ခါဒီမှာဇန်တွေရဲ့အခြေခံ origin ဖြစ်တဲ့ဇန်မှာပါတဲ့ဇန်ကိုဝိပဿနာရဲ့အခြေခံဖြစ်နေအားထုတ်တာနော်အခြေခံဖြစ်နေအားထုတ်တဲ့ခါကျတော့ဇန်တွေကိုလည်းပဲဝိပဿနာရှုတဲ့ထက်မှာထက်တက်ပြီးတော့ရှုတယ်အဲ့ဒီဉာဏ်တွေကိုဇာဏတမာဒိဋ္ဌိလို့ခေါ်တယ်တခါတလေကျတော့ဇန်ကိုဝိပဿနာအားထုတ်တဲ့ခါမှာဘာနဲ့တူတယ်လဲဆိုရင်အလုံးလုံးလို့မောတဲ့ခါမှာအရိတ်ထဲသွားပြန်ပြီးတော့ရေနွေးရေတောက်တာလို့အစာစားတာနဲ့တူတယ် ဆိုတော့ဇံကိုပထမဝင်စားတယ်တမာရီရပြီတမာရီအားတက်ပြီဆိုတဲ့အခါမှာဝိပဿနာရှုတယ်ရှုတဲ့အခါကျတော့ဝိပဿနာရှုရင်းနဲ့ဝိပဿနာကိုရှုရင်းနဲ့တခါခက်ခဲလို့ပင်မလို့ချွေးတွေပါတွေထွက်လာပင်မလာပြီးနွမ်းလာပြီးဆိုရင်အဲ့ဒီဝိပဿနာပြန်ဆုံးဇံဝင်စားငြိမ်သွားပြီတမာရီတွေထက်ပြန်ပြီဆိုတဲ့အခါကျတော့စိတ်ကအားရှိလာပြီလူလူပြောင်း fresh ဖြစ်သွားပြန်ပြီအဲ့ခါကျတော့ဝိပဿနာပြန်ဝင်အဲ့တော့ ဝိပဿနာကိုသွားနိုင်ဖို့အရေးဝိပဿနာကိုရှေ့တက်နိုင်ဖို့အရေးကိုဇံကိုပြန်ပြန်ဝင်စားတယ်အဲ့ဒါလို့နည်းနဲ့သူကအသုံးပြုတာအသုံးပြုစရာပစ္စည်းပေါ့နော် instrument တစ်ခုသဘောမျိုးထားပါတော့ tools သဘောမျိုးအဲ့ဒီနည်းနဲ့သူကဇံကိုအခြေခံထားပြီးတော့မှဒီဒီကျင့်ကြတယ်ပေါ့လေကျင့်ကြတဲ့ခါကျတော့အဲ့ဒီကမှတခါဇံကနေထားလိုက်ယုံနာနေကိုရှုလိုက်တခါပြီးတော့နည်းနည်းလေးပင်ပန်းလာလိုက်ဇံပြန်ဝင်စားလိုက်အဲ့လိုလိုနည်းနဲ့ရှုတယ်အဲ့ဒီခါဒီမှာပါတဲ့ဉာဏ်ပညာတွေကိုဇာနာတမ္မာဒိဋ္ဌိလို့ဒီလိုမှတ်ခဲ့ပေါ့နော်ကျန်တဲ့ ဟိုတဲ့နေကိုတော့သက်ဆိုင်ရာအကဏ္ဍတွေကြာမှဦးဇင်းအကျယ်ပြန်ပြောပါမယ်သူကနည်းနည်းပြောစရာကြီးအများကြီးကြံသေးလို့ကောင်းပြီနောက်တစ်ခုဘာရောက်ပြီလဲသစ္စာ၄ပါးနော်ဒါတော့သစ္စာ၄ပါးဆိုတဲ့နေရာလေးမှာစောစောလေးတုန်းကမြတ်စွာဘုရားကမေဇိမပฏิပဒါလမ်းစဉ်ရဲ့အင်္ဂါ၈ပါးကိုပြောတယ်အင်္ဂါ၈ပါးတဲ့ကနည်းနည်းလေးဥစဉ်ကတမာတိတိအကြောင်းပဲပြောတယ်ကျန်တာတွေကတော့ မက်ကသစ္စာကြမှာပြန်ပြီးအကျယ်ထပ်ပြောမယ်နော်ဒါကြောင့်မလို့ဦးဇင်းကဒီနေရာလေးတင်ခဏဖြတ်ပစ်ခဲ့တယ်ကောင်းပြီဒါတော့သစ္စာလေးပါးကို သွားလိုက်ကြစို့သစ္စာလေးပါးကိုပထမဆုံးသစ္စာလေးပါးဟောရပုံဆိုတာလေးအရင်ဖတ်လိုက်ပါအောင်နော် င်းပြီစောစောလေးတော့ကမေဆီမာပฏิပဒါလမ်းစဉ်ဆိုတာဘာလဲဆိုရင်အင်္ဂါ၈ပါးရှိတယ်ဒီတရားပဲလို့ပြောထားတယ်နော်အဲ့တော့အင်္ဂါ၈ပါးရှိတဲ့တရားကိုပဲဒါမေဆီမာပฏิပဒါဒါဗုဒ္ဓဘာသာရဲ့အဓိကပထမ platform ပဲဒါဗုဒ္ဓဘာသာကဘာလဲလို့တစ်ချက်တစ်ခုတည်းနဲ့ပြောရင်မေခင်၈ပါးပြောတာဒါတော့မြတ်စွာဘုရားကသူ့ရဲ့တရားဥမှာစဖွင့်တာဘာနဲ့ဖွင့်တယ်လဲဆိုရင်မေခင်၈ပါး ဘာနဲ့ဖွင့်လဲမဂ္ဂင်၈ပါးလို့မှတ်တာအဲ့တော့မြတ်စွာဘုရားသူ့ရဲ့သာသနာတရားဥစဟောတဲ့အချိန်ကမှမဂ္ဂင်၈ပါးနဲ့ဖွင့်တယ်ပရိနိဗ္ဗာန်စံဃာနည်းလေးမှာလည်းမဂ္ဂင်၈ပါးနဲ့ပဲပြန်ပြောပိတ်သွားတာပဲလေသူကရဟန်းကြီးကနေပြီးတော့မှသူကနောက်ဆုံးမြတ်စွာဘုရားရှင်မှာတကောင်လောက်ကမှရောက်လာတယ်မဟုတ်လားရောက်လာပြီးတော့သူကတိပြင်းတိပြင်းဘာသာတွေမှာဆရာဆရာကြီးတွေကတော့အသက်ကြီးမှနော်သူကတော့မြတ်စွာဘုရားတော့အသက်ငယ်သေးတယ်ဆိုတော့မမေးပဲနေတာဟာဒီတိုင်းတော့ဖြစ်တော့ဘူး နော်ဂေါရမမြတ်စွာဘုရားနော်ဒီညပဲပြိဋိဘံစာတော့မယ်ဆိုပြီးတော့သူကကြီးညာထားပြီးပြီဆိုတော့အဲ့ဒီမှာအပြည့်လွတ်လာမိတာဒီပြင်သာသနာတွေမှာသူကအဲဒီကိလေသာကငြိမ်းချောင်းအကျင့်တွေရှိတယ်ဒါတော့မြတ်စွာဘုရားရဲ့အကျင့်တွေကိုလည်းမေးတယ်ကိလေသာတွေကငြိမ်းတဲ့အတွက်ကြောင့်ပထမယံဒုတိယယံသောတာပန်တဂရကအနာကယန္တာဆိုတာလည်းရှိတယ်ဆိုတဲ့ကြောင့်မြတ်စွာဘုရားပြောတယ်လေဒါတော့မြတ်စွာဘုရားအဲ့ဒီမှာချုပ်တာကဘာနဲ့စကလုံးချုပ်တယ်လဲဆိုရင်ဟောဒီမေခင်၈ပါးအကျင့်တရားရှိတဲ့သာသနာမှာ အခုနပြောတဲ့တမနာဆိုတဲ့ကိလေသာငြိမ်းချောင်းအကျင့်တွေရှိမယ်တောတာပန်လည်းရှိမယ်တဂရမရှိအနာဂါရှိမယ်တကယ်လို့မဂ္ဂင်၈ပါးအကျင့်မရှိခဲ့ဘူးဆိုရင်အဲ့ဒီသာသနာမှာခုနပြောတဲ့ရဟန်းတွေမရှိဘူးရဟန်းတာမရှိဘူးလို့ဆိုလိုတယ်ဆိုတော့မဂ္ဂင်၈ပါးအကျင့်ရှိမှလွတ်မြောက်မယ်လို့ဆိုလိုတယ်အဲ့ဒါပြီးရင်ဘလောက်မှမကြဘူးဒါသူလည်းပြီးရောမြတ်စွာဘုရားမနေ့မိုးလင်းတာနဲ့ပြိဋိဘံဆန်တာပဲဆိုတော့ပြိဋိဘံမဆန်ကလေးမှာကပ်ပြီးတော့ထပ်မှားတာကမဂ္ဂင်၈ပါးရှိတဲ့သာသနာမှသာကိလေသာငြိမ်းချောင်းရဟန်းကောင်းတွေရှိနိုင်တယ် သောတာပန်သဂရကအနာဂံယန္တာဆိုတာရှိမယ်မဂ္ဂင်၈ပါးမစိတ်သုံးသမျှလောကထဲမှာယန္တာဆိုတာလည်းမစိတ်သုံးဘူးလို့မြတ်စွာဘုရားအဲ့ဒီတိုင်းကိုအတိလင့်မှာခဲ့တာနော်ဒါကြောင့်ကောင်းပြီဗုဒ္ဓဘာသာရဲ့အဓိကဘာလဲဆိုရင်အဓိကကျင့်စဉ်ဘာလဲဆိုမဂ္ဂင်၈ပါးကိုပြောတာအဲ့တော့အဲ့မဂ္ဂင်၈ပါးကိုတော့ပြောပြီးပြီဒါတော့မဂ္ဂင်၈ပါးကိုကျင့်ကြလိုက်နာကြမယ်ဆိုရင်ဘာတွေသိမှာလဲတခါထပ်လာတယ်လေကကြင့်မယ်ဘာတွေသိမှာလဲ သိစရာမလိုပြန်ဘူးလားလိုတယ်အဲ့ဒါကြောင့်မြတ်စွာဘုရားအေးမိခင်၈ပါးကိုကျင့်မယ်ဆိုရင်လိုက်နာမယ်ဆိုရင်ကျင့်သုံးမယ်ဆိုရင်အမှန်တရား၄မျိုးကိုသိမယ်တဲ့ဒါတော့မြတ်စွာဘုရားကပထမမစ္စည်းမလမ်းစဉ်ကို platform ချပြီးပြီးချပြီးတဲ့အချိန်ကမှနောက်ထပ်ဒါကလေးတင်ပြောမယ်ဆိုရင်ဘာရမှာလဲဆိုတာနောက်ထပ်တကူကလိုသေးတဲ့အတွက်တစ္ဆာလေးပါးကိုထဲ့များတာမပြောခဲ့ဘူးဆိုလို့ရှိရင်သူများထောက်เสียဖြစ်မယ်ဒါအခြေခံဥပဒေဘုရားဘာသာအခြေခံဥပဒေကြီး ဆိုတော့ဘာရမယ်လဲဆိုတာကိုလည်းမြတ်စွာဘုရားထပ်ပြီးတော့ပြောမှသာဗုဒ္ဓဇင်မှာတစ္ဆာလေးပါးကိုသိရတယ်ဆိုတာအဲ့ဒီကြမှာလက်စုပ်လက်ကံပြစရာရှိမယ်ဒါမှမဟုတ်ဆိုရင်ကျင့်စရာတော့ရှိတယ်သိစရာမရှိဘူးဆိုရင်လည်းအကျိုးကမရဘူးလေကျင့်စရာအလုပ်လုပ်စရာရှိရမယ်အလုပ်လုပ်ခြင်းကြောင့်ရစရာသိစရာလည်းရှိရမယ်ဒါကြောင့်အဲ့ဒီသိစရာတွေကိုမြတ်စွာဘုရားကပြည့်ပြည့်စုံစုံထပ်ပြောခြင်းလို့တစ္ဆာလေးပါးကိုထပ်ပြီးတော့ဟောရတယ်။ကံကောင်းပြီတစ္ဆာက၄ပါးတဲ့ တပါးလျှော့၃ပါးကောမဖြစ်နိုင်ဘူးလားတပါးလောက်တော့၅ပါးကောမရနိုင်ဘူးလားနော်လောကထဲမှာရှိသမျှပညာရှိတွေနော်ယဟန်တွေရောလူတွေရောနတ်တွေရောမြမာတွေရောအကုန်လုံးပညာရှိတွေကလာပြီးတော့မှမြတ်စွာဘုရားအခုကဒါကြင်ကြာကြီးထုတ်နေတာနော်သစ္စာကို၄ပါးဟောတယ်ဟာတပါးကတော့အပိုထားဒုက္ခသစ္စာနော်ဒုက္ခသစ္စာကိုဟောရင်ပြီးတော့ဘောသမှုတွေကဘာလို့ထက်မှာလဲဟာ နိရောဓပိုင်ပြီးတော့ဗောမက်ကဘာလို့ထက်မှာလဲ၃ပါးထားလိုက်ဗောလို့အဲ့ဒီလိုတပါးလျှော့မယ်ဆိုရင်လျှော့လို့မရဘူးတဲ့။ဘာဖြစ်လို့လဲဆိုလို့ရှင် သူရဲ့မြတ်စွာဘုရားကဒီနေရာမှာဒီထားပါတော့နော်၄ပါးထက်အပိုတပါးထက်ပြီးတော့၅ပါး၆ပါးလဲထားလို့မရဘူး။၄ပါးတဲ့ကတပါးကိုချုပ်ပြီးတော့၃ပါး၂ပါးလဲထားလို့မရဘူး။ဒါကြောင့်မြတ်စွာဘုရားတစ္ဆာကိုဟောတဲ့အခါမှာအတိအကျဟောတာ။နော်အတိအကျဟောတာ ဒါတော့ဒီ figure တစ်ခုကိုတတ်ဖို့ဆိုတာလွယ်လွယ်မဟုတ်ဘူးနော်ဒါလွယ်လွယ်မဟုတ်ဘူးဘာဖြစ်လို့လဲဆိုရင်ဘေးကစောင့်ကြည့်နေတဲ့လူတွေဟာသူတို့လည်းသူတို့ဘာသာသူတို့အယူဝါသူတို့ပညာရှိတွေတနည်းသူတို့လည်းသူတို့သူတို့ဘာသာမှာသူတို့ဖျားအခေါ်ခံထားရတဲ့လူတွေဒါတော့နည်းနည်းလေးပြော့ကျစ်အားနည်းကျစ်ဝင်လာမယ်ဆိုရင်ချက်ချင်းထောက်ပါဒီလူတွေဟာ ဒါတရားခွင်မှာဟိုဘက်ဒီဘက်ရှင်းနေနေအောင်အပြိုင်ဆိုင်ညင်းတယ်လို့ဒါမှတ်တာမြတ်စွာဘုရားရှင်းမှာဘိဇဝကငါးဥကိုဒါဟောတယ်ဆိုပေမဲ့တလောကလုံးကိုသူကျင်ညာကြီးထုတ်နေတာတလောကလုံးကိုကျင်ညာကြီးထုတ်နေတယ်ဆိုလို့ရှိရင်လူတွေကဘသူဖြစ်ဖြစ်အသက်ရောက်ပြီဆိုရင်တော့ကိုယ်အိမ်သားကအိမ်ပြောင်းလာရင်လည်းမကြည့်ဘူးလားအ ਨੇ ဆုံးတော့ကြည့်ပါတယ်လေဘာတွေတင်လာတယ်လဲဆိုတာမကြည့်ဘူးလားလို့ကြည့်ပါတယ်ဒီတိုင်းပဲဘာသာဝါဒတွေကြားထဲမှာနောက်တစ်ခုပေါ်ရင်တော့အင်းဂေါရမဆိုတာတော့ပေါ်လာပြီဟာ ပေါ်လာကစားတော့ဘာမှတော့မပြောသေးဘူးပေါ်လာပြီးကနှစ်လလောက်ကြာမှအခုပြောပြီးဘာတွေပြောမှလဲဟာမေစီမာတယ်တို့ပြောတာတွေတော့ပယ်ချလိုက်ပြီကာမတုခံလေးကအတ္တကိလေမထာဟာသူလန်းစင်ကပါလဲမေစီမာတယ်မေစီမာလို့ရင်ဘာရမလဲတစ္ဆာ၄ပါးတယ်တစ္ဆာ၄ပါးသုံးပါထားလို့မရဘူးလားဟောအဲ့ဒါလိုပြောတာဒါတော့သူတို့မှလည်းအဲ့ဒါလိုညင်းစရာတွေနော်ဟိုပြောစရာတွေမရှိအောင်ကိုမြတ်စွာဘုရားကယိုပေါက်ဟာပေါက်ပြောကွက်ဟာကွက်မရှိအောင်တခါတဲ့အတိအကျကိုကျင်ညာချက်ထုတ်တာတစ္ဆာ ၄ပါး၃ပါးမရှိဘူးသစ္စာ၄ပါး၅ပါး၆ပါးမရှိဘူးနော်ဒါကြောင့်နောက်တနည်းကတော့ခန္ဓာ၅ပါးကိုဒီဝိဒုက္ခကိုဟောတဲ့အခါမှာအဲ့ဒီဝိဒုက္ခဤအကြောင်းဖြစ်တဲ့သမှုရိယကို ပြတော်မူ၏တဲ့ကောင်းပြီခန္ဓာ၅ပါးဒီဘာသစ္စာဒုက္ခသစ္စာဒုက္ခသစ္စာရဲ့အကြောင်းကသမှုရိယသစ္စာ ဟောဒါတော့ဒုက္ခရဲ့ဒုက္ခတင်တဘာတဲ့ပြောရင် တမှုရိယခြံထားရင်ဒုက္ခဘာကြောင့်ဖြစ်ဆိုတဲ့အကြောင်းကြံမနေဘူးလားတမှုရိယကြောင့်ဖြစ်တယ်ဆိုတမှုရိယကြောင့်ဘာဖြစ်မှာလဲဆိုတဲ့ဒုက္ခကြီးကကြံမနေဘူးလားသူတို့နှစ်ပတ်တွဲကိုတွဲမှာခွဲလို့မရဘူးတမှုရိယကြောင့်ဒုက္ခဖြစ်တယ်တဏှာလောဘကြောင့်ခန္ဓာ၅ပါးဒုက္ခဖြစ်တယ်ဒီအတိုင်းပဲလေနောက်တစ်ခုကလည်းဗာလဲဒုက္ခဝိဒုက္ခမှာဆုံးနေကြောင်းတနည်းဝိဒုက္ခမှာလွတ်ကြောင်းនិရောဓသစ္စာကိုဟောမယ်ဆိုရင်និရောဓသစ္စာကိုရောက်နိုင်ရနိုင်ကြောင်းမေဃသစ္စာကိုခြံလို့ဖြစ်ပါမလားမဖြစ်ဘူးဒါကြောင့်မလို့ သူဟာသူအတွဲနဲ့သူဒီလိုရှိပြီးသားဒုက္ခနဲ့သမုဒိယတတွဲនិရောဓနဲ့မက္ခတတွဲဒီလိုနှစ်တွဲတွဲထားပြီးသားဖြစ်တဲ့အတွက်တဘာကမှလျှော့လို့မရဘူးနောက်ထပ်လည်းတိုးစရာမလိုတော့ဘူးအတိအကျပဲနောက်တနည်းပိုင်းခြား၍တိတိုက်သောဒုက္ခသစ္စာပယ်တိုက်တာကဘာသစ္စာသမုဒိယသစ္စာမျက်မှောက်ပြုတိုက်တာကနော်မိမိတန်တန်မှာဖြစ်စေပွားစေတိုက်တာကမေဃသစ္စာဒါကြောင့်တိ ပယ်ဆိုင်ပွားသူ့ရဲ့သဘောတရားအကုန်ကိုပြည့်ပြည့်စုံစုံ၄ချက်နဲ့တိဆောက်ထားတာဖြစ်တဲ့အတွက်တစ္ဆာကို၄ပါးသာလည်းအတိအကျဟောတယ်၃ပါးလျှော့လို့မရပါ၅ပါးလည်းတိုးစရာမလိုတော့ဘူးတဲ့နော်ဒါကြောင့်ဒီ figure တစ်ခုကိုချတဲ့အခါမှာအကြောင်းအကျိုးခံလို့ရတယ်ဗဇက်ကတွေ့လို့နော်စဉ်းစားပြီးနံချားထောက်ပြီးတော့ချလိုက်တာမျိုးမရဘူးနော်တခုမတက်တခုတက်အောင်ကွာဆိုပြီးတော့ချဲထုတ်သလိုပတ်လဲလဲရက်လို့မရဘူးဟုတ်တော့မလားလို့ဘုရားဆိုတာတလုံးနဲ့ပဲပြောတယ် နော်အဲ့တော့သစ္စာလေးပါးကိုတခါလာပြန်ပြီဟောတဲ့ခါကျတော့နော်သူ့ကိုလည်းဒုက္ခကိုထားရှေ့ကဟောတယ်ပြီးတော့ဒုတိယဘာလာလဲသမုဒိယနောက်ထပ်ဘာလာလဲနိရောဓနောက်ပြီးတော့ဘာလာလဲမေဃမေဃရှေ့ထက်မကောင်းဘူးလားလို့မေဃရှေ့ထက်မကောင်းဘူးလားဘာဖြစ်လို့လဲဆိုတော့ဒုက္ခလွတ်ရှင်ဘာကိုကျင့်ရမလဲမေဃသစ္စာလေး မေဃသစ္စာမှာမေဇိမပฏิပဒါလေမေဇိမပฏิပဒါဗုဒ္ဓဘာသာရဲ့အနှစ်ဆိုလို့ရှိရင်မေဃသစ္စာရှိရထားပေါ့အရေးမကြီးဘူးလားလို့ကဲဟမ်အရေးကြီးတယ်ကြည့်ရင်ရှိရထားပါလားလို့ကဲဘာလို့မထားလဲအဲဒီမှာသူပါတယ်လေနော်ဒုက္ခသစ္စာဘာကြောင့်ရှိရထားလဲအဲ့ဒီအပိုက်ဖတ်ကြည့်ဖတ်ကြည့်မှမှတ်မိမှာနော်ထင်ရှားသောကြောင့်၎င်း ဟုတ်ပြီဒါတွေအထာဂရတွေမှာဖွင့်ပြတာနော်ကောင်းပြီဒုက္ခကိုဘာကြောင့်ရှေ့ရထားသလဲတဲ့ဒုက္ခကိုရှေ့ရထားတာအကြောင်းရှိတယ်မေဃသစ္စာဆိုတာကတတ္တဝါတွေကမသိသေးဘူးအသက်ကြီးအခုမှဘာမှမသိသေးတဲ့တရားသက်ဟုတ်တယ်မို့လားဒုက္ခဆိုတာခန္ဓာ၅ပါးလွယ်လွယ်လေးပဲလူတိုင်းနာတာကျင်တာအောင့်တာကြိုက်တာခဲတာတောကဖြစ်တာမရှိဘူးလားလွယ်တယ်ကို့မှာဖြစ်နေတဲ့အရာကြီးအရင်ကြီးကအပြည့်ပဲတခုမှမယုံဟုတ်တယ်မို့လားဒါကြောင့်မလို့ပြောလိုက်မယ်ဆိုရင်ပြောစရာထင်ထင်ရှားရှားရှိတယ် တတ္တဝါအလုံးနဲ့လည်းသက်ဆိုင်နေတယ်သက်ဆိုင်နေတဲ့တို့ကိုယ်မှရှိပြီးသားဖြစ်တဲ့တို့သိဖို့လွယ်တယ်ပြောတာလွယ်တဲ့အတွက်ဒုက္ခကိုရှိခါထားဟောတယ်တဲ့နောက်နံပါတ်2ကဒုက္ခရဲ့အကြောင်းကိုပြခြင်းကကောင်းပြီဒီဒုက္ခဘာကြောင့်ဖြစ်တယ်လဲအကြောင်းကသမှုရိယကြောင့်ဖြစ်တာတဏှာလောဘကြောင့်ဒါကြောင့်ဒုက္ခအကျိုးတရားကို ဖြစ်စေတာကအကြောင်းသမှုရိယသစ္စာဒါကြောင့်ဒုတိယထားတယ်နောက်ထပ်ကောင်းပြီဒုက္ခချုပ်ချင်လို့ရှိရင်ဘသူ့ကိုတတ်ရမလဲဆိုတော့ အကြောင်းသမုဒိယသစ္စာကိုတတ်အကြောင်းသမုဒိယသစ္စာကိုတတ်ရင်ဒုက္ခမချုပ်ဘူးလားဒုက္ခនិရောဓဆိုတာရှိလာမယ်ဒါကြောင့်အကြောင်းသမုဒိယသစ္စာကိုတတ်ရင်အကျိုးဒုက္ခငြိမ့်မယ်ဒုက္ခငြိမ့်မှာဖြစ်တဲ့အတွက်အဲ့ဒီငြိမ့်တဲ့စကလုံးရဲ့နာမည်ကဒုက္ခនិရောဓဒါကြောင့်တတ္တရထားတယ်ကောင်းပြီဒုက္ခនិရောဓကိုရောက်ဖို့ကျင့်ရမယ်ဆိုရင်ဘာနဲ့ကျင့်မလဲနောက်ဆုံးကြမှာမေဃသစ္စာနဲ့ကျင့်ပါအဲ့ဒါကြောင့်မလို့အစဉ်တိုင်းထားတယ်ကဲနောက်တစ်ခုဖတ်ကြည့်ပါဦးတနည်း 我签到。 ဟုတ်ပြီဒါကဒုတိယတနည်းပေါ့နော်တစ္ဆာလေးပါအစင်တိုင်းထားဟောရတဲ့အကြောင်းဒါရတ္တတဝါတွေဆိုတာက ကိုရရဘဝလေးမှာကိုကိုဘဝလေးနဲ့ကိုပြောနေတာပဲနော်ဘဝပြောဖို့ဆိုတာဘဝထဲမှာပြောဖို့ဆိုတာစည်းစိမ်ဥစ္စာတွေအများကြီးမလိုဘာဖြစ်လို့လဲဘဝရှိတယ်ဆိုရင်တွေ့တာတဲ့တဏှာမပါဘူးလားပါလာပြီဆိုတော့တွေ့တာတဲ့တဏှာရှိပြီဆိုကြတဲ့တည်းလို့ကိုဘဝလေးနဲ့ကိုကတခါတည်း ဘလောက်ကြီးပဲဆင်းရဲဆင်းရဲနော်ပြောနေတာပဲဥပမာထားပါတော့နော်သူများတွေကပြည်ပြည့်စုံစုံချမ်းချမ်းသာသာနော်အခုလိုဟိုဆောင်းတွင်းကြီးတွေမှာအေးအေးခဲခဲနဲ့ အဝက်လက်ပြည့်ပြည့်စုံစုံမရှိစားစရာလည်းပြည့်ပြည့်စုံစုံမရှိတွန်းလဲလေးတွေနဲ့ခါလမ်းပေါ်မှာဟိုးကြောက်ကြောက်ဒီကြောက်ကြောက်နဲ့အေးများတဲ့နေ့ဆိုလို့ရှိရင်တခါလမ်းပေါ်တွေမှာတောင်တည်သေးတယ်မင်းတို့ဘွားကွာလူဖြစ်ပြီးပြီးတော့လူဘွားဖြစ်ရကြုံမနှက်ပါအဝက်စားတောင်ပြည့်ပြည့်စုံစုံမရှိအိမ်ဆိုတာကားဆိုတာထားရော့နော်မင်းတို့ကသားနဲ့မြားနဲ့သူများလို့လည်းပြောစရာမရှိစားစရာလည်းမရှိဝတ်စရာလည်းမရှိမင်းတို့သေပါတော့လားသွားပြောရင်လက်ခံမှာမလားတရားတောင်ဆွဲလိုက်အောင်သူ့လာပြောရမလားလို့ဒါသူ့ဘွားမှာဘာမှမရှိပေမဲ့ပြောတာတော့မရှိဘူးလား အဲ့ဒါပြောတာ ပြောတယ်ကိုယ့်ဘာနဲ့ကိုပြင်းတတ်နေတာပြောနေတာပဲနော်အဲ့ဒါလိုကျင်းတတ်ပြီးပြောနေတာဘာလဲမစားလည်းပြောတယ်စားလည်းပြောတယ်ကြိုက်နေတာပဲဒါကြောင့်ဘက်ကလောက်ကြီးပဲဆင်းရဲဆင်းရဲနော်ဘဝပြောရေးမှာပစ္စည်းဥစ္စာနဲ့မဆိုင်ဘူးတွေ့တာမှုနဲ့ဆိုင်တယ်ဒါကြောင့်ဘဝချမ်းသာကိုတာယာတတ်မနေကြသောတတ္တဝါတို့ဟာဟောဒီမိမိရောက်နေတဲ့ဘဝတွေကနေတန်ဝေကရဖို့ဆိုပြီးတော့ဟောဒီဒုက္ခတွေကိုပြတ်စွာဘုရားကတလှေကြီးထုတ်ပြတာကြောက်လန့်ထိတ်သွားအောင်လို့ဟာ ငါတို့ပျော်နေတယ်ဆိုတာကြီးကဒုက္ခဒုံကြီးပါလားလို့လန့်ဖြန့်သွားအောင်လို့ပြောတာတခါတည်းနော်အဲအဲ့ဒီဒုက္ခကိုတခါဖြစ်တော့ဟာဒီဘွားကြီးကဒုက္ခဆိုလို့ရှိရင်တို့တို့တွေကိုဘုရားသခင်ကဖန်ဆင်းပေးတယ်လို့ပြောတယ်ဒါဆိုလို့ရှိရင်ဘဝကဒုက္ခဆိုရင်ဒုက္ခကိုဖန်ဆင်းတာဘာလို့ဖြစ်နေလဲဘုရားသခင်ဖြစ်နေတာမြမဖြစ်နေတယ်ဆိုတော့အဲ့ဒါလိုမျိုးမဟုတ်ဘူးတဲ့မင်းတို့ထင်သလိုဘာဝရတွေဘုရားတွေမြမတွေကြောင့်ဖြစ်တာမဟုတ်ဘူးတဲ့နော် ဖန်ဆင်းရှင်ကထာဝရလိုက်မှုပြမလိုက်မှုတဏှာသာအစစ်ဖန်ဆင်းရှင်အစစ်ဒါကြောင့်ဒုက္ခကိုဖန်ဆင်းတာထာဝရမဟုတ်ဘူးပြမမဟုတ်ဘူးဘသူတက်လဲတဏှာသူ့ရဲ့အကြောင်းအစစ်ကိုပြခြင်းလို့ဒုတိယသစ္စာကိုပြတာပြီးတော့ကောင်းပြီဟာဒုဘွားကြီးကဒုက္ခတွေနဲ့ပြည့်ညတ်နေတာပဲနှိမ့်စစ်ခါတာပဲဆိုရင်ဒါကြီးကမလွတ်တော့ဘူးလားလွတ်လန်းကောမရှိတော့ဘူးလားတို့မနေခြင်းဘူးဒါကြီးကဒုက္ခဆိုတော့တို့အခုသိပြီမသိခင်တော့ကပြောတယ်ကြိုက်တယ်အခုသိပြီမကြိုက်ဘူးဆိုတော့လွတ်မြောက်ရလမ်းလည်းမရှိသင့်ဘူးလား ရှင်းတဲ့နဲ့ဟာမင်းတို့အဲ့လိုလည်းမပူနဲ့တဲ့ဘုရားကဘဝမှာဒုက္ခတွေနဲ့ပြည့်နေတယ်ဆိုပေမဲ့ဒုက္ခဖန်ဆင်းခြင်းတဏှာကြီးကြောင့်မလို့ဒီတန်တရားမှာအဆုံးမရှိ ကမ်းမရှိနှခမ်းမရှိလဲနေတယ်ဆိုပေမဲ့နိဗ္ဗာန်ကိုရောက်ရင်တော့ငြိမ့်တယ်တဲ့ဒါကြောင့်မလို့တတ္တရဘသူဟောတယ်និရောဓဟောတယ်ကောင်းပြီនិရောဓကိုရောက်ဖို့အတွက်ဒီတိုင်းတော့မရောက်ဘူးထိုင်နေလို့တော့မရောက်ဘူးကျင့်မှရောက်မှာဒါတော့ကျင့်စဉ်ကလည်းမလိုဘူးလားလိုတယ်အဲ့ဒါကြောင့်မလို့ဒီအကြောင်းကိုနော် တောင်မြို့ဆော်တော်ကြီးကနေပြီးတော့မှသူ့ရဲ့ဆောင်းပုတ်ကလေးရှိတယ်အဲ့ဒီမှာနော်လောကီဘုံဝဲသာယာဘွဲဟုတာတွယ်လေညာဝိနေများတို့ဝိနေများကို တရားတန်ဝေရပါစေဟု ထွေထွေဒုက္ခဥစွာပြ၏နော်အဲ့ဒါပထမဆုံးပိုက်ပဲလောကီဘုံဝဲသာယာဘွဲဟုဓာတွယ်လေညာဝိနေများကို တရားတန်ဝေရပါစေဟု ထွေထွေဒုက္ခဥစွာပြဤဒုက္ခတွေမြင်စေအောင်လို့ပထမဆုံးတန်တရားမှာတွဲနေတဲ့တဏှာတွေပြယ်သွားအောင်ပျောက်သွားအောင် ကြောက်သွားအောင်လို့ဘုသူစာပြောတယ်ဒုက္ခသစ္စာအဲ့ဒါပြောတာဒုက္ခတောင်းပြောင်ဆင်းရဲပေါင်းလဲဒုက္ခတောင်းပြောင်ဆင်းရဲပေါင်းလဲအကြောင်းမဲ့စွာမဖြစ်ရရှင်မဟာဗြဟ္မထာဝရဟုမဟာဗြဟ္မကြီးကြောင့်လည်းမဟုတ်ဘူးထာဝရကြောင့်လည်းမဟုတ်ဘူးပြောချင်တာ မဟာပြမသာဝရဟုဖရတသင်ဖရတွေကအများကြီးအသင်လည်းအုပ်လိုက်နေတာနော်ဖရတသင်မဖန်ဆင်းဒီဖန်ဆင်းတာမဟုတ်ဘူးတဲ့နော်ထံပြင်းတော်သွန်တဏစွမ်းကြောင့်ဘုသူစွမ်းထံပြင်းတော်သွန်တဏစွမ်းကြောင့်ဗယံဗရာဖြစ်ကြရာ ဟောသမှုတရောတဲ့ဟိုဘွားရောက်လိုက်ဒီဘွားရောက်လိုက်တဏဆိုတာကစီကန်းရှိတာမဟုတ်ဘူး အဲ့ဒါကြောင့်မလို့ तू ကြိုက်ချင်တာကြိုက်တာနှိမ်သောမြင်သောကောင်းသောဆိုသောလို့ရှိရလားအခုနကြည့်လေတလိမ့်စံခွေးမကြီးနွားနိုးတော့တယ်ခွေးမကြီးကမှငါးထေကောင်းတယ်ဆိုခွေးမကြီးကကြိုက်တာမဟုတ်ဘူးလားတဏအဲ့လိုပဲဘာမှအနှိမ်မြဲဆိုးကောင်းမရှိဘူးဒါကြောင့်မလို့အဲ့ဒါကိုယူရပြီးတော့ဗယံဗဒါဘာတယ်လဲသူ့တဘောကမှစီမရှိကားမရှိလို့ပြောတာဗယံဗဒါဖြစ်ကြရာဟောသမှုရရောတဲ့သုံးလောကတွင်ဒုက္ခထင်း၍နော်နောက်ထပ်ပေါ့နော် ဒုံလောကတွင်ဒုက္ခထင်း၍လွတ်ခွင်ထွက်ရာယတဲ့ဖြာတော်ကိုကလွတ်ချင်ပြီလေဒီတော့ကဒုက္ခတွေကငြိမ့်ချင်ပြီဆိုရင်ဘာလုပ်မလဲအဲ့ဒါပြောတာလွတ်ခွင်ထွက်ရာယတဲ့ဖြာတော်တက်တာဇေယံအနေဖန်လျက်ခေမံនិရောဓသုံးချိန်ပြဤတတရဘာပြတယ်ခေမံဆိုတာဘေးကင်းတာនិရောဓကဘေးချုပ်တာပေါ့နော်ဒါတော့တတရမြောက်និရောဓသစ္စာပြတယ် နိဗ္ဗာန်နံရောက်ဖို့မန်ကနိဗ္ဗာန်ရောက်ချင်ရင်တဲ့နိဗ္ဗာန်နံရောက်ဖို့မန်ကဤလမ်းဖြင့်တဲ့ဤမဲ့ကိုပွားမိမ့်တိလာသို့လေးပါးမြောက်တွင်မေခင်လန်းလေးပါးမြောက်တွင်မေလန်းတွင်သည်မေလန်းထွင်သည်လေးပါးမြောက်ကဘာတူလဲမေဃသစ္စာအဲ့ဒါပြောတာလေးပါးမြောက်တွင်မေလန်းထွင်သည်ဟောစဉ်လေယုစုစုသည်တဲ့အဲ့ဒါ ကြိုက်လို့ရှင်ကိုယ့်ဘာသာကိုဆောင်ပုဒ်ကြည့်ထားပြီးတော့ဗျာတစ္ဆာ၄ပါးဘာကြောင့်ဟောသလဲဆိုတာသိအောင်နော်ဒါကြောင့်တစ္ဆာ၄ပါးမှာပထမဆုံးကဘာကြောင့်ဟောသလဲဆိုရင်တတ္တဝါတွေကရရရောက်ရဘဝမှာပျော်နေလို့ရောက်တဲ့ရတဲ့ဘဝဒုက္ခမှန်းသိအောင်လို့ဒုက္ခတွေဟာဒါလည်းဒုက္ခဟွာလည်းဒုက္ခဒါလည်းမွေးကြရစဒုက္ခသေတိတိဒုက္ခဟုတ်တယ်မဟုတ်လားဇာတိပိဒုက္ခမရဏံပိဒုက္ခဘာကြံသေးလဲကြားရရလဲသောကပတိဒုက္ခဒုက္ခဒေါမနတာဆိုတော့ ကဲအစအဆုံးအကုန်လုံးအကျုံးချုပ်လိုက်တော့အကျဉ်းချုပ်လိုက်တဲ့ခါကျတော့ဒုက္ခဒုံကြီးလို့ပြောတာအဲ့ဒါလို့လန့်သွားအောင်လို့ဒါတော့ဖြစ်လာတဲ့ဘဝကိုလည်းဒုက္ခဆိုရင်ဘဝကြီးကိုနော်ထာဝရဗြဟ္မာတွေကဖန်ဆင်းတာမဟုတ်ဘူးဘသူဖန်ဆင်းတဏှာသမုဒိယဖန်ဆင်းဒီအတွက်ကြောင့်ဘသူကိုဟောဒုတိယသမုဒိယသစ္စာဟောဒါတော့အဲ့သမုဒိယသစ္စာဒုက္ခတွေပွေနေတဲ့ဒုက္ခကြီးကလွတ်ချင်ရင်ဘာပြလဲនិရောဓရှိတယ်និရောဓရောက်ဖို့မေဃသစ္စာကျင့်ရမယ်လို့အဲ့ဒါကိုပြခြင်းလို့မြတ်စွာဘုရားကနေပြီးတော့ အဲ့ဒီလိုမျိုးဟောခြင်းဖြစ်တယ်လို့မှတ်ပါ။ကိုင်းတာတော့ကောင်းပြီဒုက္ခသစ္စာရဲ့ပါဠိလက်ကရွတ်ကြည့်ပါဦးများဣဒံခော အဲကောင်းပြီဒါတော့ဒီပါဠိရဲ့အ내တို့မြန်မာပြန်တို့တော့တော်တော်လေးရင်ပါနေပါပြီเนาะမြန်မာပြန်ဥစဉ်မဖတ်လိုက်ပါယန္တုဤဒီကဆင်းရဲဖြစ်သောအရိယာတို့ဤအမှန်တရားဒုက္ခအရိယာသစ္စာပေတိပရိသန္တိနေရခြင်းသည်လဲဆင်းရဲဤဝေရခြင်းသည်လဲဆင်းရဲဤနာရခြင်းသည်လဲဆင်းရဲဤသေးရခြင်းသည်လဲဆင်းရဲဤမချစ်သောသူတို့နှင့်အတူနေရခြင်းသည်လဲဆင်းရဲဤ ရှစ်သောသူတို့နှင့်ကွဲကွင်းရခြင်းဒီလည်းဆင်းရဲဤလိုရာလိုခြင်းရာကိုမရခြင်းဒီလည်းဆင်းရဲဤအကျဉ်အဖြင့်ဇွဲလန်းရာအာယုံဖြစ်သော ခန္ဓာ၅ပါးတို့ဒီလည်းဆင်းရဲကုန်ဤတဲ့အဲ့ဒီနေရာမှာဦးဇင်းတို့အခုလိုလစ်လာခွင့်ရတော့ကိုနည်းနည်းပါဠိမူခွဲလေးတွေကြောင့်ဦးဇင်းထည့်ထားတယ်နော်မဆီဆရာကြီးကစစ်စစ်ထားတာတော်တော်လေးကိုတိကျပါတယ်ဆရာကြီးရဲ့အဉာဏ်အမတန်မှကြီးညိုဖို့ကောင်းတယ်များသောအားဖြင့်ဓမ္မစစ်ကြာကိုဘုန်းကြီးတွေတော်တော်များများဟောတယ် ဟောလဲဟောတဲ့ဘုန်းကြီးပေါင်းမြောင်များစွာဟောပေမဲ့ပါဠိတွေကိုစစ်ချစ်ထုတ်ပြီးတော့မှဟောစဉ်နေတဲ့မှာထည့်ပြောတာတော်တော်ရှားပါဥစဉ်မတွေ့ဘူးတလောက်ရှားပါတယ်ဒါတော့မဆီစရိုကြီးတွေကတန်ခါရနာခက်ကတန်ခါရနာတင်တဲ့ခါကျအပြည်ပြည်ဆိုင်ရာကလာတဲ့မူပေါင်းမြောင်များစွာကိုဖတ်ပြီးတိုက်ဆိုင်ရတယ်တိုက်ဆိုင်ပြီးဖတ်တော့ဘယ်နှငါဘယ်မူဘယ်နှငါဘယ်မူနဲ့အဲ့ဒီလိုမူတွေမတူတာတွေကိုသူတို့ကစီစစ်ပြီးတော့နောက်ဆုံးအဆင့်နော်အဆင့်နောက်ဆုံး editor ခေါ်တာပေါ့နော် final edit, editing လုပ်ရတယ်ဆိုတော့ခါကြတော့တချို့အလေးတွေမှာ အဖွဲ့ထဲတွေမှာတချို့ဟာတွေကသဘောမတူဘဲနဲ့နော်ပါသွားတာတွေလည်းရှိတယ်သူတို့မှလည်းအများကြီးပဲဒါတော့ဆရာတော်ကြီးကသူဟောတဲ့အခါကျတော့အများသဘောအရထားပါတော့နော်အထက်ဦးဇင်းတို့ရှေ့ခက်အခေါ်ကတော့အထက်တင်နဲ့အောက်ချတယ်ခေါ်တယ်အများသဘောတူရင်လက်ရှိမူအပေါ်ထဲကိုတင်လိုက်တယ်အဲသဘောအကျနေတာကိုမြင်းအောက်ကဖုနှုတ်မှာသွားထည့်လိုက်တယ်ဒါတော့အထက်တင်နဲ့အောက်ချတယ်ဆိုတာအထက်တင်ရင်ဒါအများချက်အောက်ချရင်အများအနည်းချက်ခေါ်တယ်ဒါတော့အဲ့ဒီအနည်းချက်ထဲမှာသူပါချင်းပါနေတာ အဲ့ဒီတို့ကြောင့်ဒီဦးဇင်းတို့ဒီဓမ္မစကြာကိုကြည့်တဲ့အခါမှာဘာတွေ့လဲဆိုတော့ဇာတိပိတုကသဒ္ဓပိတုကနောက်တစ်လုံးကဗျာတိပိတုကအဲ့ဒီပါတာဆရာတော်ကမကြိုက်ဘူးအဲ့ဒီစလုံးကိုမကြိုက်ဘူးနော်အဲ့တော့ဘာကြောင့်မကြိုက်သလဲဆိုတော့ तू အထောက်ထားရှိတယ်ဦးဇင်းတို့ဝီနီးကိုဖွင့်ဆိုတဲ့တရထဒီပိနီတီကာဆိုတဲ့ကြံကြီးထဲမှာသူရဲ့ဒီဓမ္မစကြာအကြောင်းနဲ့ပတ်သက်ပြီးတော့မှဝီနီးမဟာတီကာထဲအာမဟာဝါထဲမှာပါတော့ဓမ္မစကြာအကြောင်းနဲ့ပတ်သက်တော့ तू က ဒီအဘိဓမ္မာပိဋကမှာပါတဲ့မူမာကဗျာတိပိတုကော မပါဘူးဒီဝိနိပိဋကနဲ့ဒီတုတ်တံပိဋကတည်းကဒီဒီမစစ်ကြတုတ်ဒါတောင်မှတုတ်တံတောင်မှဒီမစစ်ကြတုတ်မှာပါတယ်မူကြတော့ဗျာတိပိတုကောတလုံးပို့တယ်ပို့တော့အဲ့ဒီတီဃာဆရာကဒီပြင်ပိဋကသုံးပုံချင်းတူပါလေးနဲ့ဝိနိပိဋကနဲ့ဓမ္မစစ်ကြတုတ်ထဲမှာပဲပါပြီးအခြားတုတ်တန်ရဲ့အဘိဓမ္မာပိဋကရဲ့မပါဘူးဆိုတော့ဒါကိုဒီဖွင့်ဆိုတဲ့ဒီကကျမ်းဆရာမကြိုက်တော့ဒါစစ်စစ်သက်နဲ့လို့ သူရမနစ်မြို့တဲ့အတန်နဲ့စီစစ်သက်နဲ့ပညာရှိတွေပေါ့လေဆိုတော့သူကိုယ်တိုင်တော့မှားတယ်မှန်တယ်လို့မပြောခဲ့ဘူးစီစစ်သက်နဲ့ပဲပြောတယ်ဒါတော့စတော်ကြီးကအဲ့ဒါကိုကျမ်းဂန်နေနဲ့လိုက်ညှိတဲ့အခါကျဘာသွားတွေ့တယ်လဲဆိုရင်ဒီကျမ်းကိုရေးတဲ့တရတ္ထဒီဗနီတီကကျမ်းကိုရေးတာမြန်မာလိုပရကမဘာဝမင်းလက်ထက်မှာရေးတာဒီစတော်ကြီးကဒီကကျမ်းကြီးကိုဒါတော့ပရကမဘာဝမင်းရဲ့ရှေ့လက်ထက်မှာဖွင့်ဆိုတဲ့ကျမ်းတွေမှာမူခွဲအကြောင်းဖွင့်ဆိုထားတာမရှိဘူး မူကွဲကြောင့်ဖွင့်ဆိုထားတာမရှိတော့ဒီပရိက္ခမဘာဝမဲလက်ထက်ကြမှာဒါမူကွဲတယ်ဆိုတဲ့အခါကျတော့ဒါဟာရှေ့တုန်းကတော့အတူတူပဲနောက်ပိုင်းကျမှအစင်းစင်ဆောင်တာကနေကွဲလာတယ်လို့ဒီလိုယူဆတယ်အဲ့တော့ဘလို့ကွဲလဲဆိုရင်ရှေးတုန်းကဝိနိပိရိကကိုဆောင်တဲ့ပုဂ္ဂိုလ်များကဝိနိကို specialize လုပ်ပြီးတော့သူကဒါပဲဆောင်တယ်အဘိဓမ္မာတုတ်တာမကြည့်ဘူးဒါတော့အဘိဓမ္မာသမလည်းအဘိဓမ္မာပဲဆောင်တယ်တုတ်တန်သမလည်းတုတ်တန်ပဲဆောင်တဲ့အခါကျတော့ကို့မူနဲ့ကိုဆောင်ရင်းနဲ့နှုတ်ကချွတ်ချော်ပြီးတော့မေ့ပြီးတော့နော် အဲ့ဒီမှာစလုံးတွေကြံတာတွေရှိကြတယ်ရှိတော့ဒီပြင်ဒီသုတ်တန်တစ်ခုတည်းကိုပဲအခြားပိရိကမှာပါရင်တို့တို့ကအဲ့မှာကွဲလာတာကွဲလာတော့အဲ့ဒီလိုမျိုးဆောင်းတဲ့ပုဂ္ဂိုလ်ချင်းကတယောက်နဲ့တယောက်မတူတော့ဝိနည်းသမားလည်းအဘိဓမ္မာကိုမကြည့်ဘူးအဘိဓမ္မာသမားလည်းသုတ်တန်မကြည့်ဘူးဆိုတော့အဲ့ဒီမှာကွဲပြားမှုလေးတွေဖြစ်တာဒါကြောင့်မလို့မူကွဲဆိုတာတွေဖြစ်လာတယ်လို့ဆရာတော်ကြီးကဒါတော့သူ့ကိုဖွင့်ဆိုတဲ့ကျမ်းတွေမှာအရင်ကျမ်းတွေမှာကဗျာတိပိဒုက္ခကိုဖွင့်တဲ့အဖွင့်မှာမပါဘူးတကယ်လို့ဝိနည်းပိရိကမှာနော် ပါမပါတဲ့နာပါပြီပါတဲ့နာမပါခဲ့ဘူးဆိုလို့ရှိရင်ဖွင့်ဆိုတဲ့ကျမ်းထဲမှာကြည့်ရင်လို့ရှိရင် ပြန်တွေ့ရတယ်ဒါတော့နောက်မှမတွေ့တဲ့အတွက်ဖွင့်ဆိုထားတာမတွေ့တဲ့အတွက်ဗျာတိပိဒုက္ခဆိုတဲ့စကားလုံးကိုအဖွင့်မှာမရှိတဲ့အတွက်မူရင်းပါဠိတော်ဘုရားဟောတော့ကမပါဘူးဒီလိုကောက်ချစ်ချတယ်ပါတဲ့နာကြတော့မပါတာကဘာလဲဆိုရင်ဒေါကပရိဒီဝဒုက္ခဒေါမနတဥပါယတာဆိုတဲ့စကားလုံးကိုအပိဓမ္မာပိရိကတ်တွေမှာရှိတယ်ကျန်တဲ့တုတ်တန်တွေမှာလည်းရှိတယ်ရှိတဲ့စကားလုံးကြတော့ကြံခဲ့တယ် အဲ့ဒီကြံတဲ့စကားလုံးကမရဏပိဒုက္ခဆိုတဲ့နောက်မှာပရိစ္ဆသမုပ္ပါလို့ဒေါကပရိဒေဝဒုက္ခဒေါမနတာဥပါယတာဆိုတဲ့စကားလုံးကကြံခဲ့တယ်ကြံတော့ဒါမူမှန်မှာကတော့တဲ့ပါပေလိမ့်မယ်ဒါတော့အခုဆောင်ရင်းနဲ့ဒီဝိနိပိရိကမှာကဗျာတိပိဒုက္ခတလုံးပို့ပြီးတော့သောကပရိဒေဝဒုက္ခဒေါမနတာဥပါယတာပိဒုက္ခဆိုတဲ့ပါဠိကြီးတလုံးကကြံခဲ့တယ်သူအဲ့ဒါလိုယူဆတယ်နော်ဒါတော့ဦးဇင်းတို့အခုမြန်မာနိုင်ငံကပုဂ္ဂိုလ်များ ဒီနေ့နှုတ်ဆောင်တဲ့အထဲမှာကတော့အခုလက်ရှိရှိနေတဲ့မူမှာဗျာတိပိဒုက္ခကိုဘာကြောင့်မလို့ပိုတယ်လို့ပြောရတယ်လဲဆိုရင်တဲ့နာဖြားတာနာတာဟာဒုက္ခဟုတ်တယ်မို့လားဖြားတာနာတာဟာဒုက္ခဒါတော့တောကပိဋိဒေဝဒုက္ခဒေါမနတဆိုတဲ့စကားလုံးမှာလည်းဒုက္ခမပါဘူးလားပါတယ်ခန္ဓာကိုယ်နာကျင်ကဲခဲမှုတွေမှန်သမျှဒုက္ခပဲဒါတော့ဖြားတာနာတာလည်းဒုက္ခနောက်ကဒုက္ခဒေါမနတလည်းဒုက္ခဆိုရင်တို့တို့ကတူမနေဘူးလားတူနေရင်နှစ်ခါမထဲဘူး ဒါကြောင့်မလို့မူမှန်မှာတော့ကတောကပရိဒေဝဒုက္ခဒေါမနတဥပါယတမှာဒုက္ခတစ်လုံးကမူရင်းက original တိုက်ရှိပြီးသားတဲ့ဗျာတိပိဒုက္ခဆိုအတိပ္ပယ်တူတဲ့စကားလုံးကိုမထည့်ဘူးတဲ့ဘာဖြစ်လဲလဲဆိုရင်ခန္ဓာကိုယ်နာကျင်တာမှန်သမျှကဒုက္ခဆိုတဲ့စကားလုံးနဲ့အကုန်သိမ့်ထည့်ထားတာနောက်ထပ်ဗျာတိပိဒုက္ခနာရာကိုဒုက္ခလို့မထည့်တော့ဘူးနာရာမှန်ရင်ဒုက္ခပဲအဲ့ဒီလိုမျိုးဖြားမှနာမှမဟုတ်ဘူးဒီပြင်နာရာလေးလည်းအကုန်လုံးဒုက္ခပဲလို့ဆိုလိုတယ်ဒါကြောင့်စရောကြီးကတော့သူကမူရင်းမှာတော့ ဗျာတိပိဒုက္ခပါမယ်မဟုတ်ဘူးနောက်ပြီးတော့မှသောကပတိတုကဒုက္ခဒေါမနတာဆိုတာလဲကြံနေခဲ့တယ်လို့သူကယူဆပြီးတော့မှစာမျက်နှာ40နဲ့ခွန်မှာအဲနောက်နောက်တစ်ခုမှာဆရာတော်ကြီးရဲ့မူတိုင်းအဲ့ဒါလေးဖတ်ကြည့်စမ်းပါမာဇီဆရာတော်ကြီးရဲ့ဒုက္ခသစ္စာပါဠိမူမှန်ဆိုတာလေးကိုဣဒံခော ကောင်းပြီအဲ့ဒါမြတ်စွာဘုရားကတစ္ဆာ၄ပါးကိုဟောတဲ့အခါမှာအခုနကဒီရှိသမျှဒုက္ခတွေကိုအကုန်သိမ့်ကြုံပြီးတော့ဝင်သွားအောင်လို့ဘဝကြီးကိုဒုက္ခနဲ့တရုပ်ဖော်တဲ့အခါမှာစပြီးတော့ဘဝစကြဲကတည်းလို့ဒုက္ခအနေနဲ့သူကစဟောတယ်နော်ဖြစ်နေတဲ့အချိန်ကမှလည်းအိုရာလည်းဒုက္ခပဲတရားတယ်လည်းဒုက္ခပဲနော်ဒေါကဖြစ်ရတယ်ငိုကြွေးရတယ်ဆင်းရဲရတယ်စိတ်ညစ်ရတယ်ပင်ပန်းရတယ်ဒါလည်းဒုက္ခပဲ မချစ်တာမနဲ့မချစ်မနဲ့တက်တဲ့ပုံကိုယ်တွေလိုချင်တဲ့ပစ္စည်းဥစ္စာတွေနဲ့အဲမလိုချင်တဲ့ပစ္စည်းဥစ္စာတွေပုံကိုယ်တွေနဲ့ပေါင်းရတင်းရတွေ့ဆုံရတာလည်းပဲဒုက္ခပဲเนาะချစ်ခနဲ့တက်တဲ့ပုံကိုယ်အဲကိုလိုချင်တဲ့ပစ္စည်းဥစ္စာတွေနဲ့ကွဲရတာလည်းဒုက္ခပဲเนาะမရနိုင်တာကိုလိုချင်တောင်းတာတာလည်းဒုက္ခပဲเนาะပြီးတော့နောက်ဆုံးချုပ်မဲ့ဆိုရင်တဲ့ခန္ဓာ၅ပါးရှိရင်ဒုက္ခ ဒါမှဒီခန္ဓာငါရိုးတော့မဟုတ်ဥပါဒာနဲ့ခန္ဓာဘာခန္ဓာလဲဥပါဒာနဲ့ခန္ဓာဒုက္ခပဲတဲ့ဒါတော့မြတ်စွာဘုရားဒုက္ခပေါင်းမြောက်များစွာကိုဒုက္ခသစ္စာပါဠိထဲမှာထည့်တယ်ဒါတော့ကောင်းပြီဒီနေရာမှာဆရာဦးတိလန္ဒန္ဒရဲ့တရားဥဆိုတဲ့နေရာလေးတွေမှာနော်သူကဒီခက်စနစ်နဲ့ကြည့်ပြီးတော့မှ စစ်စစ်ချက်ကလေးတွေထက်ထက်ပေးတယ်ဒါလေးဘုဒ္ဓတာဖြောင်းပြန်ထက်ပေးထားတာဒါတော့ မြတ်စွာဘုရားရဲ့လမ်းစဉ်ကဘဝရဲ့လွတ်မြောက်ရေးလမ်းစဉ်ဟုတ်တယ်မို့လားဘဝလွတ်မြောက်ရေးလမ်းစဉ်ဆိုတော့ဟောဒီဘဝဆိုတော့ဟောဒီလောကကြီးကလွတ်မြောက်ရေးဆိုရင်လောကကြီးကဘာကြောင့်လွတ်ချင်တာလဲအဲ့ဒါသိဖို့အရေးမကြီးဘူးလားဟုတ်တယ်လေမင်းပြောမယ်လေငါဒါကြီးမလိုချင်တော့ဘူးမကြိုက်တော့ဘူးအကြောက်တယ်စသည်ပြောမယ်ဆိုရင်မင်းဘာလို့ကြောက်တာလဲဒါကြီးကိုဘာကြောင့်မလို့ကြောက်ရတာလဲလို့နောက်ထပ်တစ်ယောက်ကမေးမယ်လေဘာမှမသိဘဲနဲ့ကြောက်တယ်ဆိုရင်အဓိပ္ပာယ်မရှိဘူး ဒါတော့ကောင်းပြီလွတ်ချင်တယ်ကျွတ်ချင်တယ်ထွက်ချင်တယ်ဆိုရင်ဒီလောကကြီးကိုမင်းဘာကြောင့်လွတ်ချင်တာလဲဘာကြောင့်ထွက်ချင်တာလဲဘာကြောင့်ကြောက်ရတာလဲဆိုတဲ့ဟာကိုအရင်သိဖို့အရေးကြီးတယ်ဒါကြောင့်မလို့ဟောဒီလောကကြီးကိုပြန်ပြီးတော့အကုန်လုံးပြန်စစ်စစ်တဲ့အခါမှာတာမန်ပုဂ္ဂိုလ်တွေအနေနဲ့ကြည့်မယ်ဆိုရင်လောကကြီးကပျော်စရာတွေလို့ဆိုပေမဲ့တကယ်တမ်းတည်တည်ချာချာပျော်စရာဆိုတဲ့အကွက်ကိုပဲတည်တည်ချာချာပြန်ကြည့်ရင်ရှီတုံးလေးတော့ဟုတ်တရားရောင်နဲ့ ကုံလဲကုံပြက်လဲပြက်ဆုံးလဲဆုံးမရှိလဲမရှိတော့ဘူးဆိုတော့ပျော်ကြံနေခဲ့ရလားမကြံဘာတွေနဲ့ကြံဒုက္ခတောကတွေနဲ့ကြံခဲ့တာကဲဒါပြောစရာကိုပြောတာနော်ပြောစရာကိုပြောတာဒါတော့ပြောစရာလက်ထဲမှာမရှိတော့ဘူးကုံသွားပြီဆိုရင်အဲ့ဒီပျော်နေခဲ့တော့ကအချိန်တော့ကပျော်သလောက်မရှိတော့တဲ့အချိန်ကြတော့ဘာဖြစ်ပြီလဲဒုက္ခဖြစ်ပြီဆင်းရဲပြီအဲ့ဒါ အဲ့ဒါဆင်းရဲတော့တာပဲဒါတော့အဲ့ဒါမှတ်တာပြောစရာ equal ဘာနဲ့တော့မလဲဒုက္ခခိုင်ပြောစရာတစ်ဖက်တက်ကြရင်လားမဟုတ်ဘူးပြောစရာသူ့ကိုဟိုဘက်နေပြန် balance လုပ်လိုက်လို့ရှိရင်ပြန်ပြီးတော့မှဒါ x y နေပါတယ်နဲ့တွေ့ကြည့်ပါလားလို့ဒုက္ခပဲပြန်ဖြစ်တာဟုတ်တယ်မဟုတ်လားလို့ algebra တွေ့တယ်လို့ algebra တွေ့တယ်လို့တွေ့ကြည့်ပါလားလို့ဒုက္ခပဲပြန်ရောက်သွားတာဒါတော့ပြောစရာအချိုးနဲ့ညီမျှတော့ဒီဘက်မှာဗာပြန်ရလဲ ဒုက္ခပြောစရာကောင်းတော့ကပြောရသလောက်အဲ့ဒီချိန်တုန်းကပြည့်စုံမှုရှိသလောက်မရှိတော့ဘူးဆုံးသွားပြီကုံသွားပြီဆိုတဲ့အခါကျတော့ဟောတော့ကပြောတာ ਨੇ ထတ်တူဒီဘက်မှာဒုက္ခပြန်ကြံခဲ့တာဒါဆိုရင်ပြောတာညင်ညာချင်းဘာပြန်ဖြစ်သွားလဲအဆုံးတိုင်ဘာနဲ့ပြန်တတ်လဲဒုက္ခနဲ့ပဲတတ်တာဒါကြောင့်တလောကလုံးကိုပြန်ကြည့်မယ်ဆိုရင်ဒုက္ခရောက်တဲ့အပိုင်းကိုထားပါအောင်တဲ့မင်းတို့ပြောနေတဲ့ဟလာ နော်စားစရာတောက်စရာဝတ်စရာနေစရာထိုင်စရာကားအိမ်တိုက်တာဇနီးမြတ်သမီးသားလင်းယောက်ျားနော်ကဲမရခင်ကရအောင်လုပ်တဲ့ရတော့ပြောပါတယ်ထားပါတဲ့မင်းတို့ရနေတဲ့ဟာလေးကိုရုပ်တည်းမြုံကနေဆိုကဲပြည့်စည်သွားပြီဗျာပျောက်သွားပြီဗျာသေပြီဗျာကွဲပြီဗျာကဲပြီးတော့ next day ဘာဖြစ်ပြီလဲ next day မှာဘာမှပြောမနေနဲ့ဒုက္ခရောက်ပြီပဲအဲ့ဒါပြောတာဆိုတော့ပြောစရာကဒီဘက်ကမြင့်သလောက်ဒုက္ခကောဘက်က ပိုးပြီးတော့မြင့်တယ်ပြောစရာအပေါ်မှာဆွဲလန်းသလောက်ဒုက္ခကဘက်မှာပိုးပြီးတော့ကြီးကြီးပြန်ပေးရတယ်ဒါကြောင့်တလောကလုံးကိုပြန်ချုပ်ကြည့်လိုက်လို့ရှိရင်တဲ့နောက်ဆုံးကြတော့ဘာနေပဲအဆုံးတတ်လဲဒုက္ခပဲတဲ့ဒုက္ခပဲခဲကောင်းပြီလူဘဝဆင်းရဲပါတယ်နတ်ဘဝနတ်ပြည်တက်လိုက်ကြအောင်ဆိုနတ်ပြည်မှာလည်းမရှိဘူးလားဒုက္ခဇမပြည်ပိုကောင်းတယ်တက်လိုက်ကြအောင်ဆိုမရှိဘူးလားဟောမှာလဲရှိတာပဲသူ့ဒုက္ခနဲ့သူအစင်းနဲ့ရှိပြီးသား ဒါတော့ဘယ်ဘုံကိုသွားသွားဒီခန္ဓာရမယ်ဆိုရင်ခန္ဓာဆိုတာရုပ်လည်းဖြစ်ခြင်းဖြစ်မယ်အတဉ္ဇတဘုံလို့နာမ်တက်တက်ဖြစ်ခြင်းဖြစ်မယ်အရူပဘုံလို့ရောရောနာမ်ဖြစ်ခြင်းဖြစ်မယ်ဉာဏ်နဲ့ပြမဘုံနဲ့လူဘုံနဲ့ကာမဘုံလို့ခန္ဓာတစ်ပါးတည်းပဲရှိရှိလေးပါးပဲရှိရှိငါးပါးပဲရှိရှိခန္ဓာရှိရင်ဘာရှိမလဲอืมဒုက္ခရှိဒါကြောင့်နောက်ဆုံးမှာဘာနဲ့ဆုံးတတ်လဲဆိုတော့ပင်စုပါဒာနက္ခန္ဓာဒုက္ခ တဏှာဒိဋ္ဌိနဲ့တိဆောက်ထားတဲ့တဏှာဒိဋ္ဌိအာယုံပြုလို့တဏှိတဏှာဒိဋ္ဌိနဲ့ဆောက်ထားတာပဲနော်ဆွဲလန်းပြီးတော့တဏှာနဲ့ဆွဲလန်းမယ်ဥပါဒဏ်တစ်ပါးအယူမှားပြီးတော့ဆွဲလန်းမယ်ဒိဋ္ဌိနဲ့ဆွဲတာအဲ့ဒီနှစ်ခုသည်ဘောတစ်ခုဖြစ်ဖို့အခရာပဲဒါတော့ဘောတစ်ခုဖြစ်ဖို့တဏှာဒိဋ္ဌိအခြေခံမှဖြစ်တယ်ဆိုရင်ဘဝဘသူတိဆောက်တယ်လဲတဏှာပဲလေဥပါဒနာပစ္စယပါတယ်လေကမ္မဘောဘောပစ္စယ ဖြစ်ပြီပေါ့ရှင်းရှင်းလေးပဲပရိစ္ဆသမုပ္ပါကြီးတာတိတ်နေတာပဲနော်အဲ့ဒါကြောင့်ပြောတာဇာတိဖြစ်ပြီဆိုရင်ဒုက္ခနောက်ကလိုက်ပြီဇာတိဖြစ်เสียစရာမရဏသွားပြီနောက်ဆုံးကျတော့ဘာနဲ့ပြန်ဆိုဒုက္ခနဲ့ပဲပြန်ဆုံးတာဒါကြောင့်လောကတလောကလုံးကိုတဲ့30ဘုံအကုန်ခြုံလိုက်လို့ရှိရင်နောက်ဆုံးတစ်ခုတည်းနဲ့ပြောစမ်းမှာဒုက္ခဒုံကြီးပဲတဲ့ဧဝမေတ္တတာကေဝလတ္တာဒုက္ခခန္ဓာတာ သမုရယောဟောဒီဒုက္ခတွေဖြစ်နေတာပါပဲဆိုတော့မြတ်စွာဘုရားပရိစ္ဆသမုပ္ပါမှာဒါနဲ့အဆုံးသတ်တယ်မဟုတ်လားဒါကြောင့်ဒီဒုက္ခအတုံးအခဲကြီးဘယ်မှာမှနော်ဘယ်ပုံဘဝဘယ်လိုပဲရောက်ရောက်ဒုက္ခကလွတ်လို့မရဘူးဒါကြောင့်အဲ့ဒါကိုသိတော့လွတ်ရှင်တယ်ဒါကြီးသိတော့ကြောက်လာတယ်လွတ်ရကျွတ်ရကိုရခြင်းတယ်ဒါကြောင့်ဒုက္ခကြီးကိုအဲလောကကြီးကိုဒုက္ခဖြစ်နေရှုတိမှသာလျက်လွတ်ရကိုရှာမယ်ဒါကြောင့်နံပါတ်1ကဘာဘာကြောင့်ဒုက္ခသစ္စာဟောတယ်လဲဆိုတာ လောကကြီးသည်ဒုက္ခသစ္စာဒုက္ခအတုံးခဲကြီးဖြစ်နေလို့ဟောဒီဒုက္ခသစ္စာကြီးကိုလွတ်အောင်လို့လွတ်ရအောင်လို့တာဝကညာနဲ့ဖြစ်အောင်လို့ဒုက္ခသစ္စာကိုဟောတယ်လို့ဒီလိုမှတ်ထားနော်ဒါကြောင့်မြတ်စွာဘုရားဟောဒီလောကကြီးဟာဒုက္ခဖြစ်တယ်ဆိုတာကိုတည်တည်ချာချာကြည့်တဲ့အခါမှာဆင်းရဲအတ္တဖြစ်တော့တရားများကိုပင်ဗုဒ္ဓရှင်တော်ကတဲ့ဒုက္ခသစ္စာဆင်းရဲခြင်းအမှန်တရားဟု အမြဲတတ်တတ်လိုက်တယ်တဲ့တို့ဖြစ်၍ဤသစ္ဒုက္ခသစ္စာဟုသောဝါရသည် အမှန်အားဖြင့်ဆိုရမှုဂေါရမဗုဒ္ဓဤကဗအမြင်အမြင်ပင်ဖြစ်တော့သည်ဆိုတာကဗာဆိုတာကလူလောကတွင်ဆိုတော့နဲပါသေးတယ်ဗျာနော်ဒါကတကယ်စစ်ကြဝဠာပြောဘိုးတော်မှန်သေးတယ်ဟုတ်လားအနန္တစစ်ကြဝဠာကြီးတလောကလုံးရဲ့အယူဝါဒပဲတဲ့ဒါကိုခြုံပြီးတော့ပြောတာဒါကြောင့်ဒုက္ခသစ္စာရဲ့နောက်ပိုင်းအခြေတွေကိုတော့လာမယ့်အပတ်ကြမှာသွားမယ်အခုဒီတစ်ပတ်တော့ဒီနေရာလေးနေပဲထားလိုက်ကြအောင်စို့ခိုင်အားလုံးသာတို့အာ